ဒါမိမိတို့ဒီလာတရားတွေခံယူခြင်းတော့စောင့်တည်ပြီးတဲ့နောက်တရားဒေသနာနာယူကြရအောင်ပေါ့ယနေ့တရားကတော့ဝိပဿနာလုပ်ပေးတရားဗတ်စဉ်ဟောကြားပြီးတော့မှဖြစ်တော့အဲဝိပဿနာလုပ်ပေးတရားဆိုတော့ဥစ္စာပထမဝိပဿနာအကြောင်းတပြီးတော့ပြောကြရအောင်အဲ့တော့မိမိတို့ဗုဒ္ဓဘာသာ တော်ကောင်းတွေအနှွေနဲ့သန္တနာဝဒုက္ခမှာလွတ်မြောက်ရာလွတ်မြောက်ကြောင်းနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့မျက်မှောက်ပြုလို့ကြတဲ့အတွက်ကြောင့်ဒါနိလန်းနေရှားတဲ့ရခြင်းကဒါနသီလဘာဝနာဆိုတဲ့တနည်းအားဖြင့်သီလသမารီပညာဆိုတဲ့သိက္ခာ၃ရပ်အကျင့်မြတ်ပေါ်ပြထားတယ်ဒီသိက္ခာ၃ရပ်အကျင့်မြတ်တွေကိုကျင့်ကြံကြိုးကိုအထောက်ရင်ဒါမိမိတို့ ဆင်းရဲဒုက္ခတွေမှလွတ်မြောက်နိုင်တယ်။ယနေ့ဒါဝိပဿနာအလုပ်ပေးတရားကိုဒါကြီးကြီးကတောင်းပန်မှုနဲ့ဒါဦးဇင်းတို့ဟောကြားကြကြ။နာယူကြရကြတာပေါ့။အဲ့တော့ဒီနေရာမှာဝိပဿနာဆိုတဲ့အဓိပ္ပာယ်လေးကိုဦးဇင်းတို့စပြီးတော့ပြောကြရအောင်။အဲ့တော့ဝိပဿနာဆိုတာဘာလဲ။ဒါကိုဦးဇင်းတို့နားလည်ဖို့လိုတယ်။မိမိတို့က ဝိပဿနာတရားတွေကိုနာယူတော့မယ်ဝိပဿနာလုပ်ပေးတရားတွေကိုနာယူပြီးတော့ဉာဏ်ကျိုးကိုအထောက်ကြတော့မယ်ဆိုရင်မိမိတို့ကဝိပဿနာရဲ့အတိပ္ပယ်အနည်းအားဖြင့်မိမိတို့နာယူမဲ့တရားတော်ကအတိပ္ပယ်မိမိတို့တာဉာဏ်ကျိုးကိုအထောက်မဲ့လုပ်ငန်းရဲ့အတိပ္ပယ်တွေကိုနားလေသဘောပေါက်နေဖို့တော့လူတွေဒါကြောင့်မို့လို့ဒီနေ့ဒါစပြီးတော့ဝိပဿနာဆိုတဲ့အတိပ္ပယ်လေးကို ရှင်းကြရအောင်အဲ့တော့ဝိပဿနာဆိုတော့အင်မတန်မှဦးဇင်းတို့ဗုဒ္ဓဘာသာလူမျိုးများနဲ့အင်မတန်ရင်းနှီးတဲ့စကားတစ်ခုပဲဖြစ်တယ်ဒီနေ့မြန်မာ့ခင်မှာဆိုရင်တော့ဒါကဘာလုံးလိုလိုဒါဝိပဿနာတရားတွေလည်းအင်မတန်မှကြည်ကျင်းမှုနဲ့ပြည့်နှက်ပြီးဒါလူအများကကျင်နာယူကြကျင်သုံးကြအဲ့တော့ဒီနေရာမှာဦးဇင်းတို့ကြောင့်မလို့ဝိပဿနာရဲ့အဓိပ္ပာယ်ကို ကွယ်ကွယ်ပြားပြားလေးနဲ့နားလည်သဘောပေါက်စေခြင်းတဲ့အတွက်ကြောင့်ဝိပဿနာရဲ့အဓိပ္ပာယ်ပြောကြဟောကြကြရအောင်အဲ့တော့ဗာလဲဝိပဿနာပေါ့ရုံးငလေဆိုရင်တော့ဦးဇင်းတို့ဗမာလူမျိုးများသူသဖြင့်ဒါသူတော်ကောင်းတွေအနေနဲ့ယနေ့တက္ကကြီးတက္ကမကြီးတွေအနေနဲ့ဝိပဿနာဆိုတာဗျာဒါတရားထိုင်တာလို့ဘယ်လိုပြောခြင်းလဲပြောမယ်တရားမှတ်တာတရားအထုတ်တာလို့ဘယ်လိုလဲပြောခြင်းပြောမယ် သို့တော်ဦးဇင်းတို့စံပေမှာလာတဲ့အတိုင်းဝိပဿနာရဲ့အတိတ်ပဲကိုကွယ်ကွယ်ပြားပြားလေးနဲ့နားလည်ပို့ပြီးတော့ရှေ့လျှောက်အလုပ်လုပ်ရတဲ့အခါနာယူရတဲ့အခါမိမိတို့အတွက်ပို့ပြီးတော့ဒါနှစ်သာရရှိတယ်အလုပ်လုပ်ရတာပို့ပြီးတော့တန်ဖိုးရှိတယ်။ဒီကောင်းမြင်ရတော့ဝိပဿနာဆိုတာစာမလာတဲ့ဝိပဿနာဆိုတာဘယ်လိုလဲလို့မေးတော့ ပနိဇာရိဝတေနာဝိဝိတေအာကာရေဟိဓမ္မေပတ္တတိတိဝိပတနာဝိဝိတေအာကာရေဟိအမျိုးမျိုးအထုထုသောအချင်းရာဟုဆိုအပ်သော အနိဇာရိဝတေနာအနိဇာအစရှိတည်အစွမ်းအပြင်ဝါအနိတ္တဒုက္ခအနတ္တအစရှိတည်အစွမ်းအပြင်ဓမ္မေယုံနံဓမ္မသင်္ခါရတရားတို့ကိုပတ္တတိပိုင်းပိုင်းခြားခြားရှုမြင်သုံးသပ်၏ ဣတိဓတမထို့ကြောင့်ဝိပဿနာဝိပဿနာဟူ၍ဓတဗံကောင်းစွာမသွေမှတ်ထိုက်ပါ၏တော်တတိသာဓုသာဓုသာဓုပါဗျာအဲအဲ့တော့ဒီစာကြောင်းလေးကအဓိပ္ပာယ်ကဘာပြောတာတုံးဆိုတော့ဝိဝိဒေဟိအာကာရိဟိအထူးထူးအပြားပြားသောအချင်းညာဟုဆိုအပ်သော အနိစ္စရိဝတိနာအနိစ္စအစရှိသည်တို့၏အစွမ်းအားဖြင့်တနည်းအားဖြင့်ပြောမယ်ဆိုအနိစ္စဒုက္ခအနတ္တဆိုတဲ့အစွမ်းအားဖြင့်ဓမ္မေဒီနေရာမှာဒီစကလုံးလေးတစ်ချက်ဦးဇင်းတို့နောက်ပိုင်းမှာအကျေတဝင့်နောက်အပတ်စဉ်တွေမှာအကျေတဝင့်ပြောကြသွားမှာဖြစ်တဲ့အတွက်ဒီညာလေးမှာတစ်ချက်မှတ်ခဲ့ဓမ္မေတရားတို့ကိုဒီညာလေးတစ်ချက်မှတ်ခဲ့အဲ့တော့အထူးထူးအပြားပြားသောအချင်းရာ ဟုဆိုအပ်သောအနိစ္စအစရှိသောအစွမ်းအပြင်တရားတွေကိုဝိပဿနာပိုင်းပိုင်းခြားခြားနဲ့ရှုကြည့်တယ်သုံးသပ်တယ်ဒါကိုဝိပဿနာလို့ခေါ်တာအဲ့တော့ဗမာလိုတက်တဲ့တူတူနဲ့နားလွယ်လွယ်အောင်ပြောရင်အနိစ္စအစရှိတဲ့စွမ်းအားဖြင့်တရားတွေကိုပိုင်းပိုင်းခြားခြားရှုမြင်သုံးသပ်ခြင်းကိုဒါဝိပဿနာလို့ခေါ်တယ်လို့ဘယ်လိုမှတ်ကြရလဲ အဲ့တော့ဝိပဿနာဆိုတာအနိစ္စအစရှိသော အချင်းအရာအပြင်တရားတွေကိုဒါပိုင်းပိုင်းခြားခြားနဲ့ရှုမြင်သုံးသပ်ခြင်းကိုဝိပဿနာဒါတို့ဒကာကြီးတွေဒကာမကြီးတွေဒါအညာမှာတေးတေးခြားခြားလေးတတိချက်ပြီးတော့မှတ်သားသွားဖို့လိုတယ်အဲ့တော့ကောင်းပြီအနိစ္စအစရှိသောအချင်းအရာအပြင်တရားတွေကိုပိုင်းပိုင်းခြားခြားနဲ့သိရအတူတူ အပြားပြားသောအချင်းရာဟုဆိုအပ်သောအနိစ္စအစရှိသောအစွမ်းအပြင်တရားတွေကိုပိုင်းပိုင်းခြားခြားနဲ့ရှုပြင်သုံးသပ်ခြင်းကိုဝိပဿနာလို့ခေါ်တယ်ဆိုတော့ဒါဓမေကအတိတ်ပဲလေးပေါ့တရားဆိုတာဒီမှာမြုပ်တယ်ကဲဘာလဲတရားဆိုတော့ဒီတရားနဲ့ပတ်သက်လို့တော့ဦးဇင်းတို့ဟိုတက်ရိုက်ပြောလို့ရပါတယ်တိုးတော်လေစာပေလေးနဲ့ကိုးကပြီးတော့ပြောခြင်းကတော့တို့တကားကြီးတွေဒီကမာကြီးတွေအတွက်ပို့ပြီးတော့နာယူမှတ်သားတဲ့အခါမှာအားရှိတယ်စာပေကလာတဲ့ စာပေအတိုင်းနာယူရရင်ပို့ပြီးတော့အားရကိုယ်ရှိတဲ့အတွက်ကြောင့်ဦးဇင်းတို့စာပေလေးကိုအရင်ဆုံးထောက်ပြောပြီးကမှဒီတရားဆိုတာဘာတွေလဲဆိုတာကို ပြန်ပြီးတော့ရှင်းပြမယ်ပေါ့အဲ့တော့ဦးဇင်းတို့သောသောကရုပ်ဖတ်ခဲ့တဲ့အိဋ္ဌာရိဝတိနာဝိဝိတေအာဂါရေဟိဓမ္မေပတ္တတိတိဝိပတနာဆိုတာကဒါကဦးဇင်းတို့အဘိဓမ္မာခုနှစ်ကျမ်းမှာပထမဦးဆုံးကျမ်းဓမ္မသင်္ကနီကျမ်းငယ် အဖွင့်အထာဂရမှာလာရှိတဲ့ဒါဝိပဿနာရဲ့ definition ပေါ့ဝိပဿနာကိုအဖွင့်ဆိုချက်ပေါ့ဝိပဿနာရဲ့အတိတ်ပေါ့အခုဒီနောက်ပြောမယ့်ဟာကတော့ဦးဇင်းတို့အဘိဓမ္မာခုနှစ်ကျမ်းမှာဓမ္မတေကဏီပြီးတော့ဝီပင်းဆိုတဲ့ဒုတိယမြောက်ဒုတိယမြောက်ကျမ်းငယ်အထာဂတာပေါ့ဒုတိယမြောက်ကျမ်းကိုဖွင့်ဆိုတဲ့အထာဂတာမှာဒါဖွင့်ဆိုတဲ့ဖွင့်ဆိုချက်အဲ့ဒါကဘာပြောထားတုံးဆိုတော့ တထပုရိမာနိဒွေသစ္စာနိဟောတံပစ္စည်းမာနိဝေဟောတံတေတုဘိက္ခုနောဝတေကမ္မဌာနာဘိနိဝေသောဟောတိဝေဟောတေနတ္တိအဘိနိဝေသောဒါလေးတစ်ချက်ဒီမှာမပြောတော့ဆိုတော့တထထိုဒုက္ခသမုဒယအနိယောဒနှင့်မခမိတာလေးသစ္စာတို့၌ပုရိမာနိရှေး၌ဖြစ်ကုန်သောဒွေသစ္စာနိဒုက္ခသမုဒယအမိရတဲ့သစ္စာနှစ်ပါးတို့သည် ဟောတံဟောတာတစ္ဆာရုမြည်ကုန်ဤဝါတန္တရာဟောစင်းရဲ့၌ယုံဝင်ကုန်ဤပေစီမာနိနောင်၌ဖြစ်ကုန်သောမဂ္ဂနိရောဓမဂ္ဂဟုသောတစ္ဆာနှစ်ပါးတို့သည်ဝိဟုတံဝိဟုတတစ္ဆာတို့မြည်ကုန်၏ဧတုထိုတစ္ဆထိုဝုဒ္ဓအဝုဒ္ဓထိုဝုဒ္ဓဝိဟုတတစ္ဆာနှစ်ပါးတို့တွင်ဘေကုဏောသန္တရာဘေကုရှုတွေးလျက်ရှိသောယောဂဝါဒရာယဟန်တော်သည် ဝတိဝတ္တာသစ္စာအမိယတိဒုက္ခသမုဒယသစ္စာနှစ်ပါးတို့၌ကမ္မဌာနာပိနိဝေသောကမ္မထံတရားကမ္မထံနှလုံးစည်းပြန်ခြင်းကိုကမ္မထံတရားနှလုံးသွင်းခြင်းဒီဟောတိဖြစ်၏ဝေဝတိဝေဝတာမိယတဲ့နိရောဓမကသစ္စာနှစ်ပါးတို့၌အဘိနိဝေသောကမ္မထံစည်းပြန်ခြင်းဒီနတ္တိမရှိပြီအဲ့တော့ ဒီစာကြောင်းလေးကိုတက်တဲ့ဘာသာပြန်ရင်တို့တကကြီးတွေတကမာကြီးတွေရင်းနှီးတယ်သစ္စာ၄ပါးရှိတယ်တဲ့သစ္စာဘယ်နှပါးရှိတယ်တော့၄ပါးရှိပါတယ်ခင်ဗျာသစ္စာရှိတယ်ဒုက္ခသမုဒယနဲ့ဒုက္ခသမုဒယနိရောဓနဲ့မဂ္ဂမိတာ၄သစ္စာ၌အေးသစ္စာ၄ပါးမှတ်ထားလိုက်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဆိုပြီးတော့အဲ့သစ္စာ၄ပါးရှိတယ်အဲ့သစ္စာ၄ပါးထဲမှာတဲ့ ပူရိမာနိဒွေသစ္စာနိရှင်း၌ဖြစ်တဲ့သစ္စာနှစ်ပါးဆိုတော့ဒုက္ခသစ္စာနဲ့သမုဒိယသစ္စာဘာနဲ့ပါဒုက္ခသစ္စာနဲ့သမုဒိယသစ္စာပါဗျာဒီအဲ့ဒီဒုက္ခသစ္စာနဲ့သမုဒိယသစ္စာနှစ်ပါးရှစ်သစ္စာနှစ်ပါးဒီဝတ္တသစ္စာတဲ့ဒါတန္တရာကိုဆင်းရဲမှာအကျုံးဝင်တဲ့သစ္စာလို့ဒီလိုခေါ်တယ်။ဟောနောက်တကပစ္စည်းမနိ နောက်၌ဖြစ်ကုန်သောនិရောဓမကမိတာသစ္စာနှစ်ပါးတို့သည်ဝိဝတံဝိဝတသစ္စာတို့မိတယ်။ဟော နောက်သစ္စာနှစ်ပါးစောစောကသစ္စာ၄ပါးမှာနောက်နှစ်ခုဖြစ်တဲ့និရောဓသစ္စာနဲ့မကသစ္စာတီတဲ့။ဟာဝိဝတသစ္စာတဏ္ဍာဝသတဏ္ဍာဝဒုက္ခမှာအကျုံးဝင်ဘူးလို့ပြောလို့ရတယ်။အဲ့လိုသစ္စာကိုနှစ်မျိုးခွဲတယ်ပေါ့။သစ္စာ၄ပါးကိုဘောဓသစ္စာ ဝိဝတ္တသစ္စာဆိုပြီးတော့သစ္စာနှမျိုးခွဲတယ်အဲ့ခွဲပြီးတဲ့အခါကျမှတေသူတဲ့ထိုဝတ္တသစ္စာဝိဝတ္တသစ္စာဆိုတဲ့သစ္စာနှစ်ပါးတို့၌ဝိပဿနာ ကမ္မထံစီးပြန်းခြင်းနဲ့ယောဂဝါစရယဟန်တော်သည်ဒီမှာပြောအဲ့တော့တရားဘာဝနာအထုတ်ခြင်းနဲ့တနည်းအားဖြင့်ဝိပဿနာကမ္မထံစီးပြန်းခြင်းနဲ့ယောဂီသူတော်ကောင်းသည်တဲ့ ဝတ္တိဝတ္တသစ္စာအမိရတဲ့စောစောကရှင်းနှစ်ပါးဖြစ်တဲ့ဒုက္ခသစ္စာနဲ့သမုဒိယသစ္စာမှာကမ္မဌာနာပိနိဝေသော ကမ္မထံတစ်လုံးကမ္မထံနှလုံးသွင်းခြင်းသည်ဒါဝတ္တိဖြစ်တယ်ဒါကမ္မထံအားထုတ်မယ်ဆိုရင်တဲ့ဒုက္ခသစ္စာနဲ့သမုဒိယသစ္စာလို့ခေါ်တယ်ဒါဝတ္တသစ္စာတွေကိုဒါလက္ခဏာကြီး၃တန်တင်ပြီးတော့ဝိပဿနာရှုရမယ်လို့ဒီလိုပြောတယ် ။ဟောနောက်ဖြစ်တဲ့ဝိဝဒသစ္စာအမိရတဲ့နိရောဓသစ္စာနဲ့မဂ္ဂသစ္စာကတော့ကမ္မထနာပိနိဝေသောနတ္တိအပိနိဝေသောနတ္တိကမ္မထနှလုံးသွင်းဖို့ရန်မရှိဘူးတဲ့။ဒါကမ္မထရဲ့အရှုခံအာယုံမဟုတ်ဘူးလို့ဒီလိုပြောခြင်း။အဲ့တော့ကောင်းပြီ။ခုဒီမှာဝိပဿနာ ကမ္မထငယ်အရှုခံအာယုံကိုပြောပါဆိုရင်ဒုက္ခသစ္စာနဲ့သမုဒိယသစ္စာဘာနဲ့ပါဒုက္ခသစ္စာနဲ့သမုဒိယသစ္စာပါဖြစ်ရ။ အဲ့တော့ဒါကြောင့်မလို့စောစောကခုနအပေါ်ကဓမေဆိုတဲ့အဖွင့်လေးကိုဓမေတရားတို့ကိုဆိုတာကိုဒီမှာပြန်ပြီးသွင်းကြမယ်ဆိုရင်ဓမေဒုက္ခသစ္စာသမုဒယသစ္စာအမြည်ရတဲ့ယုံနံဓမ္မသင်္ခါရတရားတို့ကိုဟောမာအဓိပ္ပာယ်ပေါ်သွားပြီဓမ္မရဲ့အဓိပ္ပာယ်ဝိဝိဒေယာကာရေဟိအထူးထူးအပြပြသောအချင်းရာဟုဆိုသောအနိစ္စရိဝတိနာအနိစ္စအစရှိတည်အစအဖြင့်ဝါအနိစ္စဒုက္ခအနတ္တဟု အစရှိသည့်အစွမ်းအပြင်အနိစ္စဒုက္ခအနတ္တဟူသောအနိစ္စဒုက္ခအနတ္တ၏အစွမ်းအပြင်ဓမ္မေဒုက္ခသစ္စာသမုဒယသစ္စာမိရတဲ့ယုံ nant ဓမ္မသင်္ကာရတရားတို့ကိုပတ္တတိပိုင်းပိုင်းခြားခြားစုဝါသုံးသက်၏ဣတိတသမတို့ကြောင့်ဝိပဿနာဝိပဿနာဟူ၍ဒဒဗံကောင်းစွာမသွေမထိုက်ပါ၏တော့တတိသာဟိသာ တုသာတုပါဗျာအဲ့တော့တို့တကားကြီးတကမကြီးဒီဒါဝိပဿနာရဲ့အတိတ်ပဲလေးနဲ့ဝိပဿနာရဲ့အရှုခံကိုဒီဇာပိုက်ကလေးနှစ်ပိုက်ကိုနာယူပြီးတဲ့အခါမှာတို့တကားကြီးဒီကိုယ်ကိုယ်ပြပြသိလောက်ပြီးဝိပဿနာဆိုတာဒါသင်္ခါရတရားတွေကိုဒါအနိစ္စဒုက္ခအနတ္တအပြင်ရှု စင်ကျင်သုံးသပ်ခြင်းကိုဒါဝိပဿနာလို့ခေါ်တယ်။အဲ့တော့ယုံနာဓမ္မသင်္ခါရဆိုတာလေဘလို့ယုံနာဓမ္မသင်္ခါရလဲလို့နေတော့ဘုဒ္ဓတစ္ဆာမှာ အကျုံးဝင်နေဒုက္ခတစ္ဆာသမုဒိယတစ္ဆာဆိုတဲ့ဒီတစ္ဆာနှစ်ပါးတဲ့။ကောင်းပြီအဲ့တော့ဒုက္ခတစ္ဆာဆိုတာဘာလဲလို့မေးတော့တက္ကကြီးတွေတက္ကမကြီးတွေတိပိဒါပဲယုတ်တရားနန္တရားဒီယုတ်တရားနန္တရားကိုဒုက္ခတစ္ဆာလို့ခေါ်တယ်။ ဟိုးဓမ္မဇကဗုဒ္ဓနာသုတ်တံများမှာဆိုတို့တကကြီးရေဒီမကြီးဒါအင်မတန်ရင့်နေတဲ့သုတ်တံတစ်ခုအဲ့ဒီသုတ်တံမှာဆိုလို့ရှိရင်ကတမဇဘိကဝေဒုက္ခအရိယသစ္စာจิตာယံတို့ဒုက္ခအရိယသစ္စာတရားဆိုတာဘာလဲရခြင်းကဘယ်လိုမေးမေးပြီးတဲ့အခါကျမှဇာတိပိဒုက္ခသရာပိဒုက္ခပြာတိပိဒုက္ခမရဏံပိဇာတိပိဒုက္ခသရာပိဒုက္ခပြာတိပိဒုက္ခမရဏံပိဒုက္ခ အပိယေယိတံပယောကောဒုက္ခောပိယေယိဝေပယောကောဒုက္ခောယံဗိဇာနလဘတိတံပိဒုက္ခံတံခိတ်ဒိဏပြစုပါဒနဲ့ခန္ဓာဒုက္ခဆိုပြီးတော့ဒါဓမ္မစကဗောဓနာတုတ်တံများမှာဓမ္မစကြာတုတ်တံမှာဒါဘုရားရှင်ကဒုက္ခသစ္စာတွေကိုထုတ်ပြလိုက်တော့ရှင်မျိုးထုတ်ပြတယ်အဲ့မှာဇာတိပိဒုက္ခပရိတန်နေနေရခြင်းဆိုတဲ့ဇာတိတရားဒီလေဆင်းရဲအမှန်အရိယဒုက္ခသစ္စာဒုက္ခအရိယသစ္စာဟောနောက်ကဇာတိပြီးတော့ဇရာ ဓာတိပိဒုက္ခသရပိဒုက္ခအိုချင်းဒီလည်းပဲဆင်းရဲအမှန်ပဲ။ဩနောက်တကဓာတိပိဒုက္ခတဲ့အနာယောဂါတွေနဲ့နှိစ္စခံခြင်းဒီလည်းဆင်းရဲပဲ။မရဏပိဒုက္ခသိခြင်းတရားဒီလည်းဆင်းရဲပဲ။အမိဟိတံယောဂဒုက္ခမจิตကိမနစ်တဲ့ပုဂ္ဂိုလ်တွေနဲ့စုံစည်းရခြင်းဒီလည်းဒါဒုက္ခဆင်းရဲတယ်။ပိယေဟိတံအပိယေဟိတံယောဂဒုက္ခပိယေဟိဝေပယောဂဒုက္ခ မချစ်ခင်မနှစ်သက်တဲ့ပိယေဝိပယောကောဒုက္ခချစ်ခင်နှစ်သက်တဲ့ပုဂ္ဂိုလ်ဒီနဲ့ကိုယ်ကွင်းရခြင်းဒီလည်းပဲရှင်ခွဲတေခွဲဤနှမျိုးတို့ဖြင့်ကိုယ်ကွင်းရခြင်းဒီလည်းပဲဆင်းရဲပဲနောက်တကရံပေဇာနလပတိတံပိဒုက္ခလိုခြင်းနာကိုမရခြင်းဒီလည်းဒုက္ခပဲတဲ့အဲ့တော့တကကြီးဒီမေဒီနေရာမှာဒုက္ခတွေကိုတေချာတော့ဆင့်ပြန်ရောအများကြီးပဲသို့တော့ဒီနေရာလေးမှာတခုကြုံလို့ပြောခြင်းလိုခြင်းနာမရရင်လည်းဗါတဲ့တော့ဒုက္ခပါခင်ဗျာ ဒုက္ခပဲတဲ့အဲ့တော့ဒကာကြီးတွေဒကာမကြီးတွေများများလိုချင်လို့များများမရရင်များများမစင်ရဘူးလားလဲပါဗျာများများစင်ရမှာပဲဒီတော့အဲ့ဒါလိုချင်မှုတွေလည်းအဲ့ဒါအနာတတ်ပြီးတော့စခန်းတတ်ဖို့တော့လိုပြီးကဲထားအဲ့တော့လိုချင်တာမရခြင်းဒီလေဒုက္ခဟောနောက်တစ်ခုနောက်ဆုံးမှာဘုရားရှင်ကဒုက္ခတွေကိုထုတ်ပြရင်ကုံနိုင်မှာမဟုတ်တဲ့အတွက်ကြောင့်အကျဉ်းလေးချုံးပြီးတော့တန်ခိတ်တေနာအကျဉ်း ကျုပ်အပြင်ပြောရမယ်ဆိုရင်ပြင်စုပါဒာနဲ့ခန္ဓာဒုက္ခတဲ့အချင်းချုပ်ပြောမယ်ဆိုဥပါဒာတရားတို့ဤအာယုံဖြစ်တယ်ခန္ဓာ၅ပါးသည်ဒုက္ခသစ္စာဒါလူရင်းအချုပ်ပဲအဲ့တော့ခန္ဓာ၅ပါးသည်ဥပါဒံတရားတို့ဤအာယုံဖြစ်တဲ့ခန္ဓာ၅ပါးသည်ဘာသစ္စာတဲ့တို့ဒုက္ခသစ္စာပါဗျာအဲ့တော့ဒုက္ခသစ္စာကိုပြောပါဆိုခန္ဓာ၅ပါး ရုပ်ခန္ဓာ၅ပါးဆိုတာဘာတွေတော့မေးတော့ရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာအဲ့တော့ဒကာကြီးဒကာမကြီးဒီညမှာတော့နည်းနည်းလေးတော့နားကြည့်ကြည့်နဲ့နားထောင်စစချင်းဆိုတော့လေဦးဇင်းတော့ဒီမှာအဘိဓမ္မာတော့သင်္นานတက်နေတာလေဆိုတာလေဦးဇင်းတို့ဟိုသိရတဲ့အခါသင်္นานတက်ဤသာဒကာကြီးဒကာမကြီးရဲ့တော့ဒီသကလုံးတွေကတိတ်ပြီးတော့နားဝေးမှာမဟုတ်ဘူးသို့တော်လေအကယ်၍မြန်အဘိဓမ္မာ မတက်ဘူးတဲ့လူတော်ကောင်းမြန်ပါခဲ့ရင်တော့နည်းနည်းလေးဟို တီးခံပြီးတော့တော့နားထောင်ပြီးတော့သို့တော့တစ်ဘက်ကနေနှစ်ဘက်ပေါ့လေဒီလိုလေးနားရည်လေးတပြပြဝသွားရင်တော့လေဒီတရားတွေကဟိုနားလေသဘောပေါက်လာမှာပါ။ကဲကောင်းပြီအဲ့တော့ခန္ဓာ၅ပါးဆိုတာရူပခန္ဓာဝေဒနာခန္ဓာသင်ညခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုခန္ဓာ၅ပါးရှိတယ်။အဲ့ဒီမှာယုတ်တရားအလုံးဒီရူပခန္ဓာပဲ။ဟောနောက်တကစိတ်နဲ့စေတသိက်ကိုတရားတော့ခန္ဓာ၄မျိုးဖွဲ့လိုက်တယ်ဉာဏ်တရားတွေ။ဥပမာစေတသိက်တွေကဝေဒနာတိဝေဒနာခန္ဓာသင်ညာတိသင်ညာခန္ဓာ ဝေနာတင်ညာမှာကျွင့်တဲ့ဉာဏ်နဲ့စေတသိက်52လုံးနဲ့ကဉာဏ်နဲ့စေတသိက်50ဒီသင်္ခါရခန္ဓာအတိစိတ်မှန်သမျှအတိစိတ်တွေဒီဝိညာဉ်နဲ့ခန္ဓာဆိုဘယ်လိုခန္ဓာ၅ပါးပေါ့အဲ့ဥပါဒံတရားတို့ဤအာယုံဖြစ်တယ်ဒီခန္ဓာ၅ပါးဆိုတော့တူတူပြန်ပြောနားလည်လို့တဲ့စကားနဲ့ပြောယုတ်တရားနန္တရားပဲဗါတဲ့တော့ယုတ်တရားယုတ်တရားတရားပဲအဲ့ယုတ်တရားနန္တရားတွေဒီဒုက္ခသစ္စာဘာသစ္စာဒုက္ခသစ္စာပါဗျာ နောက်သမုဒိယတစ္ဆာဒီလေဒါဝိပဿနာရဲ့အရှုခံအာယုံဆိုတော့သမုဒိယတစ္ဆာကဘာလဲဆိုတော့ဒါလောဘတိသမုဒိယတစ္ဆာဘာလဲတော့လောဘတိသမုဒိယတစ္ဆာပါဒါတိအချင်းချုပ်ပဲဒါပေမဲ့သမုဒိယတစ္ဆာဆိုရင်သန္တနာကိုလေပတ်စေနိုင်တဲ့ကုသိုလ်ကံအကုသိုလ်ကံမှန်သမျှတည်တဲ့ဒါသမုဒိယတစ္ဆာဘာဖြစ်လို့လဲဒီကုသိုလ်ကံအကုသိုလ်ကံတွေကလည်းဘဝအတိတ်အတိတ်ကိုထုတ်လွှင့်ပေးနိုင်တဲ့ယုတ်တရားနန္တရားအတိတ်အတိတ်တွေကို ဒါဖြစ်စေနိုင်တဲ့အတွက်ကြောင့်သူတို့ဒီလည်းပဲဒါသမုဒိယသစ္စာမှာတွန်းဝင်တယ်ဆိုတိဋ္ဌာယနာတုတ်တံများမှာဒါလိုဘုရားရှင်ကဟောတာအဲ့တော့သမုဒိယသစ္စာဒီတဏှာတစ်ခုတည်းတော့မဟုတ်ဘူးလောဘဆိုတဲ့တဏှာတစ်ခုတည်းကိုသမုဒိယသစ္စာမဟုတ်တာအချင်းကျုပ်တော့မှန်တယ်သို့တော့သမုဒိယသစ္စာဒီရုပ်တည်နံတဲ့ကိုဖြစ်စေတတ်တဲ့အဲ့ဒါကုသိုလ်ကံအကုသိုလ်ကံမှန်သမျှဒီလည်းပဲဒါသမုဒိယသစ္စာတဲ့မှာကျုံးဝင်ကဲကောင်းပြီအဲ့တော့ ပြန်တူတူပြောယုတ်တရားနန္တရားထိုယုတ်တရားနန္တရားကိုจิตပေါ်စေတတ်တဲ့အကြောင်းတရားတွေဒီဒုက္ခသစ္စာနဲ့သမုဒိယသစ္စာဒါကြောင့်မို့လို့ဝိပဿနာရဲ့အရှုခံအာယုံကိုပြောပါဆိုရင်ယုတ်တရားနန္တရားထိုယုတ်တရားနန္တရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေသည်ဒုဝိပဿနာရဲ့အရှုခံအာယုံပဲ ဒါလေးကိုတော့ဒကာကြီးတွေဒီမှာတတိချက်ပြီးတော့ဒီခါလေးမှတ်သားသွားပြီးတော့ဦးဇင်းတို့နောင်နေ့တွေနောက်နေ့တွေမှာဒီရှုွက်ပိုင်းဆိုင်တဲ့အခါကြရင်တော့ဦးဇင်းတို့ဒီပိုင်းလေးတွေကိုအသေးစိတ်နဲ့ထပ်ထပ်ပြီးတော့ပြောသွားမှာဖြစ်တယ်အခုဒီနေရာမှာတော့ဝိပဿနာရဲ့အတိတ်ပဲကိုဒီလောက်ဆိုရင်တော့ဒုဒကာကြီးတွေဒကမာကြီးတွေဒီမိခေါင်းမိတော့ရှိပြီလို့ဒါဦးဇင်းတို့ယူဆရတယ်အဲ့တော့ပြန်ပြီးတော့ပြောမယ်ဝိပဿနာဆိုတာဘာလဲလို့မေးရင် ဒုက္ခသစ္စာသမုဒယသစ္စာအမိရတဲ့ယုံနံဓမ္မသင်္ခါရတရားတွေကိုအထူးထူးပြားပြားသော အချင်းရာဟုဆိုအပ်တဲ့အနေစာအစရှိသောအစွမ်းအပြင်ပိုင်းပိုင်းခြားခြားရှုပွားဆင်ခြင် သုံးသပ်ခြင်းကိုဝိပဿနာလို့ခေါ်တယ်။ကဲကောင်းပြီ။အဲ့တော့ဒါဝိပဿနာရဲ့အတိတ်ပဲကိုဒီလောက်ဆိုရင်တော့တို့တကာကြီးတွေဒီကမာကြီးတွေ သဘောပေါက်ပြီလို့ယူဆတယ်ပေါ့အဲ့တော့နောက်တစ်ခုသွားကြရအောင်တရားကောင်းစဉ်နဲ့ပဲဦးဇင်းတို့ဟိုဒီနေ့တော့တရားကောင်းစဉ်တွေပြောရုံနဲ့ပဲအချိန်တော့ပြည့်မယ်ထင်ပါတယ်ကဲကောင်းပြီအဲ့တော့ဝိပဿနာ နောက်တစ်ခုကဘာလဲတရားကောင်းစဉ်ကအလုတ်ပေးတရားဘာတဲ့တော့အလုတ်ပေးတရားပါဗျာပေးတရားဆိုတော့ဒီမှာဘာပါလာတော့ဆိုတော့အလုတ်ဆိုတာပါလာတယ်ဘာပါလာတော့လုတ်ပါဗျာအလုတ်ဆိုတာလုပ်ငန်းပေါ့အလုတ်ဆိုတာပါလာ အဲ့တော့ဝိပဿနာရဲ့အဓိပ္ပာယ်ကိုနားလည်ပြီဆိုတော့အလုံးဆိုတဲ့အပိုင်းကိုဦးဇင်းတို့နားလည်ဖို့လိုတယ်အဲ့တော့အလုံးဒီ၃မျိုးရှိတယ်ဘယ်နှမျိုးရှိတယ်တော့၃မျိုးရှိပါတယ်ဖေ။ကာယေကံနဲ့လုပ်တဲ့ကာယေကံမှုဒါကာယကံကာယကံမလို့ခေါ်တဲ့ဒါခန္ဓာကိုယ်ကာယေကံနဲ့လှုပ်ရှားတဲ့အမှုနောက်တကဝစီကံနဲ့ပြောဆိုတဲ့အမှုကိုတော့ဒါဝစီကံမလို့ခေါ်တယ်ဒါအမှုတစ်ခုဝစီကံတစ်ခု နောက်တကမနှောပေါ့စိတ်နဲ့ကြံစီရပွားများတယ်သုံးသက်တယ်ဒါကိုတော့မနှောကံဆိုပြီးတော့ဘယ်လိုပေါ်အဲ့တော့အဲ့လိုအမှုလုပ်သုံးခုရှိဒါအလုပ်အဲ့လိုအမှုလုပ်သုံးခုရှိတဲ့ဒီအလုပ်ကာယကံဝေစီကံမနောကံဆိုတဲ့ဒီလုပ်တွေကိုလုပ်ကြတဲ့အခါမှာဘယ်အလုပ်ပဲဖြစ်ဖြစ်တတ္တဝါတိုင်းတတ္တဝါတိုင်းအထူးသဖြင့်လူသားတွေကြီး ကာယကံနဲ့ပဲလှုပ်လို့ဝစီကံနဲ့ပဲလှုပ်လို့မနောကံနဲ့ပဲလှုပ်လို့အလှုပ်လှုပ်ပြီဆိုရင်တော့တို့တကကြီးဒီကမာကြီးတွေကိုလှုပ်တဲ့အလှုပ်မအောင်မြင်ခြင်းဘူးလားအောင်မြင်ကြပါရဲ့ခင်ဗျာအောင်မြင်တာပဲဘာအလှုပ်ပဲလှုပ်လို့လှုပ်ရင်တော့အောင်မြင်တာပဲဘယ်သူမှမအောင်မြင်အောင်လုပ်တယ်ဆိုတာရှိမလားမရှိပါဘူးခင်ဗျာမရှိဘူးအကြောင်းမတော်လို့အကြောင်းမညီညွတ်လို့မအောင်မြင်တာမျိုးတော့ရှိနိုင်တယ်သို့တော့အောင်မြင်ခြင်းနဲ့ စန္ဒနဲ့အောင်မြင်အောင်တော့ရည်ရွယ်ပြီးတော့လုပ်ကြတာအဲ့တော့ခုလည်းပဲဝိပဿနာအလုပ်ပေးတရားဆိုတော့ဦးဇင်းတို့ကပေးရမယ်လူပေါ့ကဲထားအဲ့တော့ဝိပဿနာလုပ်ပြီဆိုရင်လည်းတို့တကကြီးတွေတကမကြီးတွေဦးဇင်းတို့အားလုံးပါပဲဝိပဿနာအလုပ်လုပ်ပြီဆိုလည်းဒီထက်မှာသမထဝိပဿနာဆိုတဲ့ဒီလိုလုပ်ငန်းတွေကိုလုပ်ပြီးတဲ့အခါမအောင်မြင်နေတဲ့လူဘယ်နှယောက်ရှိတော့ဖျောက်မှမရှိပါဘူးဖျားဖျောက်မှမရှိဘူးဒါလူတိုင်းလူတိုင်းကကိုလှုပ်တဲ့အလုပ်လုပ် လုပ်ငန်းတွေကိုအောင်မြင်ကျင်တာအခုဝိပဿနာအလုပ်လုပ်ပြီဆိုလည်းပဲထို့တူပဲအောင်မြင်ကျင်ကြတာပဲဘာလုပ်ကျင်ကြတယ်အောင်မြင်ကျင်ကြပါတယ်ခင်ဗျာရတယ်ကောင်းပြီအောင်မြင်ကျင်ရင်ဘာလို့တော့ဒါအကြောင်းအရာတွေလိုအပ်ချက်တွေတော့အများကြီးရှိဒီတဲ့ကဦးဇင်းတို့အဓိကကြားတယ်ပေါ့တို့ဗုဒ္ဓဘာသာလူမျိုးတွေဦးဇင်းတို့အတွက်လည်းအင်မတန်အရေးကြီးတဲ့ဒါအကြောင်းတစ်ခုကိုစပြီးပြောကြရအောင်အဲ့ဒါဘာလဲဆိုတော့ အလုတ်တစ်ခုအောင်မြင်မှုအတွက်ယုံကြည်ချက်ဒီအမှန်တန်ရေးကြည့်တယ်။ဘာဒီရေးကြည့်တော့ယုံကြည်ချက်ဒီရေးကြည့်ပါတယ်ဖေ။ရေးကြည့်။အဲ့တော့ယုံကြည်ချက်ဆိုတဲ့အပိုင်းမှာတော့ယုံကြည်တာတွေကတော့ယုံကြည်ချက်ဆိုတော့ဦးဇင်းတို့ဗမာလူမျိုးတွေနဲ့တိတ်ပြီးတော့ရင်းနှီးတဲ့စကားပဲ။အဲထို့တူပဲယုံကြည်တယ်ဆိုတာတော့အမျိုးမျိုးရှိ။ဥပမာဆိုကြပါစို့ဦးဇင်းတို့ ဘာသာတဘာသာတရားတစ်ခုပေါ်မှာယုံကြည်တယ်ပေါ့ဒါ belief ပေါ့ဒါယုံကြည်တယ်နောက်တစ်ခုကိုယ့်ကိုယ်ကိုလည်းယုံကြည်တယ်ဒါဥစဉ်တို့ self confidence နော်အကိုယ့်ကိုယ်ကိုလည်းယုံကြည်တယ်ကိုယ့်ကိုယုံကြည်မှု ရှိမှလည်းလူဆိုတာဘယ်လို့ပဲလုပ်လို့အောင်မြင်ဖို့ရရာခိုင်နှုန်းဒါများတာပဲကိုယ့်ကိုယ်ကိုမှယုံကြည်မှုပြတ်သုံးနေပြီဆိုရင်ထိုပုဂ္ဂိုလ်ရဲ့လုပ်ငန်း ဒီအောင်မြင်ဖို့လွယ်ပါဦးမလားလွယ်ပါဦးခင်ဗျာအဲ့တော့ကိုကိုကိုလည်းယုံကြည်ဖို့နောက်တစ်ခါကိုယ့်ရဲ့ကိုယ့်ကိုယ်ကိုယုံကြည်မှုလိုသလိုကိုယ့်ရဲ့ပတ်ဝန်းကျင်နဲ့ယုံကြည်ရတဲ့ပတ်ဝန်းကျင်ဖြစ်အောင်တည်ဆောက်ဖို့မလိုဘူးလားလိုပါတယ်ခင်ဗျာလူတွေကိုယ့်ရဲ့ပတ်ဝန်းကျင်ကလည်းယုံကြည်ရတဲ့ပတ်ဝန်းကျင်တစ်ခုဖြစ်ဖို့လိုတယ်ဒါကတော့မိမိတို့ကိုယ်တိုင်ကစပြီးတော့ယုံကြည်ထိုက်တဲ့ပုံကိုယ်တွေဖြစ်အောင်တည်ဆောက်ကြရမှာပဲဒါခုလိုခေတ်ကာလမျိုးမှာဒါဦးဇင်းတို့သူသဖြင့်တော့ ဦးဇင်းတို့မြန်မာလူမျိုးတွေအတွက်အမှန်တန်အရေးတကြီးလိုအပ်နေတဲ့ဒါအချက်တစ်ခုမိမိတို့ကိုယ်ကိုမိမိတို့ယုံကြည်ဖို့လိုသလိုမိမိတို့တည်ပင်လျင်ယုံကြည်ထိုက်တဲ့ပုံကူတွေဖြစ်ဖို့လေကြိုးစားရမယ်ဒီလိုမိမိတို့ကိုယ်ကိုမိမိတို့ယုံကြည်ထိုက်တဲ့ပုံကူတွေဖြစ်အောင်ကြိုးစားရင်းဖြင့်မိမိတို့ရဲ့ပတ်ဝန်းကျင်ကိုလည်းယုံကြည်ရတဲ့ပတ်ဝန်းကျင်ဖြစ်အောင်ဒါမိမိတို့တိဆောက်သွားရအဲ့လိုမျိုးလေးတစတစတိဆောက်သွားရင်ဦးဇင်းတို့ယုံကြည်ရတဲ့ပတ်ဝန်းကျင်ကိုတနိုင်ငံလုံး တိဆောက်နိုင်ပြီတကဘာလုံးတိဆောက်နိုင်ပြီဆိုရင်ဘမမငိမ့်ချမ်းစရာရှိမလဲရှိပါဗျာရှိဘူးဒါဦးဇင်းတို့ဒါအားလုံးကိုပြီးလက်ခံရအောင်ကဲကောင်းပြီအဲ့တော့ဒါယုံကြည်မှုဒီရင်းကြီးထို့တူပဲလုပ်ငန်းတစ်ခုလုပ်ပြီဆိုရင်အဲ့လုပ်ငန်းအပေါ်မှာလည်းယုံကြည်ဖို့မလိုဘူးလားလိုပါတယ်ဗျာလိုတယ်ကိုလုပ်တဲ့လုပ်ငန်းပေါ်မှာမှကိုကဘာမှယုံကြည်မှုမရှိဘူးဆိုကြပါစို့ခုတကကြီးတို့ကိုဒီတကကြီးတွေကိုတရား ပွဲစီရင်ကျင်းပကြတဲ့တခါကြီးတွေကဆရာဝန်များဆိုတော့ဆရာဝန်တွေနဲ့ရင်းနှီးတဲ့အတုံးလုံးတွေနဲ့ဦးဇင်းတို့ဒီမှာတုံးသွားကြတယ်အဲ့တော့ဆိုကြမှာဆိုလူနာတယောက်ကဆရာဝန်ကိုပြတယ်ပေါ့ဆရာဝန်ကိုတွေ့တယ်ပေါ့ဆရာဝန်တွေ့တဲ့အခါမှာဒီဆရာဝန်အပေါ်မှာလူနာဒီယုံကြည်ဖို့ယုံကြည်ချက်ရှိဖို့မလိုဘူးလားဟုတ်ပါတယ်ခင်ဗျာဒီလူနာရဲ့ယုံကြည်ချက်ခံထိုက်လောက်တဲ့ဆရာဝန်မှာလည်းဒီအသွေး အရေးအချင်းရာဇဝင် background တွေရှိဖို့မလိုဘူးလားလိုပါတယ်ဖေ။တို့ရဲ့ဆရာမဆိုဦးစင်းကဆရာဝန်တယောက်ကိုတေးတော်ကုကျင်နေသူကဘာမှယုံကြည်ထိုက်တဲ့အရေးအချင်းမရှိဘူး။သူက background ကြည့်လိုက်လေပဲ။ဘာရှားရှားမရှိဘူးဆိုရင်ဦးစင်းတို့ဒီအဲ့ဒီဆရာဝန်ထံမှာကိုယ့်ရဲ့ကျမ်းမာရေးအတွက်မိမိခန္ဓာကိုယ်ကြီးကိုအနှံလိုက်ဖို့ဆိုတာဒကာကြီးဒကာမကြီးတွေလွယ်ပါမလားလွယ်ပါဘူးခင်ဗျာမလွယ်ဘူး အဲ့တော့ကိုကကိုပြကျင်တဲ့ဆရာဝန်ပေါ်မှာကိုဒီယုံကြည်မှုအပြည့်ရှိနေဘူးလို့ဒါကဟိုဆရာသမားတွေကိုရွေးချယ်တဲ့အခါတနည်းအားဖြင့်ဦးဇင်းတို့ရှေ့ဆောင်လမ်းပြတွေကိုရွေးချယ်တဲ့နေရာမှာဒါအရေးကြီးတာနောက်တစ်ခုကိုလုံးမဲ့အလုပ်ပေါ်မှာယုံကြည်မှုယုံကြည်ချက်ရှိဖို့ဆိုကြမှာဆိုစီးပွားရေးတစ်ခုလုပ်တယ်ဒီစီးပွားရေးလုပ်တယ်ဘလောက်စီးပွားဖြစ်ထုံးမဲ့အကျိုးအမြတ်ရမယ်ဆိုတဲ့ ဒီလုပ်ငန်းပေါ်မှာယုံကြည်ချက်လည်းရှိဖို့လိုတယ်ဒီလုပ်ငန်းပေါ်မှာမှယုံကြည်ချက် မရှိရင်ဒကာကြီးတွေဒကာမကြီးတွေအဲ့အလုပ်ကောင်ကိုကိုလုံနေရလို့အောင်မြင်မှုပေါ်ပါမလားမလွယ်ပါဘူးခင်ဗျာမလွယ်ဘူးဒါကြောင့်မလို့ယုံကြည်ချက်ဦးစင်းတို့အားလုံးအတွက်အင်မတန်မှအရေးမကြီးဘူးလားကြီးပါတယ်ခင်ဗျာကြီးကြီးတယ်ဘာသာရေးမှာလည်းယုံကြည်ချက်အရေးကြီးတယ်လူမှုရေးမှာလည်းယုံကြည်ချက်ခုနလူမှုပတ်ဝန်းကျင်ကြီးယုံကြည်ရတဲ့ လူမှုပတ်ဝန်းကျင်ဖြစ်နေဖို့လိုတယ်ဒါကြောင့်မလို့လူမှုရေးမှာလည်းယုံကြည်ချက်ဆိုတာတရားယုံကြည်ခြင်းဆိုတာသိပြီးတော့အရေးကြီး။အော်နောက်တကစီးပွားရေးစီးပွားရေးမှာလည်းယုံကြည်မှုဆိုတာသိပြီးတော့အရေးကြီးတယ်။တို့တူပဲဒကာကြီးဒကာမကြီးယနေ့မျက်မှောက်ကနိုင်ငံရေးကဘာရေးအားလုံးအသီးသီးမှာလည်းယုံကြည်ချက်ဆိုတာအင်မတန်အရေးမကြီးဘူးလား။ကြီးပါတယ်။အရေးကြီး။ယုံကြည်မှုမှမရှိရင်တော့ဦးဇင်းတို့ဘာမှဆက်ပြီးတော့ရှေ့ကိုသွားလို့မရဘူး ဒါကြောင့်မလို့ယုံရက်ကိုကိုစီကိုစီတိဆောက်ဖို့တော့မလိုဘူးလားလိုတယ်နောက်တခါအဲ့ကိုတိဆောက်ထားတဲ့ယုံကြည်ချက်ကိုယ့်ရဲ့ယုံကြည်ချက်ကိုလည်းကိုရှစ်ဆက်ပြီးတော့ထိုယုံကြည်ချက်တွေနဲ့ရှစ်ကိုဆက်ပြီးတော့သွားဖို့တော့မလိုဘူးလားလိုတယ်လိုအပ်တယ်ကိုယ့်ရဲ့ယုံကြည်ချက်နဲ့ကိုတွေရွေးချယ်ပြီးရင်အဲ့ယုံကြည်ချက်အတိုင်းကိုရှစ်ဆက်ပြီးတော့ရှောင်လန်းနိုင်ဖို့ရှောင်လန်းဖို့အရေးကြီးတယ်ဒါက ယုံကြည်မှုတည်ဦးဇင်းတို့နေရာတိုင်းမှာအရေးကြီးတယ်ဆိုတာနဲ့ပတ်သက်လို့ဒါတို့တကကြီးတွေဒကမကြီးတွေကိုရင်နဲ့နှလုံးသားထဲထိရောက်သွားစေချင်လို့ဒါကိုအလေးနဲ့ဦးဇင်းတို့ပြောနေတာဖြစ်တယ်။ဘာကြောင့်ဒီလောက်ပြောနေရတုံးဆိုတော့ဦးဇင်းတို့အခုဒကာကြီးတွေဒကာမကြီးတွေဒါနသီလသမထဝိပဿနာအလုပ်တွေလုပ်တဲ့အခါမှာဒီယုံကြည်ချက်ဆိုတာအားကြောင့်တော့ ယုံကြည်ချက်ဆိုတာဒီဦးဇင်းတို့ဗမာလူမျိုးတွေအနေနဲ့ကတော့ဒါအထူးပြောစရာမလိုနောက်တကဒီယုံကြည်ချက်ဒီဘယ်ကဆင်းသက်လာတာလဲဆိုတော့ပါဠိစာပေကပြောကြပါဆိုရင်တရားတရားကိုဒါဦးဇင်းတို့ယုံကြည်ချက်လို့ဘာသာပြန်တာပဲအဲ့တော့တရားတရားဒီတတ်တာပေါ့ဒါလိုပြောတော့တတ်တာတရားပဲဒါကြောင့်မဟုတ်လို့ဒါတရားတရားဒီတို့ဒကာကြီးတွေဒကမာကြီးတွေအတွက်ဘလောက်အရေးကြီးတယ် ယုံကြည်မှုယုံကြည်ချက်ဆိုတဲ့တရားတရားဒီဘလောက်အရေးကြီးတယ်လဲဒါလေးကိုတို့တကယ်ရေးဒီမှာရေးနာကြည့်လိုက်ဒါလေးနာပြီးလို့ရှိရင်တော့ဒီယုံကြည်ခြင်းဆိုတဲ့တရားတရားဘလောက်အရေးကြီးတယ်ဆိုတာတို့တကယ်ရေးဒီမှာရေးသဘောပေါက်သွားလိမ့်မယ်ဒါနံတရတောသီလံရကတောပောတရကမံကရောတောဘာဝနာအာရဘတောတတ္ထာပုပ္ပင်ကမပုပ္ပဇာတိကဟောတိဒါနံလူကိုတရတောဘိလူတော်ပုဂ္ဂိုလ်ဟာ သီလံ၅ပါးသီလကိုရက္ခတော်စောင့်ရှောက်တော်ပုဂ္ဂိုလ်အားဥပဒရကမ္မံဥပုဒ္ဒရင်သီလကိုကရောတော်ပြုလုပ်တော်ပုဂ္ဂိုလ်အားဘာဝနံသမထဝိပဒနာဘာဝနာတရားတို့ကိုအာရဘတော်အထုတော်ပုဂ္ဂိုလ်အားတဒါယုံကြည်ခြင်းဆိုတဲ့တရားတရားသည်ဘောဗင်္ဂမပုဗ္ဗဇာတိက ရှည်သွားရှိသည်ဟောတိဖြစ်ပါပေ၏ ဣတိတုတတပံကောင်းစွာမသွေမှတ်ထိုက်ပါပြီတော့တတိသာဓုသာဓုသာဓုပါဗျာအဲ့တော့ဒီစာပိုက်ကလေးကဘာပြောတာတော့ဆိုတော့ဒါနပြုမဲ့ပုဂ္ဂိုလ်တယောက်တည်းဒါနံလူကိုတရတော်ပြီးတော့ပုဂ္ဂိုလ်အားအေးဒါနတရားတွေကို ပေကံလူရန်စွန့်ကြဲမှုဆိုတဲ့ဒါနာတရားတွေကိုပေကံလူရန်စွန့်ကြဲခြင်းတဲ့ပုဂ္ဂိုလ်တွေကတရားတရားသည်ရှည်သွားပဲ။ဘာကရှည်သွားတယ်တော့တရားတရားသည်ရှည်သွားပါဗျာ။တရားတရားဆိုတဲ့ယုံကြည်ချက်သည်ရှည်သွားရှိရတယ်။တရားဆိုတဲ့ယုံကြည်ချက်ရှေ့ကပါလာပါမှတခါကြီးတခါကြီးဒါနာဆိုတာပြုတာမဟုတ်ဘူးလား။မှန်ပါဗျာ။ယုံကြည်ချက်ဆိုတဲ့တရားတရားလေးမပါရင်တို့တခါကြီးတခါကြီးဒါန ပြုပါအောင်မလားမပြုတော့ပါဘူးခင်ဗျာပြုတော့ဘူးဒီအကြောင်းနဲ့ပတ်သက်လို့တရားတရားမရှိရင်ဒါနမပြုတာနဲ့ပတ်သက်လို့ဦးဇင်းတို့နောက်နောက်နေ့ဒီမှာဒါလင်းသိရင်ဆက်ပြီးတော့ပေါက်သွားမယ်အင်မတန်မှလည်းတတိတံဝေကရပြီးတော့အတုယူကြရလဲကောင်းလာပါတယ်ကဲကောင်းပြီအဲ့တော့ဒါနာလေးပြုရင်တောင်မှပဲဘာရှိသွားရှိရမလဲမေးတော့တရားဆိုတဲ့ယုံကြည်ချက်ရှိသွားရှိရမယ်ဘာရှိသွားရှိရမလဲတရားဆိုတဲ့ယုံကြည်ချက်ရှိသွားရှိရပါမှာဖြစ်ရကောင်းပြီနောက်တက သီလဆောက်တည်ပြီသီရန်ရကတော့တတ္တာပုပ်ပင်ကမပုပ္ပဇာတိကာသီလံသီလတရားကိုသီလံ၅ပါးသီလတရားကိုရကတော့စောင့်ထိန်သောပုဂ္ဂိုလ်ဟာတတ္တာယုံကြည်ခြင်းဆိုတဲ့တရားတရားသည်ဘောဝင်ကမပုပ္ပဇာတိကရှည်သွားရှိရသည်ဟောဒီဖြစ်၏ဟောသီလစောင့်တည်မယ်ဆိုလေတရားတရားရှိရပြန်တယ်တဲ့ဦးဇင်းတို့တရားဆိုတာဗမာတွေနားလည်တာကဒါနတွေသိပ်ပြီးတော့ပြုတယ် တိတ်ရရရောရောနဲ့ပေကန်လူတန်စွန်ကျဲနေတယ်ဆိုရင်တော့ထိုပုဂ္ဂိုလ်မျိုးကိုသင်တို့အာတရားကောင်းလိုက်တာလို့မပြောဘူးလားပြောပါတယ်ခင်ဗျာပြောတယ်ဒါပေမဲ့သီလစောက်တည်တဲ့ပုဂ္ဂိုလ်ကြတော့တရားကောင်းတယ်လို့အင်မတန်အသုံးမနှဲဘူးလားနှဲပါတယ်ခင်ဗျာဟေးဒါပေမဲ့တကယ်တမ်းကြတော့ဒီသီလတရားကိုခံယူကျင့်သုံးစောက်တည်တယ်ဆိုတာလေတရားမရှိရင်ဖြစ်ပါမလားမဖြစ်ပါဘူးခင်ဗျာမကြည့်ဘူးမဖြစ်ပုံနဲ့ပတ်သက်လို့တော့ဦးဇင်းတို့တရားကိုနောက်ပိုင်းမှာတော့ကံကံရဲ့အကျိုးကိုယုံကြည်ခြင်းကိုလည်းတရားတရားလို့ခေါ်တယ် အဲကြောင့်မလို့ဦးဇင်းတို့သီလစောက်တည်တယ်ဆိုတာအ ਨੇ ဆုံးတော့ကံကံရဲ့အကျိုးကိုယုံကြည်မှသီလစောက်တချို့ကတော့ပြောတယ်ဦးဇင်းတို့တချိန်ကသင်္ကူမှာတရားဟောခဲ့တော့ဦးဇင်းကမေ့တယ်ဒကာကြီးတွေသီလဘာကြောင့်စောက်တည်လဲလို့မေးတော့အမျိုးမျိုးတော့ဖြေတယ်အဲ့ပြမှာဒကာကြီးတယောက်ကတော့ဘယ်လိုဖြေတော့ဆိုတော့သူတော်ဘာကဲ့ရမှာကြောက်လို့သီလစောက်တည်တာတဲ့ဟုတ်ပလားအဲ့တော့သီလစောက်တည်ခြင်းရဲ့အကြောင်းကိုပြောပါဆိုရင်တရားကောင်းလို့စောက်တာပဲ သူတို့ကကံကံကျိုးကိုယုံကြည်တဲ့အခါမှာမကောင်းတဲ့ကာယဒုစရိုက်ဝစီဒုစရိုက်တွေကိုပြုရင်မကောင်းကျိုးတွေကိုခံစားရမယ်လို့သိတဲ့အခါသူမကောင်းမှုဒုစရိုက်တွေကိုမလိုလားတဲ့တနည်းအားဖြင့်မကောင်းမှုဒုစရိုက်ဆိုတဲ့အကျိုးတရားတွေကိုမလိုချင်တဲ့ပုံကူတွေသည်သူဒုစရိုက်တရားတွေကိုရှောင်ရှားခြင်းဆိုတဲ့တိလာတရားတွေကိုမဆောက်တည်ဘူးလားဟုတ်ပြီပါဗျာဟုတ်တယ်ဒါသည်တရားဆိုတဲ့ကံကံရဲ့အကျိုးပေါ်မှာယုံကြည်တဲ့တရားတရားရှိလို့ကံကံရဲ့အကျိုးပေါ်မှာတခါကြီးဒီကမကြီးတွေမယုံကြည်ဘူး မကောင်းတာလုပ်လို့မကောင်းကျိုးပေးတယ်ဆိုတာလည်းမယုံကြည်ဘူးကောင်းတာလုပ်လို့ကောင်းကျိုးပေးတယ်ဆိုတာလည်းမယုံကြည်ဘူးဆိုရင်ငါမြင့်ငါဆိုင်စကန်ရောက်ရောက်လေးဆိုတဲ့ပုံစံနဲ့လုပ်ချင်တာတွေလုပ်နေမှာပေါ့တိလာတရားတွေစောက်တည်ပါဦးမလားစောက်တည်တော့ပါဗျာမစောက်တည်တော့ဒါကြောင့်မလို့တိလာစောက်တည်တယ်ဆိုတာလေဘာရှိသွားရှိတာလို့မီးတော့တရားရှိသွားရှိလို့ဘာရှိသွားရှိလို့တရားရှိသွားရှိလို့ပါဗျာဒါဆိုရင်ယုံကြည်မှုရှိသွားရှိလို့ဟောနောက်တစ်ခါတဆင်သွားမယ်ဘောဓတ္ထကမ္မံကရောတော ဥဘောတရာကမ္မဥပုတ်ကံကိုကရောတော်ပြုသောပုဂ္ဂိုလ်ဟာဟာဥပုတ်ရည်ဒီမှာစေပါသီလာတွေခံယူခြင်းလုံးစောက်တည်တယ်ဆိုတဲ့ဒီလိုအမှုတွေကိုပြုတာလေတဲ့တရားရှိသွားရှိပါမှတရားရှိလို့ပြုတာတဲ့ဟုတ်ပလားမှန်ပါဗျာဟောနောက်တစ်ခုဘာဝနာအာရဘတော်ဒီနေရာမှာပြောချင်တာဦးဇင်းတို့ရောက်လာပြီဘာဝနာသမထဝိပဿနာဘာဝနာတရားကို အာရဘတော်အာထုံသောပုဂ္ဂိုလ်ဟာတတ္တာယုံကြည်ရင်းဆိုတဲ့တတ္တာတရားသည် ပုဗ္ဗင်္ဂမပုဗ္ဗဇာရိကာရှည်သွားရှိသည်ဟောဒီကြည်ဟောခုလိုပေါ့တမထဝိပဿနာအလုပ်တွေကိုကြင်ညာကြိုးကိုအားထုတ်တော့မယ်ဆိုတဲ့မျိုးကောင်းသားမျိုးကောင်းသမီးတွေမှာလေတရားကရှည်သွားရှိရပြန်နေတဲ့ဘာကရှည်သွားရှိရလဲတရားကရှည်သွားရှိရပါတယ်ဖေ။တရားရှည်သွားရှိရတယ်အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒီဘာဝနာလုပ်တဲ့မှာအခုတရားပေါ့တရားနာတယ်ဆိုတဲ့ဓမ္မတာဝနာဘာဝနာလုပ်ငန်းလေးကိုပဲကြည့်ပေါ့ဒကာကြီးတွေဒကာမကြီးတွေအခု တရားဘာဝနာတွေနာယူကြတယ်ဆိုတာဒီတရားဘာဝနာတွေနာယူရင်ငါတို့အတွက်မှန်ကန်တဲ့အသိဉာဏ်တွေရမယ်ဆိုတဲ့အနည်းဆုံးအဲ့လိုယုံကြည်ချက်ကလေးမှမရှိရင်ဒီတရားပွဲကိုဒီမှာလာပြီးတော့ join လုပ်ပါမလားမလုပ်ပါဘူးခင်ဗျာမလုပ်ပါဘူးတရားလာဘယ်နာတော့မှာတော့ဒီနေ့မျက်မှောက်ကြီးပြောစရာရှင်နေရာတွေကအသိများအဲ့တော့အဲ့ဒီဟာတွေနဲ့ပဲအချင်းကုန်ပါပေါ့သို့တော့တို့တကကြီးတွေတကမကြီးတွေမှာကုလိုတရားဘာဝနာတွေကိုနာယူခြင်းအပြင်ငါတို့ဘဝအတွက်အနှစ်သာရရှိတဲ့မှန်ကန်တဲ့အသိဉာဏ်တွေတော့သိခွင့် နားလေခွင့်သဘောပေါက်ခွင့်ရမှာပဲဆိုတဲ့ဒီလောက်အခြေခံတရားတရားလေးတော့မိမိတို့ပါလာလို့ခုလိုတရားလာနာကြတာဖြစ်တယ်။ဟောနောက်တစ်ခုအခုအလုပ်ပေးတရားတွေလည်းခုဒါတရားဟောပြီးတဲ့အခါဒါတကယ်မိမိတို့ကိုယ်တိုင်ကျင့်ကြံကြိုးကိုအထောက်အမယ်ဆိုတော့ဒီလိုတရားဘာဝနာတွေကိုကျင့်ကြံကြိုးကိုအထောက်ခြင်းအပြင်ငါတို့ဒီသန္တနာဥဒ္ဒကမှာလွတ်မြောက်ရာလွတ်မြောက်ကြောင်းကိုတော့မလွဲဧကံဒီကျင့်ကြံကြိုးကိုအထောက်ကြီးကပို့ဆောင်ပေးမှာပဲလို့ဒီလိုလဲယုံကြည်ချက်ကလေးရှိလို့ဒီမျက်မှောက်ဘဝမှာမရရင်နေအောင် တန်တရာအတွက်တော့ပါရမီအနေနဲ့ပါသွားမယ်လို့ဒီလိုမျိုးယုံကြည်ချက်မရှိခဲ့ရင်တို့တကကြီးဒီမကြီးဒီနေရာရောက်လာပါမလားရောက်လာပါဘူးခင်ဗျာမရောက်လာဘူးဒါကြောင့်မို့လို့ဒါခုလိုပေါ့တမထဝိပဿနာအလုပ်တွေကိုပွားများအားထုတ်မယ်ဆိုရင်လည်းတရားဒီအရေးကြီးတယ်ဘာဒီအရေးကြီးတော့တရားဒီအရေးကြီးပါတယ်ခင်ဗျာနာဆိုတဲ့ယုံကြည်မှုဒီယုံကြည်ချက်ဒီတိတ်ပြီးတော့အရေးကြီးတယ်အဲ့တော့ဦးဇင်းတို့တက်လို့ပြောစရာကတော့ ရှိတော့ရှိသေးတယ်သို့တော့အချိန်ကတော့အခု45မိနစ်လောက်ဖြစ်တဲ့အခါကျတော့ဦးဇင်းတို့ဒီမှာဒီဝိပဿနာအလုပ်ပေးတရားနဲ့ပတ်သက်လို့ဒီမှာပဲဦးဇင်းတို့တခါအလုပ်ပေးတရားအနေနဲ့တို့တခါရေးတယ်မိုက်ဒီတရားဘာဝနာကျင့်ကြံဖို့ကမ္မထံပေးမယ်နောက်45မိနစ်လောက်ကမ္မထံနှလုံးသွင်းပြီးအခါကျရင်ဦးဇင်းတို့အမေးအဖြေပြန်စတာပေါ့ဒီတရားနဲ့ပတ်သက်တဲ့အကြောင်း ဝိပဿနာလုပ်ငန်းစဉ်နဲ့ပတ်သက်တာတွေကိုဦးဇင်းတို့နောက်နောက်လာမယ့်အပတ်ဒီအပတ်ဒီမှာဆက်လက်ပြီးတော့ဟောကြနာကြကြရအောင်ဒါကြောင့်မလို့ဒီနေ့မိမိတို့ဒီရရှိတဲ့ကြုံရခဲ့တဲ့ရရှိခဲ့တဲ့ရခဲ့တဲ့လူဘဝကြုံရခဲ့တဲ့သာသနာတော်နဲ့ကြုံတော့စုံတော့မှာမိမိတို့ရရှိတဲ့ရရှိတိုက်တဲ့အခွင့်အရေးတွေကိုလက်လွတ်အစိုးရမခံမဲ့ကိုစီကိုစီ တို့အခွင့်အရေးတွေကိုရယူနိုင်တဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့တိုက်တွန်းရင်းနဲ့ယနေ့ဝိပဿနာအလုပ်ပေးတရားကိုဒီမှာပဲညီကုန်းချုပ်ပြကြရအောင်မောခဏံဝိရာဒေတာခဏတိတာဟိသောစရိသာဒတိဝါယမေယတာခနောဝပฏิပါတိတောသာရောနှလုံးပြောင်းပြောင်းသူတော်ကောင်းတို့ ဩတင်ဒါယကဒါယိကမပေါင်းသူတော်ကောင်းတို့သည်ခဏံဗုဒ္ဓဘာသာနဝေမဟုကြုံရပြီတောင်းခွင်ကောင်းကြီးကိုမဟာဝိဒာတိထာလောကီကိစ္စဝါဝါကြောင့်နှိညာပုံတိမချွလွဲကြပါစေကုန်နှင့်ဤတဇံအကြောင်းယုတ်တိတင်လာဝိဇာတကားခဏတိတာမဘိုရနိုင်တိကာလနဝမခဏကို ကောင်းမှမတိတတိမမှုကြော်လွန်၍သွားကြသူတို့သည်ဒေါ်စရီစင်းရမီဘေးတွေ့မြည်ရေးကြောင့်သူရင်ပူဆွေးငိုကြွေးနေကြရလေကုန်၏ဩဒုံမာကံတင်ဒါယကဓာယိကမပေါင်းသူတော်ကောင်းတို့အားခနောဘဝဆက်ဆဲကြုံဖို့ခတိတသက်တကကြုံလာပြီးတောင်းဗုဒ္ဓဘာသာနဝမဆိုတဲ့အခွင့်ကောင်းကြီးသည်ပฏิပါတိတော် ရှေ့ရှုမျက်မှောက်ကြာရောက်၍နေလေ၏သာတထေမိမိတို့၏အကျိုးစီးပွားကို လိုလားတောင်းတကြကုန်သောမျိုးကောင်းသားမျိုးကောင်းသမီးတို့သည်ဝါယမေယထာအခွင့်သာစေအာဂုံနှဲ့၍သီလသမารီပညာသိက္ခာသုံးရအကျင့်မြတ်ကိုပွားများကြိုးကိုအထုတ်လိုက်ကြကုန်ရတည်း သာဓုသာဓုသာဓုပါဗျာအေးအချင်းကတော့လုပ်ပေးတရားဖြစ်ပြီဆိုတော့အလုံးသောတရားနာမတိတာပေါင်းတော်ကောင်းနေလဲမိမိတို့ချမ်းသာတဲ့အရိယာပုံနဲ့ဒါညတာတို့ထိုင်ပြီးတော့ ဘုရားဘာဝနာမှတ်သားလို့ဟိုတက်တောင့်တက်တာဖြစ်တဲ့အရိယာပုံခံကြပါ။ဒါကြီးကမ္မထံလုပ်ပြီးလို့ရပါလား။ရပါပြီခင်ဗျာ။အဲအဲ့ဒါဆိုရင်ဒါဒီနေ့မိမိတို့ခုကတော့ဟိုတရားကလည်းလိပ်ပတ်မလဲသေးတဲ့အခါကျတော့နည်းနည်းလေးတော့ဟိုတိခံကြရမယ်ပေါ့တိခံကြရမယ်ဆိုတော့ဦးဇင်းတို့ကမ္မထမ်းပေးတဲ့အပိုင်းမှာကမ္မထမ်းဝိပဿနာ နဲ့တမထနဲ့ဝိပဿနာအကြောင်းလေးကိုဘာကနနာလေးပြောပြီးမှတမထပေးရရင်တော့ပို့ပြီးတော့ကောင်းတယ်သို့တော်လည်းအခုဒီညမှာတော့ဟိုချိန်အားလျော်စွာပေါ့လေကမ္မထံကိုပြီးကြရအောင်အဲ့တော့သို့တော်လည်းဒါတကကြီးတွေတော့ဟိုတက်တောင့်တက်တာအရိယာပုဂ္ဂလိနဲ့ထိုင်ပြီးတော့နည်းနည်းလေးနာယူကြပေါ့နာယူကြဆိုတာကဦးဇင်းတို့တရားအထုတ်တဲ့အပိုင်းမှာ သမထနဲ့ဝိပဿနာဘာဝနာမှာနှစ်မျိုးရှိတယ်ပေါ့အဲ့လိုသမထနဲ့ဝိပဿနာဆိုနှစ်မျိုးရှိတဲ့အခါမှာစောစောကပြောခဲ့တယ်ပေါ့ဝိပဿနာဆိုတာယုံ nant ဓမ္မသင်္ခါရတွေကိုလက္ခဏာကြီးသုံးတယ်သင်ပြီးတော့ရှုဘွားသုံးတတ်ကြရအဲ့တော့ဝိပဿနာရှုကျင်တယ်ဆိုတဲ့အမျိုးကောင်းသားတိဒါဥစဉ်တို့ခက်ချင်းချင်းလေးပြောမယ်ရုပ်တည်ဉာဏ်နေဆိုတဲ့ဝိပဿနာရဲ့အရှုခံအာယုန်တွေကိုသိကြရသိရဆိုတဲ့အပိုင်းမှာတင်ညာတိနဲ့ဆရာပြောလို့သိရအတိမျိုးနဲ့မဟုတ်ဘဲနဲ့ မိမိရဲ့တမာဒိဋ္ဌိဉာဏ်နဲ့ကိုယ်ပိုင်ထွန်းပေါက်သိမြင်တဲ့အတိမျိုးဖြစ်အောင်ပေါ့ဒါပညာသိနဲ့သိရအဲ့လိုပညာသိနဲ့သိတော့မှတကားတဲ့ယုတ်တရားကြည့်လိုက်လို့ရှိတယ်ပဲခဏမစက်တဲတဲဖြစ်ဖြစ်နေတာကိုမြင်တော့မှဩမမြဲပါလားအနိစ္စဟောဖြစ်ချင်းပြချင်းတန်ကျက်ဖြင့်နှိမ့်ဆက်နေတာကိုကြည့်ပြီးတော့မှဩဆင်းရဲလိုက်တာဒုက္ခဟောခြေခဲအခိုင်မှာနှစ်သာရအပြင်တည်တံ့ခြင်းသဘောအတ္တမရှိတဲ့အတွက်ကြောင့်အနတ္တပါလားလို့ ဒါအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတယ်တင်ပြီးတော့ယူပွားသုံးတတ်ခြင်းကိုဒါဝိပဿနာခေါ်တာအဲ့တော့မိမိတို့ကရုပ်ဉာဏ်တွေကိုမသိသေးဘူးမမြင်သေးရင်ဝိပဿနာ ရှုလို့ရပါမလားမရဘူးဒါကြောင့်မလို့ဝိပဿနာရှုဖို့အတွက်ဆိုတာရုပ်ဉာဏ်တွေကိုသိဖို့လိုတယ်အဲ့ရုပ်ဉာဏ်တွေကိုသိရေးမြင်ရေးကြတယ်နော်ဒါတမာတိရှိရတယ်တဲ့ဘာရှိရလဲဆိုတော့တမာတိရှိရအဲ့တော့ဦးဇင်းတို့ ယနေ့ခေတ်ဆိုတို့ဒကာကြီးတွေဆိုပူသိတာပေါ့တာမန် မျက်စိနဲ့မမြင်ရတဲ့ဒါဘက်တီးရီးယားလို့ခေါ်တဲ့ပိုးမွှားလေးတွေမရှိကြဘူးလားရှိတယ်မိမိတို့ခန္ဓာကိုယ်မှာကောအာတကားတဲ့လေထဲမှာကောဘယ်လိုရှိကြဒါပေမဲ့ဦးဇင်းတို့မျက်စိနဲ့မမြင်ကြရမျက်စိနဲ့မမြင်ရလို့တာမန်မျက်စိနဲ့မန္တလို့ခေါ်တဲ့ဦးဇင်းတို့တာမန်မျက်စိနဲ့မမြင်ရလို့တောင်မရှိသေးလို့ပြောမယ်ဆိုရင်ပြောလို့ရမလားဆိုတော့မရအဲသူ့ကိုမြင်နိုင်တဲ့ဒါနှုတ်ကြီးမှန်မြောင်းနေနဲ့ကြည့်မယ်ဆိုရင်ဒါမြင်ရတယ်ပေါ့ထို့တူပဲ ဒီယုတ်တရားနံတရားဆိုတာကတာမန်ဦးဇင်းတို့မျက်စိနဲ့မြင်လို့မရဘူးတာမန်မျက်စိကပြညတ်တရားတွေလောက်ပဲမြင်လို့ရတယ်အဲ့တော့ပရမတ္ထဓာတအစစ်တွေဖြစ်တဲ့ယုတ်တရားနံတရားကိုသိမြင်ရေးကြပြန်တော့တမာရိအကူကြီးယူရမြမတန်ယုတ်တရားလေးဒီဒါယုတ်ကလကလေးတွေအနေနဲ့ဖြစ်တယ်ယုတ်ကလကလေးတွေမှာဘလောက်သိတယ်ဆိုရင်ပရမနုမြူတဲ့အစာပေါင်းများစွာသိငယ်တယ်လို့ယူဆရတဲ့ဒါအမုံမွားလေးတွေနဲ့ဖြစ်ကြအတို့အမုံမွားလေးတွေမှာလည်းဒါဒီပရမတ် ညတာမဆိုင်သေးဘဲနဲ့တို့ယုတ်ကလတကူတကူမှာပရဝိယဘောတိသောဝါယောနာကန္နာရတဩဇာဆိုတဲ့ဒါရှင်မျိုးတို့မှာ9မျိုးဇီဝိတာပိုင်းတို့မှာ10မျိုးစသည်အပြင်ဒီလိုမျိုးဒါအစုအဖွဲ့လေးတွေဖြစ်ကြအဲ့ဒါကယုတ်တရားကနန္တရားဆိုတဲ့ဒီထဲမှာဒါဗိဓမာသင်္ကိမဲ့တို့တကကြီးတွေတို့မကြီးတွေနားလည်ပြီးသားဖြစ်တယ်နန္တရားဒီခုဆိုကြပါစို့မိမိတို့တရားနာနေတယ်နာယူတယ်ဆိုတဲ့နာယူတဲ့ဈာတိသိဖြစ်တယ်ဆိုတော့ဈာတိသိသူ့တကူလေးဖြစ်ခွင့်ရှိတာမဟုတ်ဘူး ကြာတိစိတ်ဒီသူကစိတ်အစဉ်တိုင်းပြခန္ဓာဝဇံသောတာဝိညာဉ်ဆိုတဲ့ကြာတိစိတ်တံတိဆိုင်ဆိုတဲ့တခဏနဲ့စိတ်တဏိရဏဆိုတဲ့ဇုံရတဲ့စိတ်ဩဒပနာဆိုတဲ့ဆုံးဖြတ်စိတ်ပြီးကမှဇဝနာဒေါဆိုတဲ့ဒါအာယုံကိုခံစားတဲ့စိတ်တွေတရားယုံတွေဒါတွေဖြစ်ကြအဲ့တော့ဒီလိုစိတ်ကဖြစ်စဉ်တွေကိုလည်းမိမိတို့ကနားလည်ဖို့လိုသလိုဆိုကြပါစို့ကြာတိစိတ်ကြာတိစိတ်ဒီတစ်လုံးနဲ့ဖြစ်သလားမဟုတ်ဘူးအနည်းဆုံးဦးဇင်းတို့ဖတ်တာဝိနာတညာစေတနာဧကဂရာဇီဝိရိနေမနာတိကာရာဆိုတဲ့ဒါရှစ်လုံး စေတသိက်က9လုံးအသိစိတ်နဲ့10လုံးဒီလိုအနည်းဆုံး10လုံးကုသိုလ်စိတ်များအောင်ဆိုရင်ဒါ34လို့33 32ဒီလိုထိဖြစ်တယ်အဲ့တော့ဒီလိုမျိုးနန္တရားတွေဒီလည်းပဲပရမဏတတကိုဉာဏ်မြင်စိုက်တဲ့ဒီမိမိတို့ကသိရမယ်အဲ့လိုသိဖို့ဆိုတာကအခုလိုတာမန်မျက်စိနဲ့မသိနိုင်တော့တမာရိရှိမှသိနိုင်တယ်တဲ့ဒါကြောင့်မလို့ဦးဇင်းတို့ဘုရားရှင်ကလည်းဒါတမာရိဘိကဝေပဝိတသမာဟိတောဘိကဝေဘိကုယထာဘူတံပဇာနာတိ จิตယံတို့တမာတိကိုထူထောင်ကြတမာတိရှိမှဟုတ်တိုင်းမှန်စွာသိပါတိကိုဟုတ်တိုင်းမှန်စွာသိတယ်လို့ပြီးတော့ဒုက္ခသစ္စာကိုဒုက္ခသစ္စာလို့ဟုတ်တိုင်းမှန်စွာသိတယ်သမုဒိယသစ္စာကိုသမုဒိယသစ္စာလို့ဟုတ်တိုင်းမှန်စွာသိတယ်နိရောဓသစ္စာကိုနိရောဓသစ္စာလို့ဟုတ်တိုင်းမှန်စွာသိတယ်မဂ္ဂသစ္စာကိုမဂ္ဂသစ္စာလို့ဟုတ်တိုင်းမှန်စွာသိတယ်တဲ့ဒါကြောင့်မို့လို့ရုပ်တည်နာတွေကိုသိမြင်ရည်ဒီတမာတိရှိရတယ်အဲ့တော့ တမာရီရှိတဲ့အတွက်ကြောင့်စတရားအထုတ်ပြီးလို့တမာရီလေးတော့ဒါထူထောင်ရအဲ့တော့တမာရီထူထောင်မှုအတွက်တော့ဦးဇင်းတို့ပြချင်းကသမထကမ္မထန်40ဟောတာတော့အဲ့သမထကမ္မထန်40တဲ့ကမိမိတို့ကြက်နှစ်တဲ့ကမ္မထန်နဲ့စပြီးတော့တမာရီထူထောင်လို့ရတယ်အနည်းဆုံးတော့ဥပ္ပဇာတာတမာရီလောက်သို့မဟုတ်အပနာတမာရီရအောင်ဆွမ်းနိုင်ရအပနာတမာရီလောက်ဒီထူထောင်ပြီးကမှဟိုဘက်ကရုပ်တည်နံတွေကိုအစင်းတက်ပြီးရှုပြီးတော့ဝိပဿနာကူးရတာပေါ့ဒါခက်ကြီးကြီးပြောတယ်ကောင်းပြီအဲ့တော့ဒါကြောင့်မလို့တမာတိကိုထူထောင်ရတယ်ဆိုတာဒီမှာပြောခြင်းနေတို့တော့ကြောင့်ဦးဇင်းတို့ခုစပြီးသင်ပေးမှာတော့ သမထကမ္မထံကို သင်ပေးမှာဖြစ်တယ်ဝိပဿနာလုပ်ပေးတရားဆိုပြီးတော့ဘာလို့သမထကမ္မထံသင်တယ်လဲလို့မေးမှဆိုလို့ဒါကြိုးပြီးတော့ဒါပြောကြရပြောရတာအဲ့တော့တမာတိရှိမှဝိပဿနာကရှုရတယ်တို့ကြောင့်ဒါတမာတမာတိကိုစပြီးသင်ပေးတယ်လို့တို့တို့တကကြီးတွေတမကြီးတွေသဘောကျနှိမ့်ချိုက်ဖို့လိုတယ်။ကောင်းပြီအဲ့တော့တမာတိကိုစပြီးတော့အားထုတ်ကြမယ်ဆိုတော့ဘလို့အားထုတ်မလို့သမထကမ္မဋ္ဌာန်း40မိမိကြိုက်ညစ်တဲ့ကမ္မဋ္ဌာန်းနဲ့အားထုတ်လို့ရပါတယ် ဦးဇင်းတို့လည်းပဲဒီယောဂီတွေကိုတော့ဟိုသမထကမ္မထန်တွေအောင်မြင်တဲ့ယောဂီတွေမှာဆိုကမ္မထန်40လုံးနည်းနည်းလောက်ပေါ့ဒီမှာအာနာပါနဒုလောက်နဲ့သုဒ္ဓဇန်သမာဓိနောက်တကကတိုင်းရှင်ပါကတိုင်း7ပါးနဲ့နောက်တကဟောဘက်ကမေတ္တာဓမ္မဝိရဒ၄ပါးဗုဒ္ဓနုပတိစရှိသည့်အကျင့်ပေါ်လေသမထကမ္မထန်တော်တော်စုံစုံတင်ပေးပါတယ်အချိန်နဲ့ရတယ်အားလည်းအထုတ်ခြင်းနဲ့ဆိုတဲ့ယောဂီဒီလိုတင်ပေးတယ်သို့တော်အခုဒီမှာတော့ဦးဇင်းတို့အားလုံးကိုစတင်ရတာဖြစ်တဲ့အတွက်ကြောင့် ဘယ်ယောဂီဒီဘလို့ကမ္မထမ်းနဲ့ဒါကိုက်ညီတယ်ဆိုတာကတော့ဦးဇင်းတို့လည်းမသိနိုင်မသိနိုင်တော့ဒီပုံရဦးဇင်းတို့အများနဲ့တင့်နေရတယ်လို့ယူဆတဲ့ကမ္မထမ်းတစ်ခုကိုပဲဒီမှာအလုံးပဲဦးဇင်းတို့သင်ပေးအဲ့ဒါကတော့ဘာလဲလို့မေးတော့အာနာပါနလို့ခေါ်တဲ့ဝင်လေထွက်လေကိုမှတ်သားတဲ့ကမ္မထမ်းဘာကြောင့်ဒီကမ္မထမ်းကိုရွေးချယ်ရတာတော့လို့မေးတော့ဒီကမ္မထမ်းဒီကမ္မထမ်းအာယုံကအထူးကြီးစီမံရမလို့ဆိုကြပါစို့ ဘာကိုဒါပြောတာလဲလို့မေးတော့ဥမာပထဝီကတိုင်းတို့လိုပေါ့ကတိုင်းတစ်ခုခုကိုအထုတ်ခြင်းနဲ့ယောဂီဒီဒါပထဝီကတိုင်းဝင်မြေကတိုင်းဝင်လေးကိုဥစွာပထမဒါစီမံရဥမာဆိုကြပါစို့တပေလောက်အဝိုင်းလေးရှိတဲ့ဒါမြေနေရာလေးကိုရွေးချယ်အဲညီညူရောင်လေးတန်းနေတဲ့ပေါ့အာယုံရောင်လေးတန်းနေတဲ့ဒါမြေလေးကိုရွေးချယ်ပြီးတော့မျက်နှာပြင်မှာအမိုက်တလိုက်တွေခဲတွေမရှိအောင်ရှင်းရှင်းပြီးတဲ့အခါမှာအဲ့မှာတပေလောက်အဝိုင်းလေးစီးလေးချစ်ချစ်ပြီးတဲ့အခါအဲ့ အဝိုင်းအတွင်းလေးကိုဆက်ပြီးတော့ကြည့်ရတယ်ကြည့်ပြီးတော့မြေးမြေးနဲ့ပွားများပွားများပြီးတော့မျိုးလုံးနဲ့ဆွဲလောက်ပြီးဆိုရင်ဒါမျိုးလုံးလေးကိုမိတ်ပြီးအာယုံယူကြည့်ခုနမြေဝင်းလေးကိုတွေ့ပြီးသူမြေးမြေးနဲ့ပွားများပွားများလို့ရပြီဆိုတဲ့အခါကျမှဒါကိုတရားထိုင်တဲ့နေရာကိုပြန်သွားသွားပြီးတော့ပြိကံပြုပြီးရကအဲ့ဒီကမ္မထံအာယုံလေးကိုကမ္မထံအာယုံလေးမြေဆိုတဲ့ခုနပြိကံပြုထားတဲ့အာယုံလေးကိုယူပြီးတော့ဒါမြေမြေလို့ပွားများရင်ဒါပထဝီကတိုင်းဖြစ်တယ်ပထဝီပထဝီလို့ပဲပွားပွားမြေမြေလို့ပဲပွားပွားပွားလို့ရှိရင်ဒါ ဒါတမာတိဖြစ်လာရင်ဒါစရုဒ္ဓဇန်ဒီမဟုတ်ဘူးတမာဘက်၈ပါးလုံးဒါကတိုင်းကပေါက်တယ်ပေါ့ဒါကြောင့်မလို့ပြောချင်တာကအဲ့လိုကတိုင်းကမ္မထန်တွေကိုပွားများရင်ဒါပြိကံကျူးပြီးတော့ကမ္မထန်အာယုံဆိုတာမိမိတို့ကစီမံရအခုဒီဝင်နေထွက်နေကမ္မထန်ကြဘာမှစီမံပြရမလို့ဦးဇင်းတို့ဒီမွေးတယ်ကယနေ့တိုင်ဟောဒါအသက်ရှူမနေဘူးလားရှူနေတယ်အသက်ရှူနေရင်ဝင်နေထွက်နေဆိုတာဦးဇင်းတို့လည်းအမြဲတမ်းရှိတယ် ဝင်လေထွက်လေဒီဦးဇင်းတို့နဲ့အမြဲတမ်းရှိရတဲ့အတွက်ကြောင့်ကမ္မထအာယုံကြီးကိုအထူးတလေကြီးရှာနေစရာစီမံနေစရာဘာမှမလိုတော့ဘူးဒါကြောင့်မလို့ဒါရေပုံရအများစုနဲ့ဒါကန့်ညီမယ်လို့ဦးဇင်းတို့ဒီလိုယူဆပြီးတော့ဒါအာနာပါနဆိုတဲ့ဝင်လေထွက်လေကမ္မထလေးကိုညသင်ပေးမှာအဲကောင်းပြီဒီဝင်လေထွက်လေကမ္မထလေးကိုပွားများအားထုတ်ခြင်းနေဆိုရဲသူတော်ကောင်းသည် ဘယ်လိုအားထုတ်ရမလဲဆိုတော့ဘုရားရှင်ကဟိုးမာတိပရဏသုတ်တံမြတ်မှာရင်းညာကတော်ဝါရုက္ခမူလာကတော်ဝါတုံညာကာရကတော်ဝါနိတိတတိပလင်္ဂံအဘုဒ္ဓိတောဥဇုံကာယံပဏိဒါယပတိမုကံတတိဥပထပိတောဟာဆိုပြီးတော့ဒီလိုအာနာပါနကမ္မထံအထုံမဲ့သူတော်ကောင်းအတွေ့ဒါညွန်ကြားချက်ကလေးဒီဒါချမှန်ပေးထားတယ်အဲ့ဒီမှာနံပါတ်1ဘာပြောလဲဆိုတော့ ရညာကတော့ဝါဒုက္ခမူလကတော့ဝါဒုညာကာရကတော့ဝါတဲ့တောရက်ကိုတော်လဲသွားတစ်တပင်ဝါတိအောင်အောက်ကိုတော်လဲသွားသိဉ္ဉညာရက်ကိုတော်လဲသွားတဲ့အာနာပါနကမ္မထအာထုတ်ခြင်းနဲ့ပုဂ္ဂိုလ်ဒီအဲ့တော့ဒီစာပိုက်ကလေး၃ပိုက်ကိုကြည့်ပြီးဘုရားရှင်ဒီအာနာပါနကမ္မထအာထုတ်မဲ့ပုဂ္ဂိုလ်တို့တွေ့ဥစွာပထမနေရာကိုညွန်ပြတယ်နေရာကိုညွန်ပြတယ်ဘလို့နေရာကိုရွေးချယ်ရမလဲဆိုတော့တဲ့တောအရက်ကိုလည်းရွေးချယ်ဘာဖြစ်လို့တော့တောရက်ရွေးချယ်တော့လူတန်သူတန်တွေမရှိတော့ဘူးမကြားရတော့ဘူးလူတန်သူတန်တွေ ဒေါဘဖြစ်စရာဒေါသဖြစ်စရာအာယုန်တွေမကြရတဲ့အတွက်ကြောင့်ကိလေသာအဖြစ်နေတယ်တမာတိကိုဖြစ်စေတဲ့တို့အတွက်ကြောင့်ဒါတောတဲ့တောင်တွေကိုလည်းသွားသို့မဟုတ်တစ်တပင်ဝါတယုံအောက်ကိုသွားတယ်အဲ့လိုမှမရဘူးတောတဲ့လည်းတောလည်းသွားစရာမရှိဘူးတစ်တပင်ဝါတယုံလည်းကောင်းကောင်းမရှိဘူးဆိုရင်ဘာလို့ရတော့ဆိုတော့စိတ်ငြိမ်တဲ့နေရာလေးတစ်ခုကိုရွေးချယ်ခုတို့တကကြီးတွေမကြီးရွေးချယ်ထားတဲ့အခန်းမျိုးပေါ့မိမိတို့နဲ့တင့်တော်တဲ့စိတ်ငြိမ်တဲ့နေရာလေးတစ်ခုကိုရွေးချယ်လိုက် အဲ့လိုရွေးချယ်လိုက်ပြီးတဲ့အခါကျတော့ဒါနေရာကိုတတ်မှတ်ပြီးပြီဆိုရင်ဘာဆက်ပြောတော့ဆိုတော့နိတိတတိပလင်္ကာအဘုစိတ်တော်တဲ့ဖြတ်ဝဲဖို့ပြီးပြီးတော့ထိုင်လိုက်ပါတဲ့ဒါအာနာပါနာအာထုတ်ခြင်းနဲ့ပုဂ္ဂိုလ်တွေအတွက်အဲ့တော့ဒီညမှာနိတိတတိပလင်္ကာအဘုစိတ်တော်ဖြတ်ဝဲဖို့ပြီးထိုင်လိုက်ပါဆိုပြီးတော့ဒီလိုပြောတဲ့အခါကျတော့အချို့ချို့ကပြောကြသေးတယ်အရှင်မယဝင်နေတွက်လေကမ္မထံကထိုင်ပြီးတော့ပဲမှတ်ရတာလားဗျာလို့ဒီလိုတော့မေးကြအဲ့တော့ဒီနေရာမှာထိုင်ပါလို့ဘုရားရှင်ကပြောလိုက်ခြင်းဒီထိုင်တဲ့အရိယာပုတ်သည် ဝင်လေထွက်လေကိုအားထုတ်တဲ့ယောဂီအတွက်ဒါအကောင်းဆုံးအရိယာပုတ်လို့ဘလို့ညွှန်ပြခြင်းသာဖြစ်တယ်အခြားအခြားအရိယာပုတ်တွေနဲ့အာမထုတ်ကောင်းမှုလို့ဘလို့ပြောတာတော့မဟုတ်ဘူးဒါကြောင့်မလို့ဝင်လေထွက်လေကမ္မထန်ဒီထိုင်ခြင်းအရိယာပုတ်တစ်ခုတည်းသာအာထုတ်လို့ရတာတော့မဟုတ်ဘူးကျန်တဲ့ရတဲ့အရိယာပုတ်နဲ့လည်းဝင်လေထွက်လေကမ္မထန်ကိုမှတ်သားလို့ရတယ်ဉာဏ်လျှောက်တဲ့အရိယာပုတ်နဲ့လည်း ကိုနေအတွက်လေးကမ္မထံကိုမှတ်သားလို့ရတယ်။ဟောလျောင်းဆက်တဲ့အရိယာပုံနဲ့လည်းပဲလျောင်းဆက်ခြင်းနဲ့လည်းပဲကိုနေအတွက်လေးကမ္မထံကိုမှတ်သားလို့ရတယ်။သို့တော့အချင်းကြာကြာပေါင်းများအထုတ်ခြင်းနဲ့သူတော်ကောင်းတွေအတွက်တော့ထိုင်ခြင်းအရိယာပုံဒီအကောင်းဆုံးပဲလို့ဒီလိုသဘောပေါက်ပြီးတော့ဒါဘုရားရှင်ကသူ့အတွက်ကြောင့်ဒါထိုင်မှာထဲဝယ်ဖွဲ့ခွေပြီးတော့ထိုင်လိုက်ကိုနေအတွက်လေးကိုအထုတ်ခြင်းနဲ့ယောဂီအဲ့လိုထဲဝယ်ဖွဲ့ခွေထိုင်ပြီးတဲ့အခါကျနောက်တစ်ခုဘာလို့တုံးဆိုတော့ ဥဇုံကာယံပဏိဒါယတဲ့အထက်ခန္ဓာကိုယ်လေးကိုဖြောင်းဖြောင်းလေးထားအဲ့တော့ထက်ပိုင်းခန္ဓာကိုယ်လေးကလည်းဖြောင်းဖြောင်းလေးဖြစ်နေဘူးလို့လေဟလာဖြောင်းဖြောင်းလေးမဖြစ်တော့တို့တကာကြီးတွေကတော့ပုံသိတယ်လူပုံသိတော့ဆိုတော့ခန္ဓာကိုယ်ကဥမာရှေ့ကိုစိုက်နေမယ်နောက်ကိုလမ်းနေမယ်ဘေးတစ်ဖက်တစ်ချက်ကိုရိုင်းနေမယ်ဆိုရင်ဘာဖြစ်တော့ခစစ်ရိုးလေးတွေကမတည့်တော့ဘူးမတည့်တဲ့ကာမဒါအယုအယုချင်းကျိမ့်မယ်အာယုံရိုးတွေညက်မယ်အယုနဲ့အယုနဲ့ကျိမ့်မယ်စသည်အပြင်ဒီလိုမျိုးတွေဖြစ်တဲ့အခါမှာနာကျင်မှုတွေကမြန်မြန်ဆန်ဆန်ဖြစ်လာတယ် နာကျင်မှုဖြစ်လာတဲ့အတွက်ကြာကြာကမ္မထံကိုနှလုံးမသွင်းနိုင်တဲ့သဘောရှိတယ်။ဒါကြောင့်မလို့လေထပိုင်းခန္ဓာကိုယ်လေးကိုဖြောင်းဖြောင်းထားရမယ်လို့ဒီလိုညွှန်ကြားပေးတာ။သို့သောထပိုင်းခန္ဓာကိုယ်လေးကိုဖြောင်းဖြောင်းထားရမယ်ဆိုတော့အချို့ချို့ယောဂီများမှာဘာပြဿနာတက်တက်တုံးဆိုတဲ့အခါကျတော့ထပိုင်းခန္ဓာကိုယ်လေးကိုဖြောင်းဖြောင်းလေးထားခိုင်းတာသူတို့ကတောင်းတောင်းကြီးလုပ်တာ။ထပိုင်းခန္ဓာကိုယ်ကြီးကိုတခါလေတောင်းတောင်းကြီးလုပ်တာ။တောင်းတောင်းကြီးလုပ်ထားပြန်တော့ဘာဖြစ်တုံးဆိုတော့ဝရိယစိုက်ထားရတယ်။ကြောင်းကြတွေစိုက်ထားရတဲ့အတွက်ကြောင့်ကြာကြာမထိုင်နိုင်ဘူး။နံပါတ်1 နံပါတ်1တကားဘာဖြစ်တတ်တုံဆိုတော့တကားလည်းအသက်ရှူမွားတာတို့မွန်းတာတို့ကြက်တာတို့လိုဖြစ်တဲ့အသက်ရှူမမှန်တော့တဲ့အတွက်ကြောင့်တောင်းတောင်းကြီးလောက်တာတို့တော့ကြောင့်အဲ့လိုမျိုးအန်လေဒီလိုအခက်အခဲတွေကိုရှောင်ရှားဖို့ရန်အတွက်တော့ဒီပိုင်းခန္ဓာကိုယ်လေးကိုဖြောင်းဖြောင်းလေးထားလို့ပြောချင်းကြီးတောင်းတောင်းကြီးလောက်ခိုင်းတာမဟုတ်ဘူးတက်တောင်တက်တာပေါ့ comfortable ဖြစ်တဲ့အနေအထားလေးနဲ့ထိုင်လို့ရတယ်သို့တော့ဒီပိုင်းခန္ဓာကိုယ်လေးတော့နည်းနည်းလေးဖြောင်းဖြောင်းလေးထားရင်ဖြောင်းဖြောင်းလေးထားရမယ်ဘယ်လိုပြောလဲတောင်းတောင်းကြီးလောက်ခိုင်းတာမဟုတ်ဘူး အဲ့တော့ဓာတ်ပိုင်းခန္ဓာကိုယ်လေးကိုဖြောင်းဖြောင်းလေးနဲ့တက်တောင့်တက်တာလေးဖြစ်ဖို့ကတော့အကောင်းဆုံးအသင့်တို့အကြံပေးကျင်တာတော့ဘာလဲဆိုတော့ဒီကုရှင်လေးတစ်ခုကိုသုံးဖို့လိုတယ်အဲလက်တတဲ့နှစ်တဲ့လောက်ပေါ်လေးတယောက်နဲ့တယောက်တော့မတူလက်သုံးတဲ့လက်လေးတဲ့စသည်အပြင်အဲ့လိုအထူလေးရှိတဲ့ကုရှင်လေးတစ်ခုပေါ့ကုရှင်လေးတစ်ခုကိုမိမိရဲ့တင်မအောက်ကလေးမှာခံလိုက် under the butt top ပေါ့အဲ့ဒီမိမိတို့ရဲ့ဒီတင်မအောက်ကလေးမှာခံထားလိုက်ခြေတော့ဒီခြေတော့တွေအောက်တော့မခံနဲ့ခြေတော့ကတော့ရေပင်ကြီးမှာထိုင်လို့ရတယ် ပင်မကိုရင်မြင်မာထိုင်တတ်လို့ရှိရင်ခန္ဓာကိုယ်လေးကနောက်ကိုနည်းနည်းလေးအစ်ပြီးတော့အိုက်သွားတယ်အိုက်ပြီးတော့ရှေ့ကိုလည်းနည်းနည်းလေးစိုက်တယ်လို့ဖြစ်တတ်တယ်တို့တော့ကြောင့်ခန္ဓာကိုယ်လေးမက်ချင်ရင်အဲ့ပင်မအောက်ကလေးမှာပဲကုရှင်လေးကိုလက်နှလုံးလက်သုံးလုံးစသည်အပြင်အထူလေးအထူလေးတစ်ခုခုပြီးတော့ထိုင်လိုက်အဲ့လိုကုရှင်လေးသုံးလိုက်ခြင်းအပြင်အထက်ပိုင်းခန္ဓာကိုယ်လေးကမတ်မတ်ကလေးဖြစ်သွားပြီးတော့ဒါဟာတိတ်ပြီးတော့ကြောက်ကြလဲမဆိုင်ရတော့တောင့်တောင့်ကြီးလည်းမဖြစ်တော့ဘူးအဲ့လိုသက်တောင့်သက်တာအရိယာပုဂ္ဂိုလ်ရပြီ ဆိုတဲ့အခါကျတော့မှပရိမုခံတတိဥပတိပိတဝါဟောတတိလေးကိုရှေ့ရှုထားတဲ့တတိလေးကိုရှေ့ရှုထားဆိုတော့ဘယ်မှာရှေ့ရှုထားမလဲလို့မြည်တော့မိမိတို့ရဲ့ဝင်လေထွက်လေဖြစ်ရနေရပဲအဲ့တော့ဝင်လေထွက်လေဖြစ်ရနေရဒီဘယ်နေရာလဲလို့မြည်တဲ့အခါကျတော့အသက်ရှူနေတဲ့ကနှာသီးဝနဲ့အသက်ရှူတာဖြစ်တဲ့အတွက်ကြောင့်ဒါနှာသီးဝမှာထင်ရှားတတ်တယ်သို့တော်အချို့အချို့ပုံပုံများမှာအထက်နှုတ်ခမ်းများမှာလည်းထင်ရှားတတ်တယ်တို့အတွက်ကြောင့် ဒါနာသီဝနဲ့အထက်နှုတ်ခမ်းများမှာစစချင်းသူတော်ကောင်းကတတိလေးကတ်ထားရအဲ့လိုနာသီဝနဲ့အထက်နှုတ်ခမ်းများမှာတတိလေးကတ်လို့တတိလေးကတ်ပြီးမှတ်နေလိုက်လို့ရှိရင်မိမိကအသက်အချိန်နဲ့အမျှယူနေတာဖြစ်တဲ့အတွက်ကြောင့်အဲ့မှာတစ်ချိန်မဟုတ်တစ်ချိန်တော့သွားပြီးတော့ဝင်လေထွက်လေတွေကိုတွေ့မယ်အဲဝင်လေထွက်လေလေးကိုတွေ့ရင်တော့တကားတဲ့ဝင်လေထွက်လေလေးကိုသိတဲ့အချိန်ကစပြီးတော့ဟာရတဲ့တော့ပြီးမှတ်ပြီးတော့အဲ့တော့စစချင်းယောဂီတွေဖြစ်ခဲ့ရင်တော့ဒါ 3-4မိနစ်4-5မိနစ်5မိနစ်10မိနစ်ဒီလောက်ပဲမိမိတို့မှတ်နိုင်ပါပြီးတဲ့အခါစိတ်တွေကဟိုရောက်ဒီရောက်အတွေးတွေနောက်ကိုမျောပါသွားတယ်မျောပါသွားရင်လည်းမျောပါစီဟိုကအဲ့အတွေးနောက်မလိုက်မိပဲနဲ့ဝင်နေထွက်လေလေးကိုပြန်ပြန်ပြီးတော့တတိတိချက်ပြီးတော့မှတ်သားဖို့လိုတာပေါ့အဲ့လိုလေးနဲ့မှတ်သားလိုက်လို့ရှိရင်5မိနစ်10မိနစ်5မိနစ်10မိနစ်ကနေဒါတစတစနဲ့စူးစမ်းပြီးတွားလိုက်လို့ရှိရင်တစ်ချိန်မှာတော့မိမိတို့ဒီမိမိတို့စိတ်ကိုမိမိတို့ကောင်းကောင်းနိုင်နိုင်နေနေဆုံးမနိုင်တဲ့အဆင့်ကြီးရောက်ပြီးတော့ဒါ ဥပ္ပစာရအပနာလို့ခေါ်တဲ့တမာရီနှမျိုးတစ်မျိုးမျိုးတော့မိမိတို့ဆက်ရောက်သွားမှာဖြစ်တယ်အဲ့လိုဆက်ရောက်သွားတဲ့အချိန်ကစပြီးတော့မိမိတို့ဒီဝိပဿနာကအစုခံအာရုံဖြစ်တဲ့ယုတ်ဒီဉာဏ်တွေကိုတည်ရည်မြည်အတွက်ဆက်လက်ကြိုးစားဖို့အခွင့်အရေးတွေဒါရရှိလာမှာဖြစ်တယ်တို့အတွက်ကြောင့်အခုဒါဝင်လေထွက်လေလေးကိုကြိုးစားပြီးတော့အချိန်ဟိုစွန့်နိုင်တော့ကလေးနာတိဝရံထဲနှုတ်ခမ်းပြမှာတတိလေးကပ်ပြီးတော့မှတ်သားကြပြီးအောင်တော့ ကျွန်တော်တို့နေ့20စိတ်လောက်ရောက်တဲ့အခါကျွန်တော်တို့ကနိုင်ခြင်းမှုတွေပေါ်လာတတ်တယ်။နိုင်ခြင်းမှုတွေပေါ်လာတတ်ပြီးအတွေ့အကြုံနောက်ကလေးစိတ်ကရောက်နေတတ်တယ်။ဒီလိုရောက်နေတဲ့အခါမှာနိုင်ခြင်းမှုတွေပေါ်နေတဲ့နိုင်ခြင်းမှုတွေကိုလိုက်မှတ်နေ။ဝင်နေထွက်လေတွေကိုပဲကြည့်ခံပြီးတော့မှတ်နေ။အတွေ့အကြုံနောက်ပေါ်လာရင်အတွေ့အကြုံနောက်ကိုစိတ်မလိုက်နဲ့။ဝင်နေထွက်လေတွေကိုပဲကြိုးစားပြီးတော့မှတ်နေ။ဝင်နေထွက်လေတွေကိုမိမိတို့ကမှတ်နိုင် သတော်ကနာကျင်မှုတွေဒီသူ့အလိုလိုနော်ကြောက်နေတယ်မိမိတို့ရဲ့စိတ်ဒီတရင်ထဲမှာအာယုံတစ်ခုကိုမသိနိုင်တဲ့အတွက်ကြောင့်မိမိတို့ကဝင်နေထွက်နေလေးကိုပဲတတိတိကအမှန်နေငါကျင်မှုတွေကကြောက်သွားကြောက်ဆိုင်နေထွက်နေလေးကိုပဲဆက်ပြီးတော့မှတ်အဲတို့တော့ဒါလေးမှာငါကျင်မှုတွေကမခံတော့ငါကျင်လာတယ်ဆိုတဲ့ညီမ နေတွက်လေးကိုမှတ်ဖို့ရအနောက်ချက်ပြီးလာပြီဆိုရင်အရိယာပုတ်လေးကိုပြောင်းလိုက်ဒီမှာဒီနေခွေထိုင်နေတယ်ဆိုရင်ခြေတော်ကလေးရှိခြေတော်နဲ့နောက်ခြေတော်ပြောင်းထိုင်တာအဲတို့မဟုတ်လို့မိမထိုင်နေထိုင်နေဆိုတော့ပြင်ညာလေးပြောင်းထိုင်တာအဲလိုရိယာပုတ်လေးကိုပြောင်းပြီးတော့ထိုင်နိုင်လို့လေနာကျင်မူလေးတွေကရိယာပုတ်ကိုပြောင်းလဲလိုက်ခြင်းအပြင်ပြပြောက်သွားအဲလိုပြပြောက်သွားတဲ့အခါမှာအုံလေးတွက်လေးလေးကိုပဲကြိုးစားအဲ့ တော့အဓိကမိမိတို့နားလည်ထားအောင်မိမိတို့ရဲ့သမထအာယုန်ကြီးဘုံကြီးတွေ့လို့ဖြစ်တယ်သုံးတွေ့ကြအာနာပါနဆိုတဲ့ဝင်လေထွက်လေသမထကိုမှတ်နေတဲ့မျိုးကောင်းပါမျိုးကောင်းသမီးသူတော်ကောင်းတွေအတွေ့ဝင်လေထွက်လေကြည်လာတော့သမထအာယုန်ဘယ်လိုသဘောကျနှိချက်တတိကပ်ပြီးတော့ဝင်လေထွက်လေမှာခြားသောအာယုန်တွေကိုလိုက်မှတ်သားမိလို့လေအဲဒါဝင်လေထွက်လေတွေကိုပဲတတိထား ခုလိုမိနစ်20လောက်ဟိုစစရင်ရောပဲအေးမှာနာကျင်မှုတွေညုံညံမှုတွေကြိုက်တာတွေရားတာတွေပေါ်လာတဲ့ပေါ်လာတဲ့အခါမှာအဲ့ဒီနောက်ကိုစိတ်မရောက်ပဲနဲ့အဲ့လိုနာကျင်မှုတွေကိုလိုက်မှတ်မှုပဲနဲ့ကိုနေထွက်နေလေးကိုပဲတတိကတ်လေးကိုးစားပြီးတော့ဆက်လက်မှတ်သားကြရမှာဖြစ်တယ်။ဒါကြောင့်မလို့အချိန်ကြီးရှိတော့ အားလေးစားပြီးဝင်ဒီကလေးလေးကိုကြားတော့ပြီးကိုဒီကိုဒီစိုးစားပြီးတော့မကြောက်ဘူးဝင်ဒီကလေးလေးကိုတည်နေရခြင်းဒီတမ္မာဒိဋ္ဌိကောင်းတဲ့အနေနဲ့ဖြစ်နေတယ်။နောက်ကောင်းတဲ့တမ္မာသင်္ကပ္ပမှန်တဲ့အကျဉ်းစီတွေနဲ့ဖြစ်နေတယ်။ဟောနောက်တစ်ခါတမ္မာဝါယမဝင်ဒီကလေးဆိုတဲ့အာယုံလေးကိုတည်အောင်လွတ်မသွားအောင်ကျူးစားအထုတ်ယူနေတမ္မာဝါယမဆိုတဲ့မဂ်ကင်တစ်ပါးနဲ့ကိုယ်တဏ္ဍာမှာဖြစ် ဓမ္မတတိဆိုတဲ့ဝင်လေးထွက်လေးအာယုံလေးကိုပျောက်မသွားအောင်တတိလေးမြင်းနေတယ်ဆိုတော့ဓမ္မတတိဆိုတဲ့မေဘီလေးနဲ့ကိုယ်တဏ္ဍာမှာဖြစ်တယ်။ဟောနောက်တစ်ခါဓမ္မတမာတိဝင်လေးထွက်လေးအာယုံလေးဒီပေါ်မှာမိမိစိတ်ကလေးကကြာရမြည်ခြင်းဆိုတဲ့ဓမ္မတတိမေဘီလေးနဲ့ဖြစ်နေတယ်။တို့တဲ့ကြောင့်မိမိတို့ဝင်လေးထွက်လေးလေးကိုကြည်နေခြင်းဒီမေဘီလောကီမေဘီ၅ပါးမိမိတို့တဏ္ဍာမှာဖြစ်နေတယ်။ဓမ္မဒိဋ္ဌိဓမ္မသင်္ကပ္ပဓမ္မဝါယမဓမ္မတတိဓမ္မတမာတိဆိုတဲ့မေဘီလေး မိမိတို့တဏ္ဍာမှာဖြစ်ပြီးကုသိုလ်ကိုရနေတယ်ကုသိုလ်တရားတွေစီးပွားနေတယ်လို့ဘယ်လိုသဘောကျလဲနှစ်ချင်ကိုယ်လေးကိုယ်လေးလေးကိုအလေးအမြတ်ဓမ္မထားရပူဟံပြီးတော့မှတ်သားကြအောင်ဆို

နဲ့တရားထိုင်ဖြုတ်ပြီးတော့ဒါကြီးဌာနအစီအစဉ်ဆက်ပါဗျာဒီနာမဒါဝနာဘာဝနာကုသိုလ်ဒီဒီနိဗ္ဗာန်တို့ရာချင်းရောက်ချင်းအကြောင်းအကြောင်းထောက်ပံ့ဖြစ်ပါစေလို့နိဗ္ဗာန်ကိုရည်ရမှန်းထားပြီးတော့နိဗ္ဗာန်ကိုဆုတောင်းမယ်ပြီးတဲ့အခါမိမိတို့နဲ့တတ်တူတတ်မြတ်တတော်အနန္တလည်းရရှိပါစေလို့ တတ္တဝါဒီအလုံးမေတ္တာကရုဏာရှိထားမှာအမြတ်တန်ပြုကြရအောင်ဒီအလုံးလိုက်ဆိုပေါ့ရှင်ဘုရားအရှင်ဘုရားမြတ်ဒီပြီးတော်များသည်ကံကံရဲ့အကျိုးကိုကံကံ၏အကျိုးကိုယုံကြည်ကုန်သည်ဖြစ်၍ယုံကြည်ကုန်သည်ဖြစ်၍ဒါနသီလဒါနသီလဓမ္မတာဝနာဓမ္မတာဝနာ နာကောင်းမှုတို့ကိုဘာဝနာကောင်းမှုတို့ကိုပြုစုခဲ့ကြပါကုန်၏ပြုစုခဲ့ကြပါကုန်၏ကောင်းမှုတို့သည်ဒီကောင်းမှုတို့သည်ဘယ်တော်များအားဘယ်တော်များအားအိုရာအိုမအိုရာနာယာမနာယာမတိယာမတိယာဒုက္ခခတ်သိဒုက္ခခတ်သိ ငြိမ်းရာထုတ်ပြန်ငြိမ်းရာအတင်ကတအတင်ကထငြိမ်းဓမ္မအငြိမ်းဓမ္မညနိဗ္ဗာန်ကိုရောက်ကြောင်းရရာရောက်ကြောင်းအပန်ကောင်းသည်အထောက်ပံ့ကောင်းသည်ရပါစေသာရပါစေသာရှင်မြတ်ဖျားရှင်မြတ်ဖျားယနေ့ယခုယနေ့ယခု ယာသောပြည့်တည်ရသောကုသိုလ်ဤကာမှုကုသိုလ်ဤအဖို့ဘာကကိုမြေမူတောင်ဦးမြေမူတောင်ဦးကာကျူတိမကာကျူတိကျေစုကြီးမကျေစုကြီးမကနှစ်ပါးဒီပါနှစ်ပါးဓမ္မတို့အား၎င်း ရာသမားတို့အား၎င်းရှိဘဝတို့၌ရှိရှိဘဝတို့၌ဆက်ခေဘူးကြကုန်သောဆက်ခေဘူးကြကုန်သောမိဟောင်းဖာဟောင်းသွေဟောင်းမျိုးဟောင်းရာသမားပေါင်းတို့အား၎င်းရာသမားပေါင်းတို့အား၎င်းဘယ်တော်တို့ကိုဘယ်တော်တို့ကိုဆောင်းလျှောက်လျက်ဆောင်းလျှောက်လျက် ကုန်သောဖြစ်ကြကုန်သောနတ်မြတ်နှကောင်းနတ်ပေါင်းတို့အား၎င်းဤယာဤနေယာဤကဘာဤကဘာစัจ java လာကိုဤစัจ java လာကိုသောလျက်အောင်းလျှောက်လျက်ကြကုန်သောကြည်ကြကုန်သောနှကောင်းနတ်မြတ်နှကောင်း နတ်ပေါင်းတို့အား၎င်းသာသနာတော်ကိုဆောင်ရှောက်လျက်ရှိကြကုန်သောနတ်မြတ်နတ်ကောင်းနတ်ပေါင်းတို့အား၎င်း32ပုံ32ပုံရှင်လေကုန်သောတတဝါတို့အားတတဝါတို့အား အမြအမြမြပေးဝေပါ၏အမြပေးဝေပါ၏ထိုတတ္တဝါတို့သည်ထိုတတ္တဝါတို့သည်ကုသိုလ်ပညာကုသိုလ်ပညာတပည့်တော်များနှင့်တပည့်တော်များနှင့်မြသတ္တုထမြမှုကုသိုလ်ဤကာမှုကုသိုလ်ဤဘာသာကိုဖို့ပါကာကိုမြောင်မှုမော ဝမ်းမြောက်မှုမောသာဓုသာဓုသာဓုသာဓုသာဓုခေါ်ဆိုနိုင်ကြပါစေတော်သာဓုခေါ်ဆိုနိုင်ကြပါစေတော်မြာမြာအမြာအမြာယူတော်မူကြပါကုန်သောသာဓုသာဓုသာဓုအမြာ အမြာအမြာယူရောကြပါဘုနောအာသာဒုသာဒုသာဒုအမြာမြာမြာမြာယူရောမူကြပါဘုနောသာဒုသာဒုသာဒု ဟုတ်ကဲ့ကျွန်တော်တို့ခန္ဓာအစီအစဉ်အားရဆရာတော်အားမိကုံများမေးမြန်းခြင်းနဲ့ဆရာတော်မှပြန်လည်ဖြေကြားပေးခြင်းပဲဖြစ်ပါတယ်ဆရာတော်မိကုံများရှိပါက system ကနေပြီးတော့ let's play reason လေးလုပ်ပေးပါခင်ဗျာအာကျွန်တော်တို့ reason လုပ်တဲ့လူတွေကိုကျွန်တော်တို့အရင်ဆုံးဆရာတော်ကိုအာပေးမိပါမယ်ပြီးရင်အားလုံးပါခင်ဗျာဟုတ်ကဲ့အော် အော်ကိုမောင်ချက်ချက်အော်ဆရာတော်ရှောက်လို့ရပါပြီခင်ဗျာအာမိုက်ခရိုဖုန်းလေးအမြင်လုပ်လိုက်ပါဟုတ်တယ်ပါဗျာတပည့်တော်ရှောက်ကြရေးရပြီးတော့တရားထိုင်လို့ရှိရင်တပည့်တော်ပြဿနာအင်္ဂိုက်တပါလေဗျာအဲအိမ်အိမ်ရလို့ရှိရင်နောက်တစ်ခါကျတော့စိတ်တွေပြတ်နေပါဗျာအဲ့ဒါကိုတပည့်တော်ဘယ်လိုဟို manage လုပ်အောင်လဲသိကြပါလားဗျာဒါကတော့ဒီဟိုယောဂီတိုင်းပေါ့ဒါကတော့ယောဂီအများစု စစချင်းယောဂီတွေကြုံရတာပဲအိမ်ငိုက်တာပဲပြန်လွင်တာအဲ့တော့ဦးဇင်းတို့ဉာဏ်နဲ့ပတ်သက်လို့အိန္ဒြေ၅ပါးကိုနားလည်ထားဖို့လိုအိန္ဒြေ၅ပါးဆိုတာတတ္တာဝရိယတတိသမာဓိပညာဆိုပြီးတော့၅ခုရှိတယ်၅ခုထဲမှာတတ္တာတော့ယုံကြည်မှုပေါ့တတ္တာဝရိယလုံးလကျိုးကအာတော်ဝရိယတတိဆိုတာကတော့အာယုန်တစ်ခုပေါ်မှာမမိမပြောင်းအောင်မှတ်ရနေမှု တ္တဝရိယတတိတမာတိဆိုတာအာယုံတစ်ခုပေါ်မှာစူးစူးဆိုင်ဆိုင်နဲ့ယူပွားသုံးသပ်နေမှုတ္တဝရိယတတိပညာဆိုတာအာယုံတစ်ခုကိုကွဲကွဲပြားပြားနဲ့သိနေမှုဒီ၅ခုအဲ၅ခုကိုမိမိတို့ကနားလည်ထားပြီးတော့တတ္တာနဲ့ပညာနဲ့ညီမျှရမယ်အဲတရားကောင်းပြီးတော့ပညာကမလိုက်နိုင်အချင်းကြီးတွေကိုယုံကြည်မိတယ်ဥပမာဆိုကြပါစို့ဇာတတ္တတို့ဇာတတ္တိတရားတရားကောင်းတယ် ဉာဏ်မမီတဲ့အခါကျတော့ယုံကြည်မှုတွေလွန်မှားခဲ့တယ်ပေါ့အဲနောက်တစ်ခါပညာကသိကောင်းပြီးတော့တရားကမလိုက်နိုင်ကြရင်လေအဲ့ဒါစေးလွန်တော့သူ့ကခက်တယ်ပဲဒါဒါနပြုံးဆိုလိုပါဘူးကွာဆိုပြီးတော့စေရကလူရတာပဲမလူတော့ဘူးအတိလာလည်းထို့တူပဲတမတမာတိပညာတွေအထုတ်တော့မယ်ဆိုလဲထို့တူပဲအဲ့ဒါစင်ကြီးတွေအမျိုးမျိုးပြီးပြီးတော့တရားရိပ်တာနဲ့ဝေးတရားဘောနဲ့ဝေးပြီးတော့အဝေးကြီးဝေးပြီးတော့အဲ့ဒါ လူမိုက်ကြီးဖြစ်နေတတ်တယ်။အဲ့တော့ကြောင့်တရားနဲ့ပညာလည်းညီမျှဖို့လိုတယ်။အဲနောက်တစ်ခုတတိနဲ့ဝရိယတတိနဲ့ဝရိယလည်းညီမျှဖို့လိုတယ်။အဲ့တော့တတိနဲ့ဝရိယနဲ့တမာရီလည်းညီမျှဖို့လိုတယ်ပေါ့။အဲ့တော့ဝရိယတွေကောင်းတယ်။သူသဖြင့်တော့လူငယ်တွေမှာဝရိယအားကောင်းတတ်တယ်။ရခြင်းရတော့ကြိုးစားတယ်ခဏရတဲ့အင်အားကြီးအရွယ်လေးကကောင်းတော့အရင်ကြိုးစားကြိုးစားတဲ့အခါမှာဘာဖြစ်တော့ဘူး။ဝရိယကလွန်တော့ကွန့်နေစိတ်ပြန့်လွင့် ဗောဓိယကတိတ်ကြိုးစားထုတ်မှုတွေညာနေပြီဆိုရင်အာယုန်လူတွေမှာစိတ်ကမရောက်တော့ဘူးအဲ့ဒါခဏထထားလိုက်လို့ကြည်အာယုန်လေးပေါ်ခဏပဲတော်တော်ကြာလွန်းလွန်းလွန်းစိတ်ကဟိုရောက်လိုက်ဒီရောက်လိုက်ဖြစ်ဖြစ်သွားဒါဆိုရင်တော့ဒါဝရိယလုံလို့ပေါ့ဝရိယအဲ့ဒါကကြတော့တမာတိကလုံမြန်တယ်ဘာဖြစ်လို့တမာတိလုံတော့တွန့်နေတမာတိလုံတော့တွန့်နေဆိုတော့ဘာပြောတာတော့ဆိုတော့ခုနတမာတိလုံတော့ခုနအချင်းငိုင်ကြီးတဲ့ဘက်ကိုရောက်သွားတော့ဝရိယကမလိုက်နိုင်တမာတိကအားကောင်းရင်သူတို့ကနှစ်ခုက ဝရိယသိအားကောင်းလာရင်တမာရိယကျသွားအဲ့တော့စိတ်ကပြန့်လို့အတမာရိယသိအားကောင်းပြီးတော့ဝရိယကလွန်သွားပြန်ရင်လေစိတ်ကသိပြီးတော့အတမာရိယအားကောင်းပြီးဝရိယရော့သွားပြန်ရင်စိတ်ကတပြေးပြေးနဲ့အာထိနာမိတာပဲခုရိုင်ပြီးတော့အဲ့ချိန်မှကြီးသွားတာအဲ့ကကြတော့မိမိကဒါကြောင့်မလို့ဟိုကိုကနှစ်ခုလုံးဖြစ်တယ်ပေါ့များသောအားဖြင့်ကျိုးကတစ်ခုဖြစ်တာနှစ်ခုလုံးဖြစ်တယ်ဟိုချင်းကြည့်ပေါ့နော်ဒါငါကဘာဖြစ်တတ်တာတော့ဆိုကြပါစို့အဲ့ချိန်ငိုင်မိတဲ့အချိန်မျိုးဆိုရင်ဘာကြောင့်လုံးတာအကြောင်းတော်စီစစ်က အကြောင်းကအေးချင်နိုင်ပြီးတဲ့ယောဂီမှာတစ်မျိုးရှိတတ်တယ်တစ်မျိုးကတော့ဟိုခန္ဓာကိုယ်ကတကယ်လိုအပ်လို့ပေါ့တနည်းအားဖြင့်ဘောဓနာတပ္ပယအစားအသောက်ကတခုခုပေါ့အရင်ကြီးဟိုစီဒီစိတ်နေစားမိတဲ့အခါမျိုးစသည်အပြင်ပေါ့အစားအသောက်ဘောဓနာတပ္ပယမမြတ်တဲ့အခါမျိုးတွေမှာလည်းအေးချင်နိုင်ပြီးတဲ့အဲမျိုးအေးချင်နိုင်ပြီးတဲ့ကြာခန္ဓာကိုယ်တကယ်လိုအပ်လို့အားကမရှိတော့လို့အေးချင်နိုင်ကြီးရမယ်ဒါမျိုးဆိုရင်တော့ဘာမှမတတ်နိုင်ဒါဆိုရင်တော့ဟိုတုတ်တန်တစ်ခုမှတော့ဘုရားရှင်ကရှင်မမောကလန်ကြီး သောတာပန်ဖြစ်ပြီးယန္နာမဖြစ်ခင်စัจ जा တရားအထုတ်လို့သောတာပန်တော့ဖြစ်နေပြီဒါပေမဲ့ဒီနေ့မှာသူလည်းသူ့ကိုသစိုက်မမတ်နဲ့ဒီတရားကိုအားထုတ်နေတာဖြစ်တော့ဟိုခန္ဓာကိုယ်ကအားနေလာတာပေါ့အားနေတဲ့အခါအဲ့ချိန်ကမိတာဖြစ်တယ်အဲ့ကမှတော့ဘုရားရှင်ကအဲ့ကြောက်အောင်ဆိုပြီးတော့ပသလာယမာနတုတ်တယ်လို့တုတ်တယ်ကိုဟောတယ်အဲ့တည်းမှာတော့ဗောလီဟိုဒီနေရာနဲ့ခက်တူတူပြောကြမယ်ဆိုရင်အဲ့ချိန်ကမိလို့ရှိရင်သူကမျိုးလုံးလေးဖွင့်ပြီးတော့ကဝေးဝေးလေးလှမ်းကြည့်ရကဝေးလေးလှမ်းကြည့်ပြီးရင်အဲ့ပြန်မျိုးလုံး မိတ်ပြီးတော့တရားမှန်ရတယ်ပေါ့အဲ့လိုမှမပြောက်ဘူးအနာမှာရေလေးထားရေလေးထားပြီးတော့အချင်းငိုင်းမိနာပြီဆိုရင်အဲရေကုတ်ကလေးလေးရေနိုင်နိုင်ပြီးတော့ဉလုံးလေးကိုပုတ်ကြည့်တာအဲဒါဆိုရင်လည်းသူကအချင်းငိုင်းမိပျောက်တယ်အဲ့လိုမှမရဘာလို့ရတော့ဆိုတော့အဲမျက်နှာကိုလက်ကလေးနဲ့ခက်ကြမ်းကြမ်းလေးပေါ့ပုတ်လိုက်ရအဲပုတ်လိုက်လည်းပြန်လို့ရှိတယ်နဲ့တောက်တယ်အဲ့လိုမှမဟုတ်ဘူးဆိုခဲ့တယ်မရဘူးဆိုခဲ့ရင်လည်းဘာလို့ရတော့ဆိုတော့နောက်တစ်ခုကတော့သူက ကိုနားလေးကိုခက်တင်းနေနေဆိုမညာနဲ့ပေါ့နော်တက်လည်းနာနာဆိုဘာဖြစ်တော့လို့ဆိုတော့အဲ့ကကြလည်းကျွန်တော်တွေပါကြီးကျေပြီးတော့အိတ်ချင်းသိပျောက်သွားတာပေါ့နော်အဲ့လိုလေဒါအဲ့လိုရအဲ့လိုမှမရရင်တော့လေအလင်းရောင်ရှိတဲ့နေရာတွေပေါ့အလင်းရောင်သိအားကောင်းတဲ့မှာဒီအပြင်မှာဆိုတော့လေနေအောင်လို့လူရှိတဲ့နေရာမျိုးတက်ပြီးတော့ကြည်ရအဲ့လိုတွေကြည်လိုက်လို့ရှိလေဒါအိတ်ချင်းကတောက်တဲ့တောက်တယ်ပေါ့အဲ့လိုမှမရဆိုရင်တော့ဒါမတက်ရဲ့ဇင်းဉဏ်လျှောက်ဘယ်လိုလုပ်လို့ရလဲ သမဏရဇင်းညာလျှောက်ခဏလေးကဇင်းညာလျှောက်လို့9မိနစ်10မိနစ်တော့လျှောက်လို့အဲ့ချိန်ကနေလျှောက်ပြီးဆိုတာတရားဆက်မှတ်လို့ရတယ်ပေါ့ဟုတ်ပါဟုတ်ပါဒီမှာလည်းလျှောက်ဘူးဆိုရင်ဒါနောက်ဆုံးတစ်ခုပေါ့ဒါကတော့အစဉ်ရိတ်တာတွေမှာတိတ်ဆုံးပြီးဂါကြီးတို့ကိုယ်အိမ်မှာကိုယ်ဆိုတော့လှုပ်ချင်လှုပ်ပေါ့သူကနောက်ဆုံးဘလို့တုံးလို့မှမရဘူးဆိုရင်တော့တခါတည်းကိုယ်အိမ်ရလေးကိုကိုသွားတယ်ကိုသွားပြီးတော့တခါတည်းရှင်သစ်အိတ်လိုပဲတဲ့ရှင်သစ်ကတူနှစ်ယောက်ဆက်ဆိုတော့ညာဘက်ကိုဟိုစောင်းပေါ့စောင်းပြီးညာဘက်လက်ကလေးအောက်တာအဲ ခြေထောက်ပေါ်ညာခြေထောက်ကလေးအဲညာဘက်ခြေထောက်ကလေးပေါ်ဘက်ခြေထောက်ကလေးတင်ရုပ်ရိုးချင်းမတိအောင်လေးကြည့်ခက်ဆုံးဆုံးလေးထားပေါ့ထားပြီးတဲ့အခါအဲ့အဲ့အခါမှာတော့ဘလို့နှလုံးသွင်းရတော့ဆိုတော့နိုးတာနဲ့တပြိုင်တည်းထပြီးတော့ကမ္မထာနှလုံးကမ္မထာအားထုတ်မယ်ကမ္မထာနှလုံးသွင်းမယ်ဆိုအဲ့လိုစိတ်ကိုကူးပြီးတော့ခဏလေးအိတ်လိုက်တယ်အိတ်လိုက်လို့ကပြောသွားလို့ရှိရင်နိုးတာနဲ့ထအားထုတ်လို့ရှိရင်တကယ်ခန္ဓာကိုယ်ကလိုအဲ့လိုအိတ်ချင်တာဖြစ်ခဲ့ရင်အဲ့ဒါခဏလောက်အိတ်ပြီးတော့အရေးဝါသွားတန်တရားအားထုတ်တယ်ဒါ အဲ့ချိန်ငယ်ကြီးပြောင်းအောင်ဒါကတော့တကယ်ခန္ဓာကိုယ်ကလိုအပ်တဲ့အခါမျိုးတွေမှာဒါသုံးရဒါပေမဲ့တခါလေကျတော့ခန္ဓာကိုယ်ကတာမဟုတ်ဘူးတကယ်ကိုဝရိယကြဝရိယအားနည်းတော်လို့ဖြစ်တာမျိုးဆိုရင်တော့ဒါကဝရိယအောင်ဝရိယအားကောင်းကျင်နေဆိုဘာလို့ရတော့ဝရိယအားကောင်းကျင်တော့မရဏနုတ္တိတေခြင်းတရားကိုဆင်ခြင်ပေးရဟိုမှာငါဒီမေတုံဇီဝတံမေအတုံမေငါဤမရဏတေခြင်းဒီတုံမြဲတယ် ဇီဝိတံမေအတုံမေအာယဇီဝိတံအသက်ရှင်ရခြင်းဒီအတုံမမြဲဘူးလို့သိခြင်းတရားကိုသိသိခြင်းတရားကိုအဲ့လိုတက်ကဆင်ခြင်နိုင်ခဲ့ရင်ဘာဖြစ်တော့ဒဂါကြီးဒကမကြီးအလုံးဦးသိန်းတို့ဒီနေ့နာနေမို့ဒဂါကြီးတို့ရှိမှတော့မနေ့စောစောဒီမှာတော့ညဆိုတော့တရားချိန်နဲ့ပဲပြောမယ်ပေါ့နောက်24နာရီလောက်အကုန်လုံးသိကြမယ်ဟိသိမယ်အကုန်လုံးသိရမယ်လို့သိရင်ဒီဒီခုကစပြီး24နာရီလုံလုံဦးသိန်းတို့ဘာလုပ်ကြလဲ တရားမဲ့အထုတ်ကြမှာကုသိုလ်ကောင်းထုတ်ကြမှာအဲ့ဒီချိန်သွားရည်ပညာရည်တွေလုပ်ပါအောင်မလုပ်တော့ဘူးတရားကောင်းလာတာပေါ့တေခြင်းတရားကိုအဲ့လိုညီတက်တက်ဆင်ញင်နိုင်ဒါကြောင့်မလို့ဝရိယရောလို့ဌိနမိတ်တဝင်ဆိုခဲ့ရင်တော့အဲ့ဒါဘာလို့လဲဆိုတော့တေခြင်းတရားကိုဆင်ញင်ပြီးငါဒီအချိန်မျိုးတည်နိုင်တယ်ငါဒီအချိန်မျိုးတည်နိုင်တယ်လို့ဒီလိုလေးဆင်ញင်ပြီးအဲ့လိုတေခြင်းတရားကိုနိနိကက်ကဆင်ញင်နိုင်ခဲ့ရင်တော့ဒါကြတဲ့ဝရိယတက်တရားကောင်းပြီးတော့အဲ့အချိန်ငိုင်းမိမှုတွေ ပျောက်ပြီးတော့အချင်းကိုင်းမှုတွေကိုကျော်လွှားသွားနိုင်မှာပေါ့ဒါအချင်းကိုင်းညီမှုအတွက်စိတ်ပြန့်လွင့်ရင်တော့စိတ်ပြန့်ဟိုစိတ်ပြန့်လွင့်တဲ့ယောဂီကြတော့သူကဟိုနည်းနည်းလေးတော့ဟိုစင်နည်းနည်းကိုယ့်ကိုယ်တော့ဟိုပေါ့ပြန်ပြန်ပြီးတော့စင်ကျင်ရတယ်စင်ကျင်ရတယ်ဆိုတာကဘာပြောတာလဲဆိုတော့အချို့ယောဂီကတရားအထုတ်ပြီးဆိုရင်အတွေးလေးတွေရှိနေတာကိုသူကလက်မခံချင်ဘူးအတွေးရှိနေတာကိုလက်အဲ့တော့နည်းနည်းလေးတွေးနေုံပဲဟာအတွေးကရှိနေပြန်ပြီစိတ်ကလည်းမငြိမ်လိုက်တာဆိုဘယ်လို အဲ့တော့ဒီနေရာမှာဥဒိစ္စဆိုတဲ့သဘောကိုနားလည်ဖို့တိုးတယ်စိတ်ပြန့်လွင့်ခြင်းဆိုတဲ့ဥဒိစ္စဒီရဟန္တာမှာပယ်နိုင်တယ်အရိယသူတော်ကောင်းတွေတော့မပယ်နိုင်ဘူးအဲ့ဒါကိုကိုယ့်ဘက်ကလက်ခံနားလည်ဖို့တိုးတယ်အဲ့တော့စစချင်းကုလိုပေါ့အတိတ်ခါသာယောဂီပေါ့စအတုခါသာယောဂီမှာအတွေးတွေပျောက်သွားဖို့ဆိုတာဒါမဖြစ်နိုင်ဘူးအဲ့တော့ကိုကရှိတိတ်ကပေါ့ဒီဘဝမှာလည်းဒီတရားအမထုတ်ခင်ရှေ့ပိုင်းမှာဒါကျင်နေခဲ့တဲ့နေပေကဒါစုံပါပဲဟောအတိတ်တန်ခါကြီးနဲ့အတိတ်တန်ခါကြီးမှာ ဒီလိုတရားဘာဝနာတွေနဲ့ဝေးခဲ့လို့ဒီလောက်တန်တနာရှိတခါကြီးတို့ဦးဇင်းတို့စတမ်းမဝင်တော့ပေါ့အဲ့တော့အတိတ်တန်တနာလည်းပဲဒါကမ္မကုံအာယုန်တွေနဲ့ဒါကျင်နေခဲ့တာဒီမှာလည်းတရားမထုတ်ခင်ဒီဘဝမှာလည်းပဲတို့အတူပဲဒီလိုအာယုန်တွေနဲ့ကျင်နေခဲ့တော့အခုလိုကမ္မဋ္ဌအာယုန်လေးကိုမှတ်ပြီးဆိုတဲ့အခါမှာစိတ်ကကမ္မဋ္ဌအာယုန်နဲ့မရင်းနှီးဘူးကိုကရင်းနှီးတာကကမ္မကုံအာယုန်တွေနဲ့ရင်းနှီးတာကမ္မဋ္ဌအာယုန်နဲ့မရင်းနှီးတော့သဘာဝဦးဇင်းတို့ဥပမာပြောကြမယ်ဆိုလူလူချင်းနှစ်ယောက်ရင်းနှီးရင်တွဲတွဲမရှိဘူးလားတွဲတွဲရှိတယ် ပြီးတော့ဘူးဆိုရင်တော့အဲ့လူနဲ့အဲ့လူကဟိုတရက်ကြာတစ်လကြာတစ်နှစ်ကြာတော့တွေ့ဖို့မလွယ်တော့ဘူးဟုတ်ပလား Facebook မှာတော့မှပြီးတယ်အဲ့ဒါဘာလို့လုပ်လဲတော့မသိဘူးကထားပေါ့ပြောချင်တာကအဲ့တော့ရင်းနှီးပါမှကိုနဲ့ကအမြဲတမ်းနီးနီးဆက်ဆက်ရှိအဲ့တော့အခုကိုကကမ္မဋ္ဌအာယုံလေးစမှတ်ဝင်လေးထွက်လေးလေးမှတ်တယ်ဒီမှာကိုကကမ္မဋ္ဌအာယုံနဲ့ကိုယ်စိတ်နဲ့ကအသားမကြသေးဘူးမရင်းနှီးသေးဘူးမရင်းနှီးတဲ့ကောင်ကဝင်လေး ကိုကတတိဝိရလေးနဲ့တော့ကြိုးစားမှတ်နေတာပဲသို့တော့လွတ်လွတ်တာနဲ့ဟိုစိတ်ဆိုတာကဒီလက်ပြောက်တစ်ပြစ်လို့ခေါ်တဲ့ဒီတစ်စက္ကန့်အတွင်းမှာဗရိတ်ဖြစ်ပြီးတော့ပြက်တာအဲ့တော့လင်းလင်းမြဲမြဲကြီးဖြစ်လေထွက်လေလေးသိနေတဲ့အချိန်ကဒီတစ်စက္ကန့်မှာခဏလေးပဲလीအပုံတပုံပုံရင်သိတော့ပုံတပုံတော့ပဲသိတော့ကျန်တဲ့အချိန်မှာစိတ်ကဘေးအတွေ့တွေရောက်နိုင်တာပဲရောက်နိုင်တော့အဲ့ဒါကိုပြီးရအတွေ့တွေရှိနေတာကိုလက်ခံပြီးသူတို့ကိုသွားပြီးတော့တွေ့ပေါ်သလားဒီအတွေ့တွေရှိရသလားရှိရသလားလို့ကိုကသွားပြီးတော့ ဟိုအလိုမကျဖြစ်နေအဲ့ဒါဗျာပါဒဆိုတဲ့និဝရဏဝင်တာပဲအလိုမကျတော့အဲ့ဒါကြီးကိုအတွက်တို့အတွက်ကြောင့်အတွေးကိုဒီရတော်တော်အတွေးကိုလိုက်မမှတ်ရအောင်အတွေးတဲ့တွေးလိုက်မမှတ်ရအောင် အတွေးကိုလက်ခံပေးရတယ်ဒါဟာငါအတိတ်ကကျင်လည်ခဲ့တဲ့အတွက်ကြောင့်ဒါတွေရှိနေမှာပဲလို့လက်ခံပေးပြီးတော့ကိုကကမ္မဋ္ဌအာယုံလေးကိုပဲဆက်ပြီးတော့မှတ်တိခံပြီးတော့အတွေးတွေကိုလက်ခံပေးပြီးတော့ကမ္မဋ္ဌအာယုံကိုဆက်မှတ်လို့ကိုကကမ္မဋ္ဌအာယုံလေးပေါ်မှာစိတ်ကတကားလဲငြိမ်ကျသွားပြီးဆိုအဲ့အတွေးကစိတ်ဆိုတာစောစောကပြောသလိုပေါ့ တပြိုင်တည်းမှာအာယုံနှစ်ခုကိုမသိနိုင်ဘူးလေးကိုသိသွားတဲ့အချိန်တော့ဘာမှမရှိတော့ဘူးကိုကတွေးတယ်တွေးတယ်လို့နေလို့တော့ဒါအတွေးကရှိလာတာဟုတ်ဒါကြောင့်မလို့ကျွန်တော်တရားတကယ်ဟိုတရားဆွေးနွေးကြတဲ့ကယောဂီတွေပြောကြတယ်တကယ်တို့ပဲဒီလိုစိတ်ကအရန်အတွေးတွေများတယ်ဘုရားဆိုဦးသင်ကပြောတယ်အဲ့ဒါဆိုပြောဖို့နောက်တစ်နိုင်ညမတွေးနဲ့လို့ကိုကိုကိုပြောဆိုသူတို့ကရည်ရွယ်မှဆိုအဲ့ဒါသူတို့ကအဲ့လိုပြောရမှလားတကယ်ပြောတာစိတ်မှလည်းစွန့်ရင်ရှိတယ်မတွေးနဲ့လို့ပြောတကယ်တော့ ဖိတ်ခေါ်နေလို့အဲ့အတွေ့ကကိုလိုချင်လို့ပေါ်လာတာကိုကတော့တကယ်မလို့ပေါ်နော်အဲ့တော့ကိုလက်ခံပြီးသို့တော့ကိုကစဉ်းစားအတွေ့ဒီငါရဲ့ကမ္မထအာယုံမဟုတ်ငါရဲ့ကမ္မထအာယုံဒီဝင်နေထွက်လေဖြစ်တယ်လို့အဲ့လိုလေးပြန်ပြီးတော့စဉ်းရင်းပြီးတော့ဝင်နေထွက်လေတွေကိုမှတ်နေအဲ့အတွေ့ကအလိုလိုတူပါပါပါအတွေ့ပန်းသွားတယ်ဆိုတာဘာကြီးတဲ့အခါကျဝင်နေထွက်လေကိုကောင်းကောင်းမှတ်နိုင်တဲ့အခါမှာ စစချင်းမှာတော့အတွေ့အကြုံထင်ထင်ရှားရှားပေါ့ဥမာလူမှုရေးကြောင့်စဉ်းစားမလားပညာရေးကြောင့်စဉ်းစားမလားစီးပွားရေးကြောင့်စဉ်းစားမလားသိပြီးထင်ရှားတယ်အတွေ့အကြုံကဝင်ထွက်လေကိုလည်းသိရထင်ရှားတယ်ဒါပေမဲ့ဝင်ထွက်လေတွေကိုကိုကဇောင်းပေးပြီးတော့အသေးချာလေးအာရုံစုသက်ပြီးသိကံပြီးမှတ်လိုက်လို့ရှိရင်အတွေ့ပါသွားတယ်အတွေ့ပါတယ်ဆိုတာတွေးတော့တွေးနေသေးတယ်စိတ်ကဒီဝင်ထွက်လေတွေထဲမှာငြိမ့်မနေဘူးဆိုတာတော့သိရဒါပေမဲ့ဘာတွေးမှန်းကိုကောင်းကောင်းမသိတော့ဒါတခါကြီးအာထုတ်ဘူးလေကြုံဘူးလေအဲ့ဒါဆိုရင်ဒါအတွေးကောင်းသွားတယ်လို့ခေါ်လို့ရတယ်သိပြီးအတွေးရထင်ရှားနေရင် အဘာကြောင့်စဉ်းစားတယ်အပညာရေးကြောင့်စဉ်းစားနေတယ်စီးပွားရေးကြောင့်စဉ်းစားနေတိတ်ထင်ရှားတယ်ဒါပေမဲ့အခုကိုကဝင်လေတွက်လေလေးကိုမှတ်နေအတွေးပါသွားပြီဆိုတော့တွေးတော့တွေးနေတယ်ပြတ်လွင်နေတယ်ဘာမှရင်လို့ထင်ထင်ရှားရှားကြီးမဟုတ်တော့ဒါဆိုကို့အတွက်တော်တော်ယောဂီအတွက်အချိန်ကြီးကောင်းသွားဟုတ်အဲ့ဒါကိုဒီကိုဆက်ပြီးကြိုးစားကြိုးစားမှတ်နေလို့ရှိရင်နောက်ဆုံးမှာတော့တွေးတွေကပါတာကကျဲသွားတယ်မှန်ပါဗျာကျဲတဲ့ခါလေးမှာယောဂီကတကယ်အထုတ်တဲ့ယောဂီကိုကြုံမှုလိမ့်မယ်ဒီခါလေးမှာဝင်လေတွက်လေလေးမှတ်နေရင်တကယ်တမိနစ်2မိနစ်လောက်တကယ် ဘာမှမရှိတော့ဘူးနဲ့ငြင်းပြီးဝင်ထွက်လေလေးတကူတည်းပဲသိနေတယ်လို့ယောဂီကတခါလေးမှအဲ့လိုဟိုခံစားရတယ်ပေါ့အဲ့လိုသိတည်လာအဲ့ဒါဒီဘာဖြစ်တော့ဆိုအတွေးတွေကျဲလာဘာဖြစ်လာတာတော့အတွေးတွေကျဲလာအတွေးကျဲလာတယ်ဟိုတက်သွားတော့အတွေးတွေကျဲကျဲအဲ့အတွေးတွေကျဲတာနေနောက်ဆုံးမှဘာဖြစ်တော့ဆိုအတွေးတွေပြတ်သွားအတွေးတွေပြတ်တယ်ဆိုတာသမာဓိအားကဝင်လေထွက်လေလေးမှာစူးစူးဆိုင်ရှိလို့တတိဝရိယအားလေးကောင်းလာပြီဆိုတဲ့အခါကျတော့အဲ့အတွေးတွေကပြက်ပြက်သွားပြီဆိုတော့တခါလေးမှ9မိနစ်10မိနစ်တော့ဘာမှမရှိတော့ဘဲနဲ့ ဝင်လေထွက်လေတကူတည်းပဲစိတ်ကရောက်နေတာမျိုးဖြစ်သွားရင်ဒါဆိုအတွေ့အကြုံပြတ်သွားအဲ့လိုအတွေ့အကြုံပြတ်တာနေတက်ပြီးကြိုးစားရင်တော့ဒီကနေ့စိတ်ကိုကိုကနိုင်နေသွားတဲ့အခါမှာကိုတိတ်တန်ရင်တနာရီဆိုတနာရီစိတ်ကဘဲမှမရောက်တော့ဘူးအဲ့လိုဒီတာကြီးသူလေးပြောချင်တာတော့ဒီအတွေးတွေများတာကိုဒီအချိန်မှာစဘာမှစိတ်ထဲမှာအနှောင့်အယှက်ဖြစ်နေမထားနဲ့အတွေးစီရှိတာပဲလို့လက်ခံထားတယ်လက်ခံပြီးတော့အဲ့အတွေးနောက်လိုက်ပဲနဲ့ဝင်လေးကလေးလေးကိုပဲကြိုးစားမှတ်ရင်အဲ့ဒီအတွေးတွေများခြင်းက ကျော်လွှားသွားနိုင်လိမ့်မယ်နော်မှန်ပါဗျာကျေးဇူးတင်ပါဗျာကျေးဇူးတင်ပါတယ်ဗျာအေးကျေးဇူးပါဗျာအထူးကျေးဇူးတင်ပါတယ် The co Brian who uh ဆရာတော်ရှောက်လို့ရပါပြီကောဆရာတော်ခင်ဗျာအဲတပည့်တော်မေးခွန်းအကျေးဇူးတင်ပါတယ်ဗျာအော်တပည့်တော်မေးခွန်းကတော့တရားထိုင်နေတဲ့အချိန်မှာဒီဒီလူကအိတ်ငွေချလို့ဖြစ်တယ်လေဒီဒါပေမဲ့သူကအိတ်ပြောတာတော့မဟုတ်ဘူးပေါ့နော် အိမ်ငွေချတာတော့ဖြစ်ပြီးတော့ဘေးမှာတုံတုံဖြစ်တာတော့ဟိုတိတော့မကြဘူးဒါပေမဲ့ဒီဒီအာနာပါနမှတ်နေတဲ့လေကတော့ပျောက်လိုက်သွေးရဲဝင်သွားလိုက်ပြန်လာလိုက်အဲ့လိုဖြစ်တာမှန်လားဒါမှမဟုတ်သူကလူကအိမ်ငွေချလို့မဖြစ်ပဲနဲ့ဒီအာနာပါနလေကိုရှုပြီးတော့အုံတော်ချင်းချင်းချူချူနဲ့တိနေတာမှန်ပါလားအဲတိကျင်ပါဗျာဒီအိမ်ငွေချတယ်ဆိုတဲ့အကြောင်းတော့အရင်ကြီးနားမလည်ဘူးပေါ့လေသို့တော့ ဦးဇင်းတို့ဒီဝင်လေထွက်လေကိုမှတ်တဲ့အပိုင်းမှာဘုရားရှင်ကတင်းတင်းဟိုဒီဝိတ္တုဒိမတ်မှာဖွင့်ပြထားတာဘုရားရှင်ကတင်းတင်းကြပ်ကြပ်သတိပေးထားတာတခုရှိတယ်အဲ့ဒါဘာလဲဆိုတော့နာဟံဘိကဝေမௌထတတိတအတံပဇာနတအာနာပါနတတိဘာဝနံဝဒာမိဆိုဘယ်လိုဟောတာဘာပြောလဲဆိုတော့ဘိကဝေจิตာယလို့အဟံငါဘုရားတိမௌထတတိတ တတိလက်လွတ်လျက်ရှိသောအတံပဇာနတ္တကမ္မထအာယုံဒီနေရာမှာတော့ဝင်လေထွက်လေပေါ့ဝင်လေထွက်လေဆိုတဲ့ကမ္မထအာယုံကိုပိုင်းပိုင်းခြားခြားကွက်ကွက်ပြားပြားမတိတဲ့တတိတံပဇင်မရှိတဲ့ပုဂ္ဂိုလ်ကိုအာနာပါနတတိဘာဝနာအာနာပါနတတိကမ္မထကိုနဝရာမိမဟုတ်ဘူးအဲ့တော့ဘုရားရှင်ကအာနာပါနကမ္မထကိုတတိအာမကောင်းတဲ့ပုဂ္ဂိုလ်ပညာအာမကောင်းတဲ့ပုဂ္ဂိုလ်မဟုတ်ဘူးတဲ့အဲ့တော့ဆိုလိုရင်းကဘာပြောရအောင်ဆိုတော့ဝင်လေထွက်လေအာယုံကိုကောင်းကောင်းကိုသိနေရတယ် ဟိုအိမ်မွေချတယ်ဆိုတော့ဦးသိမသိဘူးဒါပေမဲ့ဖြစ်နိုင်တာတခုတော့ရှိတယ်အဲ့ဒါဘာလဲဆိုတော့ဘဝင်ကြလာတာမျိုးတော့ဖြစ်ကောင်းဖြစ်နိုင်အဲ့ဒါကဘာလဲဆိုတော့ဥမာဝင်လေတွက်လေလေးမှတ်နေတယ်စိတ်ကြီးကတော်လေးငြိမ့်လာပြီဆိုရင်တမာတိရဲ့စွန့်ရည်တော့သူကဟိုပိစနိဝရဏိပဟိနိပမုဒိတတဇာယတိပမုဒိတတပိတိဇာယတိပိတိ မနတ္တဒုက္ခံဇာတိဒုက္ခသစိတ်တံတမာရိယတိဆိုတာရှိတယ်အဲ့ဒါဦးဇင်းတို့တမညဖလတုတ်တံအပွင့်ဒီကနိကေမှာရှိအဲ့မှာဘာပြောတာလဲဆိုတော့နိဝရဏတွေကွာလာပြီဆိုရင်ကိုကဝင်နေထွက်လေလေးကိုမှတ်တယ်တော်တော်လေးမှတ်နိုင်ပြီဆိုရင်ခုနနိဝရဏ၅ပါးကကွာလာနိဝရဏ၅ပါးကွာသွားပြီတပြည့်ပြည့်နဲ့ကွာသွားပြီပေါ့ဥမာကာမဂုဏ်အာယုန်တွေနဲ့ဆက်ဆက်တဲ့အတူလည်းမရှိဘူးတတ္တဝါတွေဖြစ်စီခြင်းနဲ့အတူလည်းမရှိဘူးစသည်အပြင်အဲ့နိဝရဏ၅ပါးကွာသွားပြီဆိုဘာဖြစ်တုံးဆိုတော့ဝမ်းမြောက်လာဒါဝမ်းမြောက်မှုအနုစားလေးဖြစ်လာ ပါမောက်စာဖြစ်လာပမုရိဒတပီတိဇာရတိဝမ်းမြောက်လာပြီဆိုကားတဲ့စိတ်ထဲမှာဟိုနှစ်သက်လာတာပေါ့ဒါပီတိဖြစ်လာအဲ့ပီတိဖြစ်လာပြီဆိုပီတိမနတ်စာစိတ်တန်ပီတိမနတ်တာသူခံစားရတိအဲ့ပီတိတွေဖြစ်လာပြီဆိုရင်ယောဂီကချမ်းသာလာတခါလဲချမ်းသာလာပြီပေါ့ချမ်းသာလာရင်ဘာဖြစ်တော့ချမ်းသာလာတဲ့အခါမှာယောဂီဆိုလူဆိုတာตายာတတ်တယ်နည်းနည်းလေးချမ်းသာလာပြီဆိုตายာတယ်အဲ့ပေါ့ตายာလာတဲ့အခါမှာခုနကြိုးစားအထုတ်နေပြီဝင်လင်းထွန်းနေလေးကိုကြိုးစားအထုတ်ကြိုးစားပြီးတော့မှတ်နေတဲ့ဝရိယ တာယာလိုက်တဲ့အချိန်မှာညော့ကြဝိရိယလည်းညော့သွားအာယုံလေးပေါ်မှာစိတ်ကနေနေညော့သွားတဲ့အချိန်မှာဘဝင်ကြသွားဝင်ကြရဆိုတာအိပ်ပြောသွားတာအိပ်ပြောသွားတဲ့အခါခဏလေးအိပ်ပြောသွားတယ်အဲ့တော့ဝင်လေထွက်လေလုံးလုံးကြီးပျောက်တယ်မတင်ဘူးသူကအိပ်ပြောတယ်ဆိုတာဘဝင်စိတ်ဆိုတာလည်းပဲဦးဇင်းတို့ဒီစိတ်တက်ခဏအတိုင်းပဲပေါ့ဥမာတစ်စက္ကန့်အတွင်းမှာဂရေတသိန်းလောက်သူလည်းဖြစ်နိုင်တာပဲဖြစ်နိုင်တော့ဘဝင်ကအများကြီးမကြောက်ဘူးပေါ့ဥမာစက္ကန့်ပိုင်းလောက်ကလေးကြာသွားတယ်ဆိုရင်ကိုကနောက်တစ်ချိန်မှာဒီဝင်လေထွက်လေကိုပြန်တိလိုက်တဲ့အတွက်ကြောင့်ကိုကဝင်လေထွက်လေတော့တိနေတယ်လို့ထင်ရဒါပေမဲ့အဲ့လိုမျိုးကဘဝင်ကြာသွားတာလည်းဖြစ်နိုင်တယ် အိမ်မကြတာဥစဉ်အရင်ကြီးနားမလဲဘူးအဲ့တော့အဲ့လိုမျိုးဖြစ်ခဲ့ရင်တော့ဘဝင်ကြတာဆိုရင်တော့ဒါဝရိယရောလို့ဖြစ်တတ်တယ်အဲ့ဒါဆိုရင်တော့ဝရိယနည်းနည်းအားဟိုနည်းနည်းဝရိယအတက်ကလေးအကောင်အောင်ခုနပေါ့မန္တာနုတိတုကမ္မထံမျိုးတွေဆင်ခြင်ပေးရပြောချင်တာအဲ့တော့အချုပ်ပြောတာတော့ဝင်နေတွက်နေအာယုံကိုတော့ပိုင်းပိုင်းခြားခြားကိုကိုပြပြသိနေဖို့လိုတယ်နောက်တစ်ခါခုန တမ္မာဒိဋ္ဌိဆိုတဲ့ဘောအပိုင်းမှာဒီတမထဘိုင်းမှာတမ္မာဒိဋ္ဌိဆိုတာမိမိရှုပွားသုံးသပ်နေတဲ့တမထကမ္မထအာယုံကိုကိုကကွဲကွဲပြားပြားပိုင်းပိုင်းခြားခြားသိနေခြင်းကိုဒါတမ္မာဒိဋ္ဌိလို့ခေါ်တာအဲ့တော့တရားထုတ်တဲ့အချိန်မှာဒီမက်ကင်လောကီမက်ကင်ဒီထဲမှာတမ္မာဒိဋ္ဌိဆိုတာအဓိကပဲတမ္မာဒိဋ္ဌိဆိုတဲ့ဒီအမြင်မှန်ရှိနေဖို့လိုတယ်အဲ့ဒါဒီဝင်လေထွက်တွေကမှကွဲကွဲပြားပြားမတီးတော့ဘူးမတီးဘူးဆိုခဲ့ရင်တော့အဲ့ဒါဒီနည်းနည်းလေးဟိုကိုယ့်ဘက်ကပြန်ပြင်ယူရမယ်ပေါ့နော် ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဆရာတော်မိခွန်းများရှိပါကအာအော်ဟုတ်ကဲ့အကိုကိုသန်းလေးဆရာတော်ကိုရှောက်လို့ရပါတယ်ခင်ဗျာဆရာတော်ဖះဥတင်ပါဖះအဲတပည့်တော်မေးကျင်တဲ့မိခွန်းကဒီနှစ်ခုရှိပါဆရာအဲတပည့်တော်ဆရာတော်နဲ့ပထမဆုံးစာထိုင်လို့ဆိုတော့ဆက်စားကြည့်ပါလေဝမ်းမြောက်ဝမ်းသာစိတ်ဖြစ်ပါတယ်ဆရာ အဲ့တော့ပြီးတော့မေးချက်မေးခွန်းကတော့ပြီးတော့ထိုင်နေတဲ့ခါမှာအာနာပါနမှတ်တဲ့ခါမှာစိတ်ကတစ်ခါတစ်ခါဘာပေါ့နော်ဒီဟိုအာနာပါနမှာဟိုကိုကသိထားတဲ့အသိနဲ့တွန်းနဲ့ကန်နဲ့တွန်းနဲ့ကန်နဲ့ဆိုတဲ့အမှတ်ကိုသွားပေးပြီးပါဗျာအဲ့တော့ဟိုဆရာတော်လူချင်းတဲ့အာနာပါနဟာ ဝင်လေဝင်လေဝင်သွားတယ်ထွက်လေထွက်သွားတယ်ပဲသိစေချင်တယ်ခုနဓာတ်ကသမထံသဘောမျိုးဖြစ်တဲ့တွန်းတယ်ကန်တယ်ဆိုတဲ့ဟာကိုတပီတော့မှားအမှတ်အမှတ်မှားတယ်လို့တပီတော့ဖြစ်မိပါဗျာအဲ့ဒါကြောင့်တပီတော့ပြန်ပြင်ပြီးတော့အဲ့ဒီတွန်းတယ်ကန်တာကိုဖြောက်ပြီးတော့ဝင်လာပြီးထွက်တာဒီပဲဖတ်ပါလေဗျာအဲ့ဒါမှန်မှန်ပါလားဗျာအဲအဲအဲ့ဒီကတစ်ခုပါဗျာအဲ့ဒါနောက်နောက်နံပါတ်2မိကုန်းကတော့ဟိုတော်တော်များများအဲ့ဒီ ကမ္မထာထိုင်တိုင်းထိုင်တိုင်းမှာဒီဝင်လေထွက်လေတီးအာနာပါနာနဲ့ပဲစရမှာအစာလေးမှာပဲစပြီးတော့ကြံတဲ့ချိန်မှာဒီအာနာပါနာကိုပြောင်းလဲမှတ်မလားတခြားဟာမှတ်မလားဆိုတော့အဲ့ဒီပြောင်းလဲတဲ့တင့်တဲ့အချိန်တို့ပြောင်းတာတော့အဲ့ဒါကိုလည်းသိသိကြပါလေခင်ဗျာအဲမိကိုတက်ပေါ်ပါခင်ဗျာနောက်တစ်ခုကတော့နောက်တစ်ခုကတော့ဟိုဆရာတော်ပြောတယ်အာနာပါနာ ကမ္မထံကိုအဓိကထားမှတ်နေတဲ့အချိန်မှာအာနာမာတကမ္မထံကိုဟိုဖြစ်မဲ့အဖြစ်အစည်းတွေကိုဖယ်ရှားရမယ်လို့ဆရာတော်အမိန့်ရှိတာဗျာအဲ့တော့ဟိုလှုပ်ရင်လည်းလှုပ်တာပြင်လည်းပြင်လိုက်မယ်အဲ့တော့ချီဟိုသူ့ရဲ့ဘာပေါ့နော်ဟိုသူ့ရဲ့အိုချာကိုပြုပြင်ပြီးတော့အာနာပါနာကိုပဲဟိုအာယုံမပြတ်အောင်ဖားဖို့ဆရာတော်တင်ပါတယ်ဗျာအဲ့တော့အဲ့ဒီလိုပြင်တဲ့အချိန်မှာရောအာနာပါနာ ဒီတမာတိကပြက်မသွားဘူးလားလို့အဲအဲ့ဒီမိဂွန်သုံးလို့ပါပဲနံပါတ်1မိဂွန်ဖြစ်တဲ့ခုနဟိုတွန်းနယ်ကန်တွေကိုလိုက်မမှတ်တော့ဘဲနဲ့ဝင်လေးထွက်လေးကိုပြန်ပြန်ပြီးတော့မှတ်တယ်ဆိုတာဒါတော့မှန်ပါတယ်မနေ့ကဦးဇင်းတို့တွန်းနယ်ကန်နေဆိုတာတက်ကမထားမှာမိမိကကတမာတိထူထောင်နေတာဖြစ်တော့တမာတိဆိုတာကဧကဂရာလို့ခေါ်တဲ့အာယုန်တစ်ခုတည်းရဲ့ပုံမှာစိတ်ကြရအောင်ခြင်းပဲအဲ့တော့ကိုကအာနာပါနကမ္မထံကိုမှတ်နေရင်အာနာပါနကမ္မထံကအာယုန်ကဝင်လေထွက်လေတာဖြစ်တယ်သို့အတွက်ကြောင့် အချိန်အများစုစွမ်းအားရှိသလောက်ကိုယ့်ဘက်ကစူးစမ်းပြီးတော့ဝင်လေထွက်လေစွမ်းနိုင်သလောက်ကိုယ့်ဘက်ကစူးစမ်းပြီးတော့ဝင်လေထွက်လေကိုပဲမှတ်နေရမယ်အဲ့တော့တွုံးမှုကံမှုတွေကိုလိုက်မှတ်ပဲနဲ့ဝင်လေထွက်လေကိုပြန်ပြန်မှတ်ချင်းဒီဒါမှန်တယ်နံပါတ်1မိကုံးပေါ့နောက်နံပါတ်2မိကုံးကတော့ဘယ်အချိန်မှာပေါ့စစချင်းမှာဝင်လေထွက်လေလေးကိုမှတ်ပြီးခဏကြာလာနဲ့ပြောင်းရမလားဆိုတဲ့အပိုင်းပေါ့အဲ့ဒါကတော့ဦးဇင်းတို့ဟိုနောက်ဟောမဲ့တရားတွေထဲမှာတော့တော်တော်များများချက်ချင်းဝန်ပါမယ် အခုပြောရင်လေဟိုဦးဇင်းခက်တူတူတော့ပြောမယ်လိပ်ပတ်မလင်မှာတော့လေသိုးသားအဲ့တော့ဦးဇင်းတို့ကသမထနဲ့ဝိပဿနာနှစ်မျိုးရှိတယ်အခုကမိမိတို့ကတမာတိလုံနေတဲ့အခိုက်ဖြစ်ခဲ့ရင်တော့အဲ့ဝင်လေထွက်လေကိုပဲဥမာတဏှာကြီးဆိုတဏှာရအောင်မှတ်ပါအနည်းဆုံးဥပ္ပဆာရတမာတိတော့ရောက်တဲ့အထိတော့မှတ်ရအောင်အဲ့တော့ဥပ္ပဆာရတမာတိဆိုတာကတော့ဟို တမာရီဦးဇင်းတို့နှစ်မျိုးရှိတယ်ပေါ့ဥပ္ပစာရတမာရီနဲ့အပနာတမာရီဆိုတမာရီနှစ်မျိုးရှိတယ်ဒီနေ့အပြင်နားလည်အောင်ဖြတ်ပြောမယ်ဆိုတမာရီဆိုတဲ့စကားလုံးကိုဖြတ်ပြောမယ်ဆိုဇန်နဲ့ပြောမယ်ပေါ့အဲတော့ဇန်နှစ်မျိုးရှိတယ်ဥပ္ပစာရဇန်နဲ့အပနာဇန်ဆိုဇန်နှစ်မျိုးရှိအဲ့ဒီနှစ်မျိုးမှာတစ်မျိုးမျိုးတော့ရဥမာဟိုအပနာဆိုတာကတော့တကယ်ဇန်အစ်စ်ပေါ့ဥမာဟိုပထမဇန်ဒုတိယဇန်တတိယဇန်ဒါကိုအပနာတမာရီလို့လည်းခေါ်တယ်အပနာဇန်လို့လည်းခေါ်တယ်အဲ့ဒီဇန်မျိုးတော့လည်းရတယ် အဲ့ဇံမျိုးမရရင်တော့မှပဲအနည်းဆုံးခုနဥပ္ပစာရတမာရီဆိုတာကအဲ့ဒီတကယ်ဇံအစ်စ်နဲ့နီးပြီးတော့တော်တော်ကိုနီးနီးကပ်ကပ်နဲ့တမာရီဒီဂရီရည်ချင်းချင်းတော်တော်ကိုဟိုတူညီနေတဲ့ပေါ့အာကောင်းမောင်းတန်တဲ့ကာမဝဆရတမာရီမျိုးပေါ့အဲ့တမာရီမျိုးတော့လေရတယ်အဲ့လိုတမာရီနှစ်ခုတစ်မျိုးတစ်ခုမဟုတ်တစ်မျိုးမျိုးကိုရပါမှရှေ့ဆက်ပြီးတော့ရုပ်တည်နေတယ်ကိုရှိရတယ်အဲ့အတွက်ကြောင့်ခုမိမိဒီတမာရီကိုထူထောင်တဲ့အပိုင်းဖြစ်ခဲ့ရင်တော့ အဲ့တစ်ချိန်လုံးဝင်လေထွက်လေကိုပဲကြိုးစားမှတ်နေရအဲ့တော့ဟိုဒီတမာရီတစ်ခုခုကိုရပြီဆိုမှဆိုကြပါစို့ဥပ္ပစာရတမာရီတော့တကယ်ဇန်အစီကြီးမရသေးဘူးဥပ္ပစာရတမာရီတော့ရမယ်ဆိုရင်တော့မှအဲ့ဥပ္ပစာရတမာရီတော့ရတဲ့အခါမှာစပြီးတော့သူကဒီတက္ကမထံကူပြီးတော့ရုပ်ဉာဏ်နဲ့ရှုလို့ရတယ်အတုံမော32ခုတတာရှုပြီးတော့32ခုတတာနေပြီးတော့ကတိုင်းနေကူးခြင်းလည်းရတယ်ပေါ့ဒါကြိုက်တဲ့နည်းနဲ့တော့သွားပြီးတော့ရုပ်တွေသိပြီးနာမ်တွေသိပြီးဆိုတဲ့အပိုင်းကြမှာမလို့ရတော့အဲအကြောင်းကျိုးဆက်နွယ်မှုပရိသတ်သုံးပတ်တဆင်းရှုအဲ့ ကြောင်းကျိုးလည်းသိပြီဆိုမှယုံနာဓမ္မနဲ့တကွာတို့ယုံနာဓမ္မသင်္ခါရတွေအကြောင်းတရားကျိုးတရားတွေကိုသိပြီဆိုတော့မှတို့ယုံနာဓမ္မသင်္ခါရတွေနဲ့အကြောင်းတရားကျိုးတရားတွေကိုလက္ခဏာကြီးသုံးတယ်တင်တဲ့ဝိပဿနာစခန်းကိုရောက်တယ်ပေါ့အဲ့လိုဝိပဿနာစခန်းကိုရောက်သွားတဲ့ယောဂီမျိုးဖြစ်ခဲ့ရင်တော့ထိုယောဂီဒီစသချင်းတော့အာနာပါနနဲ့တမာတိထူတော်သူဒီကေလိုယောဂီမျိုးတော့ဦးဇင်းတို့ယူရင်ပုံရပေါ့ဇန်ရတဲ့ယောဂီမျိုးဖြစ်ခဲ့ရင်တော့သူအာနာပါနနဲ့သရုဒ္ဒဇန်ဒီတမာတိထူတော်တာဒါဟိုမိနစ်ပိုင်းလေးပဲ1မိနစ်2မိနစ်မှာသူကသရုဒ္ဒဇန်ဒီရောက်သွားတယ် ရောက်သွားပြီဆိုအဲ့ယောဂီမျိုးကိုဦးဇင်းတို့က32ခုနတာဣတ္တတပိဋ္ဌရှုခိုင်းတယ်ဒါကတော့ဟိုသနာရာဂတရားတွေကိုပယ်ရှားဖို့ရန်အကောင်းဆုံးလက်နဲ့ဖြစ်တဲ့အတွက်အဲ့လိုမျိုးဒါရှုတဲ့အခါမှာလေသူကဣတ္တပိဋ္ဌရှုခဏပဲဒါမိနစ်ပိုင်းလေးတွင်းမှာသူပြီးတယ်ပြီးတဲ့အခါကျတော့မှတမာရီရှိပြီဆိုတော့မှဒီဟိုဓကမထန်ရှုရုပ်တွေနဲ့နေသိသိရုပ်တွေနဲ့နေသိသိပြီးကမှအဲ့ယုံနဲ့ဓမ္မတွေကိုဝိပဿနာရှုတာကိုဒါကျိုးရှုခိုင်းတယ်ပေါ့အဲ့တော့အနာဘာနာကိုပြောချင်တာကဒါ အချိန်တိုလေးပေါ့ဟိုမိနစ်ပိုင်းကိုကျွမ်းကျင်ကျွမ်းကျင်တယ်လို့ပေါ့တမိနစ်2မိနစ်လောက်ပဲဒီအာနာပါနာကိုရှုပြီးတဲ့အခါဝိပဿနာကိုပူပါတယ်ဒါဝိပဿနာကိုရောက်နေတဲ့ဝိပဿနာအဆင့်ကိုရောက်နေတဲ့ယောဂီအတွက်ပြောတာအဲ့တော့မိမိကတော့ဘယ်အခြေအနေရှိတယ်ဆိုတာကတော့မိမိနီးတတ်တဲ့ဆရာသမားတွေနဲ့သို့မဟုတ်ကိုယ်ဦးစင်းတို့လည်းအခုဗျာနေတောက်လျှောက်တော့အပတ်စဉ်ရှိနေမှာဖြစ်တဲ့အတွက်ဒါဆွေးနွေးလို့ရတယ်ဆွေးနွေးပြီးတော့မှကိုရောက်တာကဝိပဿနာအဆင့်ရောက်ပြီဆိုရင်အာနာပါနာကိုဒါအချိန်ကြာကြီးဆက်ရှုကြမလို့ဘူးစက္ကန့်ပိုင်းမိနစ်ပိုင်းရှုပြီးတဲ့အခါမှာကိုရောက်နေတဲ့ဝိပဿနာဆိုဝိပဿနာအဆင့်ကိုဆက်ရှုကြတယ် အဲ့လိုမှမဟုတ်လို့ကိုကတိဝိပဿနာအဆင့်ကိုမရောက်ဘူးတမထဘိုင်းမှာပဲတမာတိထူထောင်တဲ့အဆင့်မှာပဲရှိတယ်ဆိုရင်တော့ဒါအချိန်ကြီးပေါ့တဏှာကြီးကနေတဏှာကြီးကတဏှာကြီးကနေတဏှာကြီးစသည်အပြင်ကိုစွမ်းနိုင်သလောက်ဒါတမာတိကိုထူထောင်ရမှာဖြစ်တယ်ဒါတတိယမေခွန်းပေါ့တတိယမေခွန်းအနေနဲ့တော့ခုနရိယပုဂ္ဂိုလ်ပြောင်းတဲ့အခါမှာဝင်နေတွေ့လေးကိုပဲစက်မှတ်မှာလားဆိုတော့စက်မှတ်ရင်ကိုရလားဆိုတော့ရပါတယ်ရတယ်ဆိုတဲ့အပိုင်းမှာတော့ဟိုတမျိုးရှိတာပေါ့ဟိုဒီနေရာမှာတမာတိထူထောင်နေဆိုတဲ့ပုံမှာတမာတိဒီဂရီကလည်းရှိသေးတယ် နောက်တစ်ခုကယောဂီတယောက်ဒီစိတ်ကဟိုဖြစ်စဉ်တွေကိုဒီနေရာမှာတကယ့်ကိုဟိုပြောရမယ်ဆိုရင်အရန်ကြီးအသေးစိတ်သူမသိသေးပါဘူးမသိသေးတဲ့အတွက်ကြောင့်ဟိုဝင်တွန်းလေးကို7မိနစ်မှတ်တိုင်နေဆိုတဲ့ယောဂီတော်မှလည်းပဲတကယ်တော့ဂျားထဲမှာအတွေးဆိုတာရှိနိုင်သူတို့ကဝင်တွန်းလေးကိုမှအပအခြားအယုံတွေကိုယူသွားတဲ့စီမျိုးလည်းဖြစ်နိုင်ပါတယ်အသို့တော်လည်းရေပုံရသူ့ရဲ့ ဟိုခံမှန်းချိန်နဲ့10မိနစ်လောက်တော့ကြောက်ဝင်နေထွက်လေလေးကိုမှတ်နိုင်တယ်လို့တော့ပြောတာကြားထဲမှာအတွေ့ရှိနိုင်တယ်လို့ဘယ်လိုပြောချင်လဲအဲ့တော့အခုရိယံဘုတ်ကိုပြောင်းမယ်ဆိုရင်လည်းပဲဥမာဝင်နေထွက်လေလေးနာတိဝမှာထက်နှုတ်ကမ်းများမှာရှိတဲ့ဝင်နေထွက်လေလေးပေါ့သူ့ကိုပဲမှတ်လျက်နဲ့တတိလေးကပ်ပြီးရိယံဘုတ်ကိုညင်ညင်သာသာလေးနဲ့ပြောင်းမယ်ဆိုရင်တော့ဝင်နေထွက်လေအာယုံလေးကပြောင်းမသွားပါဘူးပြောင်းမသွားတဲ့အတွက်ကြောင့်ဒါဝင်နေထွက်လေကိုပဲမှတ်နေတယ်လို့ဦးဇင်းတို့ဘယ်လိုပြောလို့ရတယ်သို့တော့တကယ်ဝင်လေထွက်လေကိုပဲအဲ့ရိယံဘုတ်ပြောင်းတဲ့အချိန်မှာဘာမှမသိဘဲနဲ့ဝင်လေထွက်လေတစ်ခုလေးနဲ့ဇန်ဆိုင်တယ်လို့သိနေသလားဆိုတော့ ဒီလောက်ကြီးတော့လည်းမရအောင်အရိယာဘုံပြောင်းလဲဆိုတဲ့အတွက်အရိယာဘုံပြောင်းလဲမှုဆိုတဲ့ဟာကိုသူသိမှာသူနှလုံးမသွင်းတာပဲရှိတယ်စိတ်ကလုံးလုံးကြီးသူ့ကိုနှလုံးလိုက်မသွင်းနေလို့တော့ဒီပုံမှာစိတ်ကအကြာကြီးမဖြစ်တာပဲရှိတယ်သို့တော့အဲ့ဒါကိုတော့သူသိနိုင်တယ်သို့တော့ကိုယ့်ရဲ့ယောဂီဘက်ကတာဝန်ကတော့အာနာပါနကိုမှတ်တဲ့အတွက်ကြောင့်ဝင်လေထွက်လေလေးကိုပဲတက်နိုင်တော့တတိလေးကပြီးတော့အရိယာဘုံကိုပြေးပြေးလေးဒါပြောင်းလိုက်လို့ရှိရင်တော့အာနာပါနကမ္မထမ်းမှာပိုပြီးနည်းနည်းမြန်မြန်နဲ့ဟိုတိုးတက်နိုင်တယ်အဲ့တော့တကယ်ကြီးဟိုသူ ဖြေတာကိုအာရသလားထပ်သိကျင်သေးလားလို့သိကျင်လို့ဆိုလည်းမေးလို့ရပါတယ်ဟိုနိုင်တော့ဆိုတော့ဒီအဆမှာလည်းလုံလောက်ပါတယ်ဗျာဟိုကျေးဇူးတင်ပါတယ်ခင်ဗျာလုံလောက်ပါတယ်ဗျာဥတင်ပါခင်ဗျာအာဟုတ်ကဲ့မတန်တန်အေးဆရာတော်မေးခွန်းရှိပါရှောက်လို့ရပါတယ်ခင်ဗျာအော်မိုက်ခရိုဖုန်းလေးအမြုပ်လုပ်ပေးပါ ကြာဘူးဒီကျမှာဗျာဒီလိုဟိုဝင်လေထုနေရှိတဲ့ခါမှာတစ်ခါဝင်ဘယ်ဘက်မှာဥမဘက်ကသူ့မကြာဘူးနော်တကယ်အဲအမတော့မိုက်ခရိုဖုန်းအမနည်းနည်းလေးကပ်ပြီးပြောပေးပါလားကျွန်တော်တို့ဘက်ကတိတ်မကြားလို့ပါခင်ဗျဟုတ်ဟုတ်ကြားပါ ਈ လားအေးကြားပါလားအေးကြားတယ်ကြားကြား အဲဆရာတို့ပြတပည့်တော်ဝင်နေထွက်လေရှိတဲ့အခါမှာတစ်ခါတည်းမှာဘယ်ဘက်နှစ်ခမ်းမှာပဲထင်ရှားပါတယ်ဗျာတစ်ခါလေညာဘက်မှာထင်ရှားပါတယ်ဗျာအဲထင်ရှားတဲ့ဘက်ကိုလိုက်မှတ်တာမှန်ပါတယ်ဗျာသိပြီးတော့မေးခွန်းကမရှင်းနိုင်ဘူးတခါကြီးဘာမေးလိုက်တာလဲတမဟိုတပည့်တော်ပြန်လျှောက်ပေးပါမယ်ဖေ။အဲဒီကမာကြီးကတခါလေးဝင်လေထွက်လေရှိတဲ့အခါမှာ ဘယ်ဘက်နှခမ်းမှဘယ်ဘက်ဘယ်ဘက်နှခမ်းကပဲထင်ရှားပါတယ်ခါလီမှာညာဘက်နှခမ်းကပဲထင်ရှားပါတယ်ဖေ။အဲ့တော့ဒီထင်ရှားတဲ့ဘက်မှာပဲထင်ရှားတဲ့ဘက်ကိုရှစ်ပြီးမှတ်တယ်ဆိုရင်အမှန်ပါလားဖေ။တဲ့။ဟုတ်မတသိဟုတ်တယ်နော်ကျွန်တော်ဟုတ်ပါတယ်ဟုတ်ပါတယ်ဆရာ။အဲ့ဒါကတော့မှန်ပါတယ်ဒီကမကြီးမှန်ပါတယ်ဆိုတာကဦးဇင်းတို့ဒီအသက်ရှူတဲ့အခါမှာဟိုများသောအားဖြင့်လူတွေကတတိမထားကြလို့ဦးဇင်းတို့နှာခေါင်းကနေ ဇုံပေါ့နော်ထင်ထင်ရှားရှားအသက်ရှူတယ်ဆိုတာအင်မတန်ရှားပါတယ်ဒါအာနာပါနကိုစနစ်တကျအားထုတ်တဲ့ပုံကူဒီဒါကိုလူတိုင်းနေနေတော့သိပါတယ်အဲ့တော့နာသီဝမှာဘယ်ဆိုညာဆိုညာဘယ်ဆိုပဲပေါ့တစ်ဖက်ဘက်ကတော့ထင်ရှားတယ်ဥမာတချို့ဆိုရင်စသချင်းမှာညာထင်ရှားတယ်ပြီးတဲ့အခါမှာဘယ်ဘက်ကပြောင်းပြီးတော့ဘယ်ဘက်ကိုထင်ရှားတယ်ပေါ့ညာဘက်သိမ့်မထင်ရှားတော့ဘယ်ဘက်ထင်ရှားထင်ရှားရင်ထင်ရှားတဲ့နေရာပဲလိုက်မှတ်ရအောင်အဲ့ဒါဒီသဘာဝလဲသဘာဝပါပဲအသက်ရှူတာဘယ်ညာပြောင်းပြီးရှူတာဒီတဲ့သဘာဝဖြစ်တယ်လို့အဲ့ဒီဟို ပြောင်းပြီးတော့မှတ်ချင်းတည်တယ်အမှန်ပါပဲအဲ့တော့မှဟိုညာဘက်မှာစထင်ကြလို့ညာဘက်ကိုမှတ်ချင်းတယ်လေကဘယ်ဘက်ပြောင်းသွားတယ်ကိုကညာဘက်ကြီးမှာပဲအတင်းတတိကတ်ထားတယ်ဆိုတယ်ဒါလည်းပဲဟိုတဘာဝမဖြစ်ပါဘူးဆိုလိုရင်းကတရားထုတ်တယ်ဆိုတာကတော့တကယ် very natural ဖြစ်ဖို့လိုပါတယ်အဲ့တော့ဒီတဘာဝဝင်လေထွက်လေကိုပဲမိမိတို့ကအလိုက်တင်လေဟို focusing on the breath and also you need to breathe naturally ဆိုလိုပေါ့အဲ့တော့ဒကမိုင်းဒကာကြီးဒကမိုင်းတွေဒီ ဘာဝအတိုင်းလေးအသက်ကိုရှူနေဖို့လိုတယ်ပြီးရခါဒီထင်ရှားတဲ့နေရာလေးရပဲထင်ရှားတဲ့နေရာလေးမှာပဲဝင်လေထွက်လေတွေကိုလိုက်မှတ်နေဖို့လိုပါတယ်အဲ့တော့ဟိုခြုံပြောရင်ဒီမကြီးလုံနေတာလက်ရှိတော့မှန်ပါဟုတ်ကဲ့ဆရာတော်မိကွန်များရှိပါသေးကကိုယ့်ရဲ့မိုက်ခရိုဖုန်းလေးကိုကိုအန်မြူလုပ်ပြီးတော့ဆရာတော်မေးလျှောက်လို့ရပါတယ်ခင်ဗျ ရှင်ဘုရားတပည့်တော်သူရမိုးချောပါဗျာမိကွန်းလေးတစ်ခုရှောက်ခွင့်ပြုပါဗျာရှင်များဟောတပည့်တော်အသက်ကိုပြင်းပြင်းရှူလိုက်မိရဲ့အခါမှာဆိုလို့ရှိရင်တပည့်တော်ဒီလေကဟောနော်ဒီကူတဲကိုယထာကြီးဝင်သွားသလိုပဲနှာခေါင်းမှာတဆင့်ဒီရင်ကောင်းထဲကိုဝင်သွားတယ်ဗျာအဲ့လိုမျိုးဖြစ်နေတဲ့ချိန်မှာဒီယထာဒီလိုမျိုးပဲဖြစ်တဲ့လေကြီးကိုပဲအထဲအထိလိုက်ရှူရမလားဒီဂိတ်ပေါက်ကနေစပြီးတော့ နှာခေါင်းမှာပဲရှုနေရမလားဗျာခုတင်ပါလေဗျာဟိုဝိသေမှာဖက်လီကမ္မထံကိုရှုတဲ့အခါမှာတတ်မှတ်ချက်အာဗါလဲဆိုတော့ဗုဒ္ဓဗုဒ္ဓဘာနာတေဥပတပိတောဘာဝနာဘာဝန်တတ်တိဝဘာဝနာတံပြည့်စတိတဲ့ဒါအနာဟိုဝိတ္တုရိမတ်မှာညွှန်ပြတာ။ဘာပြောတာလဲဆိုတော့ဝင်လေတွက်လေကမ္မထံကိုပွားများအထုတ်တဲ့ယောဂီသူတော်ကောင်းသည်တဲ့ ဖုဒ္ဓဖုဒ္ဓောကနီထိထိသွားတဲ့နေရာလေးကပဲစောင့်ပြီးတော့ဝင်ထွက်လေးကိုမှတ်ရမယ်အဲ့တော့ဆိုကြပါစို့နာသီဝနဲ့အထက်နှုတ်ကမ်းများနေရာမှာထင်ရှားနိုင်တယ်ပေါ့ထိထိသွားနိုင်တယ်ပေါ့အဲ့နေရာလေးကစောင့်ပြီးပဲဝင်ထွက်လေးကိုမှတ်မှတ်ရတယ်အတွင်းကိုလည်းလိုက်မမှတ်ရဘူးအပြင်ကိုလည်းလိုက်ပြီးတော့မှတ်ရပါဘူးအဲ့ဒီအတွက်ကြောင့်ဟိုနောက်တစ်ခုကတော့ဝင်လေထွက်လေကိုဟိုဒီညာနဲ့ပတ်သက်လို့မေးခွန်းနဲ့တော့ပါတာမဟုတ်ဘူးသို့တော့အကြံပြုကျင်တာတော့ဝင်လေထွက်လေကိုခုနပြောသလိုပေါ့ ဟိုသဘာဝအတိုင်းလေးပဲရှူပါဦးသင်တို့နေ့စဉ်မှာအသက်ရှူနေတယ်နေ့စဉ်အသက်ရှူတဲ့အခါမှာသင်တို့တကလေးတတိကိုအသက်ရှူလို့ရှူမှန်းတော့မသိဘူးသူ very natural ပဲအဲရန်ကိုသဘာဝဆန်လွန်းတယ်သဘာဝတိုင်းပဲပေါ့ဒါပေမဲ့တို့ယောဂီတွေကတရားအထုတ်ပြီးတရားအထုတ်ပြီးဆိုတာမှဝင်လေထွက်လေကိုသိချင်ဘုံတော့ကတော့တတိမကတ်တော့မသိဘူးနေ့စဉ်ကိုယ့်ရဲ့နေ့စဉ်ဘဝဒါပေမဲ့တရားအထုတ်တော့မှဝင်လေထွက်လေကိုသိချင်တယ်သိချင်တဲ့အခါကျတော့စိတ်ကိုဝင်လေထွက်လေကိုသိနိုင်လောက်အောင်စိတ်ကိုငြင်းငြင်းချင်းချင်းလေးထားပြီးတော့မှ ဟိုဝင်လေတွက်လေကိုမှတ်ဖို့ကိုသူတို့ကတတိမရပဲနဲ့ဝင်လေတွက်လေထင်ရှားအောင်အသက်ကိုပြင်းပြင်းရှူတယ်အဲ့ဒါဒီမှားပါတယ်အဲ့တော့ဝင်လေတွက်လေကိုသဘာဝအတိုင်းလေးပဲကိုကရှူရမယ်သဘာဝအတိုင်းလေးရှူပြီးစက်သားချင်းမှာကိုမတည်ဘူးဆိုရင်ဘာမှဟိုတိုးရင်တရားမရှိဘူးကိုယ့်ရဲ့စိတ်ကလုံလောက်တဲ့ငြိမ်သက်မှုကိုမရသေးလို့ဒီကိုယ့်ရဲ့ဝင်လေတွက်လေကိုမသိတာလို့ဒီလိုပဲကိုယ့်ကိုယ်ကိုစင်ကျင်ပြီးတော့ဒီနာသီဝနဲ့အထက်နှုံကမ်းကြမှာပဲတတိလေးကန်နေနောက်ပြီးတော့ဒီနေရာမှာဝင်လေတွက်လေရှိတယ်လို့ပဲဟိုနှလုံးသွင်းပြီးတော့ စိတ်အေးလက်အေးနဲ့စောင့်ကြည့်နေပါတတိလေးနဲ့စောင့်ကြည့်နေရင်သဘာဝဝင်နေထွက်လေလေးဟိုသဘာဝဝင်နေထွက်လေလေးအတိုင်းဒီမှာဝင်လေထွက်လေကိုနာတိဝနဲ့အထက်နှုတ်ကမ်းများတနေရာမှာတွေ့ပါလိမ့်မယ်အဲ့လိုတွေ့တဲ့အခါကျမှဒါဝိရိယကြောင့်ဒီတိုက်ပဲနဲ့အဲ့ဒီသင်ကြားတဲ့နေရာလေးကပဲဝင်လေထွက်လေကိုမှတ်ပါလို့လည်းအကြံပြုခြင်းနဲ့အကြောင်းကတော့အသက်ကိုပြင်းပြင်းရှူလို့ရှိရင်နောက်ပိုင်းတွေမှာမလိုလားအပ်တဲ့အခက်အခဲတွေနဲ့ယောဂီတွေကကြုံလာတတ်လို့အဲတို့အတွက်ကြောင့်ဝင်လေထွက်လေကိုလည်းပြင်းပြင်းချင်းမရှူနဲ့လို့အကြံပြုတယ်နောက်တစ်ခါ အထဲတို့အပြင်တို့ကိုလည်းလိုက်မရှုရပါဘူးထိတဲ့ထင်ရှားမှုထိမှုထင်ရှားတဲ့နေရာကစောင့်ပြီးတော့ထိထိသွားတဲ့လေကိုရှုရပါမယ်ထိတာကိုလည်းလိုက်မမှတ်ရအောင်အဲ့တော့အဲ့မှာလည်းနှစ်ခုရှိတယ်တချို့ကထိတာကိုလိုက်မှတ်တယ်ဒါကြောင့်မလို့ထိတာကိုမှတ်ခိုင်းတာမဟုတ်ဘူးထိထိသွားတဲ့နေရာလေးကနေပြီးတော့ထိထိသွားတဲ့လေကိုမှတ်ရမှာထိတာကိုမှတ်တာမဟုတ်မှတ်ရမှာမဟုတ်ဘူးလို့လည်းဒီလိုယောဂီကကိုယ်ကိုယ်ပြပြနားလည်ပြီးတော့အဲ့ဝင်လေထွက်လေကိုထိတဲ့နေရာလေးကပဲစောင့်မှတ်ပါလို့ဒါဦးဇင်းတို့ကြံပြု ကျေးဇူးတင်ပါတယ်ဗျာဥတင်ပါတယ်ဗျာဓမ္မမိတ်ဆွေများညီကောင်များရှိပါသေးကဆရာတော်ဖျားကိုကိုယ့်ရဲ့မိုက်ခရိုဖုန်းအန်မြူလုပ်ပြီးတော့မေးလို့ရပါတယ်ခင်ဗျာဆရာတော်ဖျားလောလောဆယ်မှာဒီပြည့်လူမေးမှာမတွေ့တဲ့အတွက်တပြည့်တော်မှာမေးကောင်းတစ်ခုရှိပါတယ်ဖျားအရှင်ဖျားအချိန်ရလေလားမသိဘူးအဲ့ဒါဒီမေးကောနောက်ဆုံးပေါ့လေဒီမှာတော့စင်တိုင်းပြောဆိုတော့တမပါဖျား နောက်ဆုံးပတ်တွေမှာဟုတ်ဖြေသွားတယ်မိကုံးထဲမှာအာဒကာကြီးတယောက်မိတာကိုဖြေသွားတယ်မိကုံးထဲမှာဘဝင်ကြတာဆိုတဲ့စကလုံးလေးကိုပြောပါပါတယ်ဖေ။အာတပည့်တော်တို့ဒီဓမ္မမိတ်ဆွေတွေအားလုံးမှာဒီဘဝင်ဆိုတဲ့စကလုံးကို confuse ဖြစ်နေပါတယ်ဖေ။အဲတပည့်တော်တို့ကိုအပိဓမ္မာမှာပါတဲ့ဘဝင်ရဲ့ definition ရဲ့တပည့်တော်တို့လူတွေနေသူကသုံးနေတဲ့ဘဝင်ပေါ့နော်အာဘဝင်ကြလိုက်တာဘဝင်ခိုက်လိုက်တာအဲအဲ့လိုမျိုးအဲ definition နှစ်ခု လို့ကွဲပြားပုံရှိတယ်တရားမှတ်တဲ့ခါမှာခုနကြတဲ့ဘဝင်ဟာဘလို့အဓိပ္ပာယ်ရှိတယ်အဲဟိုဒီအဲ့ခုနဆရာတော်ရှင်းပြသွားတဲ့ဘဝင်ဒီတပည့်တော်တို့အဘိဓမ္မာထဲမှာပါတဲ့ဘဝင်နဲ့တူသလားမတူဘူးလားအဲ့ဒါလေးကိုတပည့်တော်တို့ကွဲပြားအောင်ရှင်းပြပေးတော်မူပါဖေ။ုနဦးဇင်းစောစောကပြောတဲ့ဒီတရားမှတ်တဲ့အခါမှာဘဝင်ကြတယ်ဆိုတာကဒါကတော့ဟိုဒီအဘိဓမ္မာထဲမှာပါတဲ့ဘဝင်နဲ့တူတူပါပဲ မိဓမ္မာထဲမှာပါတဲ့ဘဝင်ပါပဲအဲ့တော့ဘဝင်ဆိုတာဟိုပစ္စုပန်အာယုန်တွေကိုသူကဘာမှမယူဘူးအတိတ်ကမန္နာတနာဇောအခိုက်မှာဟိုပေါ်ခဲ့တဲ့အာယုန်တစ်ခုခုကိုသူကနှံ့အာယုန်ယူပါတယ်သူတို့ကြောင့်ဟောအိတ်နေတဲ့အခါမှာဒါပစ္စုပန်အာယုန်ဘာမှမသိထို့တူပဲယောဂီတယောက်ကတရားအထုတ်ခြင်းနဲ့ကဘဝင်ကြတယ်ဆိုတော့အဲ့အိတ်တဲ့စီဖြစ်တာပဲသို့တော့ဟိုအိတ်တဲ့အခါမှာတော့အချိန်စက်တိုက်ကြီးအကြာကြီးဖြစ်နေတော့ဒါအိတ်တယ်လို့သုံးပြီးတော့ခဏလေးဖြစ်သွားတဲ့ခါကျတော့ဦးဇင်းတို့ကဒါကို ဘဝင်ကြတယ်လောက်ပဲသုံးတာအဲ့တယ်လို့မသုံးဘူးသို့တော့ဘဝင်ကြတယ်ဆိုတာဒါဒီပြောရင်ဘဝရဲ့အင်္ဂါဖြစ်တဲ့အတွက်ကြောင့်ဟိုဒီပြစ္ဆုတ်ပံစိတ်တွေမဖြစ်တဲ့ပြစ္ဆုတ်ပံမဟုတ်ပေါ့လေဒီဒီပြစ္ဆုတ်ပံအာယုံကိုယူတဲ့စိတ်တွေပေါ့မဖြစ်တဲ့အခါမှာစားထိုးပြီးဝင်ဖြစ်တဲ့ဘဝပြည့်စင်မတော်အောင်ဖြစ်တဲ့စိတ်ဒါကြောင့်မလို့ဗိဓမာမှာလာတဲ့ဘဝင်နဲ့ခုဥစဉ်သုံးတဲ့ဘဝင်ဒီအတူတူပါပဲဟိုပြစ္ဆုတ်ပံအာယုံတွေကိုခုမယူဘူးပေါ့သို့တော့ဟို ယနေ့ဟိုလူလောကမှာပြောတယ်ဘဝင်ကြတယ်ဆိုတဲ့ဟာကတော့ဦးစင်းနဲ့ဟိုအရင်ကြီးဘယ်လိုကိုသူတို့ရည်ရွယ်ပြီးဘုပြောကြလဲဆိုတော့အရင်နားမလည်ဘူးဒါသူတို့ပုံကူတူးချင်းစီရဲ့ဟိုရည်ရွယ်ချက်တွေတော့ရှိကောင်းရှိမယ်အဲ့တော့ဒီကနေ့မှာရေဝင်ရဦးစင်းတို့နားလဲတာတော့ဟိုသိပြီးတော့ဟိုသဘောကျနှစ်ချိုက်တယ်ပေါ့နော်အဲသဘောကျနှစ်ချိုက်တဲ့အခါမျိုးမှာဒါဟိုသုံးတဲ့အပိုင်းမျိုးကိုလည်းကြားဘူးတယ် နောက်တစ်ခုကတော့ဒီခါလေးမှာဟိုတချို့ကဟိုစူစူကြီးပေါ့ဟိုမှာအာယတုဟိုဦးဇင်းတို့9ယောက်6ယောက်ဝိုင်းဖွဲ့ပြီးတော့ဟိုမှာဓမ္မတာကိစ္စလောက်တာမျိုးပေါ့တရားဆွေးနွေးနေတာမျိုးသို့မဟုတ်လေခုနလိုပေါ့ကူဂါကြီးတို့လူလောကမှာလည်းလူတွေစုဖွဲ့ပြီးစကားပြောနေတာမျိုးရှိအဲ့လိုကြီးရှိနေတဲ့အခါမှာတချို့လူကအဲ့ဒီမှာသူကဟိုငိုင်ငိုင်ကြီးဖြစ်သွားတယ်ပေါ့သူဒီလက်ရှိဒီအာယုန်တွေကိုသူတိတ်စိတ်ဝင်စားတဲ့သဘောပေါ့အဲ့ကမျိုးမှာလည်းသူသုံးကြတယ် အပွင့်ကြနေတာတော့ဒီလိုစသည်အပြင်ပြောတယ်ပေါ့အဲ့တော့အဲ့ဒါကတော့ခုနရည်ရချက်ပေါ်မှာမူတည်ပြီးတော့သူတို့သုံးတာထင်မှာသုံးတာပါပဲသို့တော့အဲ့အတွက်ကြောင့်ဒီအဘိဓမ္မာထဲမှာလာတာနဲ့တချို့ရည်ရချက်ဒီတူညီပါတယ်အဘိဓမ္မာထဲမှာလာတဲ့ဟိုဘဝင်နဲ့တူညီနိုင်တယ်အချို့ရည်ရချက်တွေကတော့မတူညီနိုင်ပါဘူးဥစဉ်သုံးတဲ့ရည်ရချက်ကတော့အဘိဓမ္မာဥစဉ်သုံးတဲ့ဘဝင်ကတော့အဘိဓမ္မာထဲမှာလာတဲ့ဘဝင် ဟုတ်ရှင်ဖြတ်အဲ့တော့တကယ်လို့အဖိဓမ္မာထဲမှာပါတဲ့ဘဝံရပြီးတော့ကတရားထိုင်နေတော့ဘဝံကျသွားတယ်လို့အဖိဓမ္မာ definition ကပြောတယ်ဆိုရင်ဒါဟာကောင်းနာလားမကောင်းနာလို့ယူဆမလားဗျအဲတရားအထုတ်နေတဲ့အချိန်မှာယူဆိုရင်မကောင်းပါဘူးအဲသို့တော့တချို့ကရှိတယ်တရားကိုအိတ်ကောင်းအောင်ဆိုပြီးအထုတ်တန်းရှိတယ်တရားလေးအထုတ်မကြခင်ပဲအိတ်ရတယ်မှာဝင်နေထွက်လေးလေးမှခဏလေးပဲအိတ်ပြောသွားတယ်ဆိုတော့ပုံကူကြီးအတွက်တော့ဒါဟာ ဝင်ကြခြင်းဒီသိကောင်းတာပေါ့သို့တော့ဒီတရားကိုတစ်ဆက်မှတ်နဲ့အားထုတ်နေတဲ့ယောဂီတယောက်တော့တော့ဝင်ကြခြင်းဒီမကောင်းပါဘူးဘာလို့မကောင်းလဲဆိုတော့တချို့ယောဂီများမှာဘလောက်ပြီးတော့ဒီဘဝင်ဒီလူတွေကအလေ့ကျင့်ဆိုတာရှိအဲ့တော့မစကြဆိုတရားထိုင်လိုက်တယ်9မိနစ်10မိနစ်လောက်ကြာရင်ဘဝင်ကြတယ်အဲ့ဆိုဝင်ကြတယ်ဆိုလူတွေကရှင်းရှင်းပြောရင်အချိန်ကြာကြီးတက်တက်ကြာရင်ဒါအိတ်ပြောသွားတယ်ပေါ့အိတ်ပြောသွားတဲ့အခါကျတော့သူအိတ်ချင်ငိုင်းကြီးနေတာပေါ့အိတ်ချင်ငိုင်းကြီးနေတာဘဝင်တွေခဏခဏကြာနေတယ်ဆိုတော့ကြောင့်သူအိတ်ချင်ငိုင်းကြီးတယ်ပေါ့အဲ့ငိုင်းကြီးနေတဲ့ဟာကဒီတရားဘယ်လိုမှမတိုးတက်နိုင် တို့အတွက်ကြောင့်ဝင်ကြတဲ့ခြင်းဒီတကယ်တရားကိုလိုလားတဲ့ယောဂီတွေမကောင်းပါဘူးဒါနံပါတ်1ချက်နံပါတ်2ချက်မကောင်းတာတော့အဲ့ရကိုစုံစုံစည်းစည်းပြင်ရပါတယ်ဒီမှာဘဝင်ကြတာတိနေတယ်ဘဝင်အကြများနေတယ်ပေါ့အချင်းငါမြင်မှုတွေတိတ်များတယ်ဆိုယောဂီကအဲ့ဒါကိုသူကခုနလိုပေါ့ဦးဇင်းစောစောကပြောခဲ့တဲ့ဒီအချင်းငါမြင်မှုတွေပြောင်းအောင်လုပ်တဲ့နည်းတွေနဲ့သူကတနည်းမဟုတ်တနည်းနဲ့သုံးရပါတယ်အဲ့လိုမသုံးခဲ့သည်ရှိတော့အဲ့ဒါအလေးချိန်ဖြစ်သွားအဲ့ဒါဘာလို့ဆိုတော့ဦးဇင်းတို့ဟိုလွန်ခဲ့တဲ့၄-၅နှစ်လောက်ကဟိုယောဂီနဲ့ဟိုကြုံမှုပါတယ် နှစ်ကိုလည်းပဲဒီဆယ်စုနှစ်လောက်သူကဒီတရားကိုအားထုတ်နေပြီတရားလည်းမတိုးတက်ဘူးပေါ့အဲသူဘာလို့လဲသူကဒီကျန်တဲ့အချိန်မှာဒီကုသိုလ်စိတ်တွေအများကြီးပဲမှာတရားထိုင်ကျုပ်တဲ့အချိန်မှာဝေယဝဇ္ဇဘာညာစအကုန်လုံးသူအကုန်ကောင်းတယ်ကောင်းတာတွေအများကြီးလုပ်တယ်ဒါပေမဲ့တရားထိုင်ပြီဟေ့ဆိုတဏှာကြီးခွဲဦးဇင်းတို့တတ်မှတ်တယ်ဟိုဦးဇင်းတို့တရားအဲတဏှာကြီးခွဲတတ်မှတ်လို့တရားထိုင်ပြီဟေ့ဆိုတာ ਨੇ ဦးဇင်းတော့ဦးဇင်းတော့မမှားခင်အလုံးစုံကြာ10မိနစ်10မိနစ်တော့မကြာတော့ဘူး9မိနစ်နောက်ပဲသူတရားမှတ်လိုက်တယ်ပြီးတာနဲ့တခါလေအိတ်ငိုက်တော့တာ အဲ့ငိဋ္ဌာရကနောက်စခြင်းတစ်ခုခေါင်းလောင်းတရားထိုင်ကျုပ်လို့ခေါင်းလောင်းထိုးတဲ့ဒီအဲ့ဒါခေါင်းလောင်းထိုးမှပဲသူနှိုးသွားတယ်ပေါ့နော်အဲ့လိုဖြစ်သွားအဲ့ဒါဒီကြာတော့ဒီလိုနှစ်က10စုနှစ်လောက်ကြီးကြာသွားတဲ့ခါကျတော့အဲ့ယောဂီအဲ့ရမှာသူမတက်တော့ဘူးအဲ့အောင်လေသူမကြော်လွားနိုင်တော့ဘူးအဲ့လိုဖြစ်တတ်တယ်ကြောင့်မလို့ဟိုဘဝင်ကြခြင်းတည်တကယ်တရားလိုလာတဲ့ပုံကိုမကောင်းပါဘူးနောက်တစ်ခါအဲ့အလေးကျင့်ကြီးတွေကိုလည်းစောစောစီစီနဲ့ဒီလိုမကောင်းတဲ့အလေးကျင့်တွေကိုချောင်းနိုင်အောင်ကြိုးစားရပါတယ်မကြိုးစားရင်တော့အဲ့ဒါယောဂီအတွက်အနှောက်အယှက်တစ်ခုဖြစ်ပါတယ် ဟိုအိတ်ကောင်းရုံအားထုတ်တဲ့ယောဂီအတွက်ဆိုရင်တော့လေဒါကောင်းတယ်လို့ပြောရင်ပြောပေါ့အေးကြီးမလို့တော့ကျေးဇူးတင်ပါတယ်ဖရာအရှင်ပါတယ်ဖရာဓမ္မအရှင်ဖရာလည်းမိုးချုံနေပြီဖြစ်တဲ့ပြီးတော့ခန္ဓာသိပါမယ်ဖရာဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာကျွန်တော်တို့ခန္ဓာစီစဉ်600ယနေ့ဆရာတော်ဖရာရဲ့ပြပွဲကိုဗုဒ္ဓသောတနာစီရင်33ညရွတ်ဆို၍ခန္ဓာအောင်မြတ်စွာပြပွဲကျင်းပပါမယ်အားလုံးညညာဖြတ်ဖြတ်ဗုဒ္ဓသာသနာစီရင်33ညရွတ်ဆိုခန္ဓာသင်ကြပါစို့ Ora Adonai Stephen. Ora Adonai Stephen. Tadu. Tadu. Tadu. ရှင်ဖျားဥဒ္ဓမာရဖျား